နာမြတ်သုံးပါးဆရာသမားတို့ယူသေးညာတို့လည်းမိုး၏ရှိခိုးပူဇော်ကူမြော်မှန်လျော့ကတော်ကြရသောကနာမကုသိုလ်ကံစေရနာတို့ရဲ့သွန်အာနုဘောကြောင့်ဒေယံတရကုသမြတို့မှာကာခသိမ့်ခြင်းလို့ငြိမ်းကြဝေးကွာကြ၏အသက်ရှိခြင်းအနာကင်းခြင်းကျမ်းမာခြင်းချမ်းသာများခြင်းအစရှိသောအလိုရှိရတောင်းတအားသော လောကီလောကုတ္တရာကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့် ပြည့်စုံကြပါစေမောကောင်းဖရာအရိယဓမ္မယုံကြီးမှာဘုန်းကြီးကိုတရားဟောဖို့ပြင်တာအဲသုံးချိန်ရှိပြီလို့ဆိုရမှာပါပဲမှန်ပါဗျာပထမပထမချိန်က ဘုန်းကြီးတော့မလိုက်သေးပါဘူးဥသန္တာဝရပဲပြင့်သွားကြပါဆိုပြီးတော့ဥသန္တာဝရသွားပြီးတော့ဟောပါတယ်နောက်တနေ့ကလွန်ခဲ့တဲ့တင်းငယ်တွေတပတ်ကလည်းဘုန်းကြီးဟောဖို့ရတဲ့အခါကြောက်ကြတယ်အဲဒီနေ့မှလည်းပဲကိစ္စလေးအနည်းငယ်ရှိတာနဲ့အဲဒီနေ့မဟောသေးပါဘူးလို့ဥသန္တာဝရပဲပြင့်သွားကြပါတော့ဆိုတော့ဥသန္တာဝရနှစ်ကျင်းရှိပါတယ်ဒီမှာဟောတာ

ဒီလိုတရားနာပရိသတ်တွေများများစားစားသိမမြင်ရဘူးဘုံညာဒီနေရာပင်းလို့လိုက်ပြီးတော့ဒီဒီခါတော့ဘုံညာဟောပါတယ်ဟောတဲ့အခါကာလမှာအခုပရိသတ်မျိုးလို့စုစုဝေးဝေးနဲ့ဓမ္မယုံကြီးပြည့်ပြီးတော့ရှားနေပြီတောင်များများစားစားကဲမရှိတော့ဘူးတခြားမျိုးနယ်တွေလိုက်ပြီးတော့တရားဟောတဲ့အခါကျတော့များပါတယ်ဉာဏပရိသတ်တရားအရင်မှာတော့အများကြီးပဲ ဉာဏပရိသတ်လာကြမနာအားရကြကောင်းတယ်အခုဒီမိုးကောင်းဘုရားအရိယာဓမ္မဝိညာဉ်မှာလည်းပဲအခုပရိသတ်တွေအမနာအားရကြကောင်းပါလေဒီနေ့ဟောဖို့ရာကတော့စာရွက်ကလေးတွေလည်းရိုက်နှိပ်ပြီးတော့ကမ်းတော်လို့ခဏကလည်းပဲကြောကြကြညာကြလို့တရားရဲ့အမိကတော့သိနေပါပြီမဲ့ခင်စစ်ပြမဲ့ခင်

ဆိုတော့မဂ္ဂင်7ပါးတရားကတော့ဟောရင်ဟောရင်တော့ပါနေပါတယ်အခုဟောမဲ့အစီအစဉ်နဲ့တော့ရှင်မဟုတ်ဘူးသေးဘူးဒီမှာကအစဆုံးပဲလို့ဆိုရမှာပါပဲဒီထဲမှာဟောတဲ့အ내ရိပဲတွေကတော့ဒီပြည့်နေရာတွေလည်းမဟုတ်ဘူးရတယ်တော့မရှိဘူးမြတ်စွာဘုရား၏သာသနာတော်မှာမဂ္ဂင်7ပါးလွတ်ပြီးတရားတော်ဘာနည်းနဲ့ဟောလို့ပြေကုန်မဖြစ်ဘူးတရားတော်ဘာနည်းနဲ့ဟောလို့ရှိရင်မြတ်စွာဘုရား၏အလိုတော်မကြဘူးဒါကြောင့်တရားဟောတိုင်းဟောတိုင်း ုန်းကြီးတို့ဟောတာမဂ္ဂင်7ပါးတရားတွေဟောနေတာပါပဲဒီမှာတော့စိတ္တရာမဂ္ဂင်နိဗ္ဗာန်ဝင်တရားလို့အထူးသီးကနာမည်တပ်ပြီးတော့ဟောတယ်နားတကဘယ်သူပါလဲခုနကတကတကဥဩပါတကဩပေါ်တယ်နော်တကဩဆိုတော့ဩဆိုတာဟောဩတဲ့အဓိပ္ပာယ်လည်းရှိပါတယ်မှန်ပါဗျာ

သုံးနှစ်လောက်တော့ဆုံးပါဗျာအဲသုံးနှစ်လောက်ဆုံးပါသုံးနှစ်လောက်ပဲဆုံးအောင်ပါပဲအကုန်လုံးတော့မဆုံးနိုင်သေးဘူးမှန်ပါအကုန်လုံးဆုံးသေးပါဘူးအကုန်လုံးတော့မဆုံးသေးသေးဒါပေမဲ့လို့တရားဝဓမ္မအရိကအကျော်ကြီးဟောနေတဲ့နေရာဌာနဆိုတော့တရားနာတဲ့ပုဂ္ဂိုလ်တွေဟာတရားကိုနှလုံးသွင်းဖို့ရာ

ပြောတာမှန်ပါဗျာအာယုကျတော့၄နိုင်ကြရောဟောတာဉာဏပရိသတ်တွေလည်းစိတ်ဝင်စားပြီးတော့နားနေကြတယ်ဆိုတာကိုအာဝဲပြကောင်းပါလေမှန်ပါဗျာအာယုပါဗျာဒါဘောတော့မောဘောင်ဖရာအရိယာဓမ္မယုံကြီးဆိုတော့ဓမ္မယုံကြီးအမိကအရိယာလို့တတ်ထားတာကိုတကားဟောရနော်အရိယာတတ်ထားတော့ဒီဓမ္မယုံကြီးမှာအရိယာဒီကြောင့်တရားတွေကြီးတော့ဟောရလိမ့်မယ် ဒါဝါရနော်ဘုန်းကြီးကောင်းတဲ့မဂ်ကင်7ပါးတရားကအရိယာဖြစ်ကြောင်းတရားပါပဲဒါဝါရနော်အဲဒါကြောင့်ဒါဝါတို့အရိယာဓမ္မကြီးဆိုတဲ့အမည်နာမနဲ့လိုက်ရောအောင်လို့ဘုန်းကြီးရတယ်ပြစ်ပြမဲ့ကင်နိဗ္ဗာန်ဝင်တရားတော်ဆိုတဲ့အမည်နဲ့မဲခင်7ပါးတရားကိုဒီနေ့ဟောမယ်တော်ရနော်ရှင်းပြတော့ပါဗျာအဲဒီမှာ ဒီတရားညစွာတရားဟောတော်မူတာပရိနိဗ္ဗာန်သံဃာနည်းနောက်ဆုံးအချိန်မှာဟောခဲ့တဲ့တရားတော်ပဲတကားဟောရနော်မှန်ပါပါဘုရားနောက်ဆုံးအချိန်မှာသုပဒပရရိုင်ဆိုတာကမင်းများလျှောက်ထားလို့ဟောတယ်တကားဟောရနော်မှန်ပါပါဘုရားသုပဒပရရိုင်ဆိုတာဘုသိနာယုံမျိုးမှာရှိနေတယ် အဲဒီသုဘာရပရောဟိကဘယ်လိုပုဂ္ဂိုလ်တော်ဆိုလို့ရှိရင်ရဂရာကဖွင့်ထားပါတယ်ဥဒိစ္စပြမနာမျိုးကဖြစ်လာတယ်လို့ဆိုရတဲ့ဥဒိစ္စပြမနာမျိုးဆိုတာဟာထက်တန်းတော်တော်ကြတဲ့အမျိုးပါပဲဒါရောရနော်မှန်ပါပါအိန္ဒိယမှာတော့အမျိုးຫນွယ်တွေရှိတဲ့ဒါရောရဟုတ်လားမှန်ပါပါအဲကာသဝအနွယ်ကုဏ္ဏညအနွယ်စသည်ဖြင့်အမျိုးຫນွယ်တွေကရှိတယ် အထက်တန်းကြတဲ့မျိုးနွယ်ရှိရဲအောက်တန်းကြတဲ့မျိုးနွယ်ရှိရဲအလေလတန်းကြတဲ့မျိုးနွယ်ရှိရဲဥရိစ္ဆပြမနာမျိုးဆိုတာကအထက်တန်းကြတဲ့အမျိုးပဲတကားဟောရနော်မှန်ပါပါဘုရားအထက်တန်းကြတဲ့အမျိုးတွေကပရဝိကျူနေတာဘုရားသာသနာမရှိတဲ့အခါဆိုလို့ရှိရင်ဒီပရဝိတွေဟာသူတို့ယဟန်သူတော်ကောင်းတွေပါပဲတကားဟောရနော်မှန်ပါပါ ဒီလိုရဟန်းသူတော်ကောင်းတွေပါပဲအဲ့ဒီပရပိုက်ကလည်းနှမျိုးရှိတယ်တကားဟောရမှန်ပါပါအသိကြီးပါပါအဝိုးမဝတ်တဲ့ပရပိုက်အဝိုးဝတ်တဲ့ပရပိုက်ဒီလိုနှမျိုးရှိတာကိုတကားဟောရမှန်ပါနှမျိုးရှိပါမြတ်စွာဘုရားလက်ထက်တော်ကာလတုန်းကနိဂန္ထနာတဗုဒ္ဓနာတရဲ့ပါ

အဝဇာသိမ့်ပဲရှင်းလည်းမရှိဘူးအကုန်လုံးကလည်းတွေ့ရမှုသိမ့်တဲ့မှုတွေကျင်းပြီဆိုပြီးတော့ဝုံမောပဲနေတဲ့ပုဂ္ဂိုလ်အာဇီဝကလို့ခေါ်တယ်ဒါဟုတ်ရနော်မှန်ပါပါဘုရားသာရလည်းတော်ကာလညသာရတရားဥဟောဖို့ရဘုရားကလေးရာမဟာဗောဓိဗောဓိမာနိုင်ငံနေပြီးတော့ ပါရဏတိမိဂရာကိုကြွတယ်အဲဒီလိုကြွတဲ့ခါကာလမှာမဟာဘောဓိနဲ့ဗုဒ္ဓဂယာအဲဂယာဆိုတဲ့မြို့နယ်ပြဒါ6မိုင်လောက်ရှိပါတယ်အဲဒီကြမှာဥပကဆိုတဲ့အာဇီဝကတက္ကရုံးကြီးနဲ့တွေ့တယ်ဒါဘောလို့ကြားဦးမှာပေါ့ဥပကဆိုတဲ့တက္ကရုံးကြီးအဲဒီ အာဇီဝကဥပကဆိုတာကသူကအဝုံမိုးတဲ့ပုဂ္ဂိုလ်ပဲခေါင်းကဒီကန္တနာတာပုဒ္ဒါတို့ရဲ့ဒိုင်းတွေကပဲသူကမြတ်စွာဘုရားတွေ့တော့မြတ်စွာဘုရားကြည့်လိုက်တော့ကြီးညိုပဲကောင်းတာဩရုပ်ပုံကလည်းသတ်ပဲအမနာကိုကြီးညိုပဲကောင်းတော့ဒီစီလင်းလင်းကြည့်ပြီးတော့နေတော့သူကမြတ်စွာဘုရားမိခွန်းနေနဲ့ကြောက်ထားပါတယ် မြတ်စွာဘုရားဘဒုတရားများကြိုက်ပါသလဲဘဒုတတိဖြစ်ပါသလဲလို့ဘယ်လိုမေးတဲ့အခါမြတ်စွာဘုရားကငါကိုယ်ပိုင်ညာဖြင့်သိပြီးတော့ဘုရားဖြစ်နေတဲ့ပုဂ္ဂိုလ်ပဲကိုယ်ပိုင်ညာဖြင့်အလုံးစုံတရားတွေသိနေတဲ့ပုဂ္ဂိုလ်ပဲဘဒုတတိမှလည်းမဟုတ်ဘဒုတရားမှလက်ခံကျင့်သုံးနေတာမဟုတ်ဘူးလို့ မြတ်စွာဘုရားမိန့်တော်မူတော့ရာဟတိအနန္တဇိနောအနန္တဇိနာအဆုံးပိုင်းကြမရှိအောင်မြင်တဲ့ပုဂ္ဂိုလ်အနေနဲ့များဝန်ခံနိုင်ပါသလားလို့မေးတော့မြတ်စွာဘုရားမာရိတာဝေဇိနာဟောဒီစတွေဖြင့်ဖြေကြတော်မူပါတယ်ငါလည်းတော့ကိလေသာကင်းတဲ့ပုဂ္ဂိုလ်တွေဟာကိလေသာအလုံးတွေရောအောင်မြင်တဲ့အတွက်ကြောင့်ဇိနာခေါ်လိုက်တယ်လို့ မိန်တော်မူတော့ဥပကကြီးကဘာပြောလဲဆိုတော့ဥပေယပါဟုသောအာဟုသောငါရှင်ဥပေယပြီဖြစ်တော်သည်ဖြစ်နိုင်ပေ၏ဟုတ်တော်သည်ဟုတ်ရာ၏ဟုတ်မယ်ဆိုဟုတ်လို့ပါရဲ့တဲ့သူကဒီလိုလျှောက်ဒီလိုပြောပြီးတော့သူလည်းသူလမ်းသွားတာပဲဘုရားအစ်မတော့မသိသေးဘူးတကားဟောရဟုတ်လားမှန်ပါဗျာ အကျိုးကဘုရားတို့အရိယာတို့တွေ့လို့ရှိရင်မြင်ုံနဲ့ပြီးတယ်လို့သူကပြောကြတယ်။ဒါပြီးနိုင်တဲ့အရေးချင်းရှိတဲ့ပုဂ္ဂိုလ်တွေစူးစမ်းလို့ရှိရင်အဲနည်းနည်းပါးပါးတော့ပြီးပြီးနိုင်တဲ့အခြေအနေတော့ရှိပါတယ်။ဒါပေမဲ့လို့အခြေခံမရှိတဲ့ပုဂ္ဂိုလ်ကတော့မသိနိုင်ဘူးတကားပဲဟုတ်လား။မြတ်စွာဘုရားကိုယ်တိုင်တွေ့နေတဲ့ဒီဥပဒ္ဒါကြီးဟာဘုရားမှမသိဘူး။မြတ်စွာဘုရားကသူက လုံးစုံသောတရားတွေပြီးပါတယ်ကိလေသာအကုန်လုံးအောင်နိုင်ပါပြီဇိနာဆိုတဲ့အမည်နဲ့ခံနိုင်ပါတယ်လို့ညသောဘုရားဝန်ခံပြီးတော့ဟောတာပဲဒါပေမဲ့လို့သူညသောဘုရားအရာမှမသိဘူးတကားပဲဟုတ်လားမှန်ပါဒါကြောင့်သူလည်းသူလမ်းသွားတာပဲနားတော့ဖယ်ပြီးပါရဲ့နားနေဖယ်ပြီးသူလမ်းသွားရောအဲအဲဒီပုံကုမျိုးတွေကတော့ ဟောမရှိတဲ့ပရလိုက်တွေတဲ့အခုသူပါဒဆိုတဲ့ပရလိုက်ကတော့ဌာနပြိပါစကောဌာနဆိုတာဖုံးလွှမ်းခြင်းရှိတယ်ပေါ့အဝဝတ်တယ်လို့ဆိုလိုပါတယ်အဲဝဖုံးလွှမ်းတဲ့ဝဝတ်တဲ့ပရလိုက်ပါတဲ့အဲဒီအဲဒီလိုသက္ကရာကဖွင့်ထားပါတယ်ဒါဘာဖြစ်လို့တရားထည့်ပြောရတော့ဆိုတော့များအပြင်ပြောလို့ရှိကြတယ် ဒီသုဘာဒသရဝိုက်ဟာတဲ့ဥပကကြီးရဲ့သားတယ်လို့ဒီလိုပြောကြတယ်ဥပကကြီးသားကလည်းပဲဥပကကြီးကနောက်တော့အဲဒီသက်သာပြရားကြီးကနေပြီးတော့ခွဲသွားတဲ့အခါမှာမုံဆိုးရတရားရောက်အဲဒီမှာမုံဆိုးကြီးတယောက်ကကိုယ်ဝယ်အဲဒီမုံဆိုးကြီးရဲ့သမီးဖြစ်တဲ့သားထဲမှာတော့စာပါလို့ပါပါတယ်သာဝါဆိုပြီးတော့ ဥပကနဲ့သာပါဆိုပြီးခုလူရသိသိနေပါလေကျိုးနေရအယုတ်တွေပါလေလုံးပကြီးကားတွေရေးကြီးကြရီပေါ့လေဝဲတွေကလည်းပဲခါတဲ့အဲဥပကကြီးကိုညာလူရကြီးတရားချင်းကြောင်ကြောင်လောင်လောင်နေတိတ်လို့တဲ့ညာလည်းမဟုတ်ပါဘူးဘုရားကြီးကဘုရားသာသနာနဲ့ဘာမှဆိုင်တာမဟုတ်ဘူးသူအစတွေကသူကအဝုံးမကြီးပဲကျင့်နေတဲ့ပုဂ္ဂိုလ်ပဲသူကဘာမှဆိုင်တာမဟုတ်ဘူးဒါပေမဲ့လို့အဲဒီလိုဟာတွေလုံးကြတယ်အဲဒီကသာပါဆိုတဲ့ မိုးစိုးသမီးနဲ့အိမ်တော်ကြပြီးတော့သားတယောက်ရသားတယောက်ရတဲ့ခါကျတော့မှအဲဒီသာပါမိုးစိုးသမီးကနေပြီးသူ့ကိုပြောင်းလောင်တရော်လုံးတော့မခံနိုင်တော့နောက်မြတ်စွာဘုရားထံသွားပြီးတော့တရားအားထုတ်အဲတရားနာတရားအားထုတ်ပြီးအနာဂတ်ဖြစ်မကြခင်ပဲသူတွေသွားတော့သုဒ္ဓဝါဒမြမဘုံရောက်အဲဒီမှာယဟနာဖြစ်သွားပါတယ်ဘုရားကြီးက

သူပါဒပရပိုက်ကစဉ်းစားတယ်တဲ့စောစောကတည်းကသူ့မှာသံမြတ်ဖြစ်ဘုရုံးကဘုရားလိုအမိခံပြီးတော့နေတဲ့ဂိုင်းဆရာကြီးတွေ6ဦးရှိတယ်တကားဝဲဟုတ်လားမှန်ပါဗျာအဲမက်ကလီဘောသာလပုရဏကတဗဇိဒဒေသကမလသကုရသစ္စာယနာမိကန္တနာတဗုဒ္ဓသင်္ဇေယ သိန်းစီဆိုတဲ့ဆရာကြီးအဲဒီအလုံး6ယောက်ရှိပါတယ်သူတို့ကလည်းပဲအလုံးစုံသောတရားတွေပြီးတယ်လို့သူတည်းကြီးနဲ့သူတော့ဟောနေတာပဲတကယ်ဟောရဟုတ်လားမှန်ပါပါအဲသူတို့လည်းတရားတွေပဲပြီးတော့သူတည်းကြီးနဲ့သူတော့အဲဒီမှာသူတို့ဆရာတွေကတရားတွေအနေနဲ့ကိုယ်ဝယ်နေကြတာပဲတကယ်ဟောရဟုတ်လားမှန်ပါပါဘုရားအစင်းမှန်ကမပေါ်သေးတော့အဲဒီလိုကိုယ်ဝယ်နေကြတာပဲ အဲဒီလိုကိုယ်ွယ်ပြီးတော့နေတော့ခုသုဘာရပရဝိုက်ကစဉ်းစားတယ်လောကမှာအလုံးစုံသောတရားတွေပြီးတယ်ဆိုတာဆရာကြီးတွေပေါ်နေတယ်သူတို့ဟောတဲ့တရားတွေလည်းတူးနဲ့တူးနဲ့မတူဘူးကွဲပြားနေတယ်ဒီတော့ဒီဆရာကြီးတွေပြောတဲ့အတိုင်းသူတို့ပြောတဲ့အတိုင်းသူတို့အကုန်လုံးသိတယ်ဆိုတာမှန်များမှန်လေသလား မမှန်냐မမှန်ဘူးလေကဒါမှမဟုတ်ရင်လည်းပဲတချို့သာမှားမိတချို့ကလည်းမှားနေသေးသလားသူကစဉ်းစားတာကိုသာဝယ်ရစဉ်းစားကြပဲမူတွေမျိုးမျိုးကွဲနေလို့ရှိရင်ဒါစဉ်းစားရမှာပဲစဉ်းစားကြဖြစ်လာတယ်အဲ့ဒါသူကမေးနေတာတဲ့ ဂေါရမမြတ်စွာဘုရားကတော့ဘုရားကနဲနေတယ်ဆိုတာကိုတကားဟောရသူသူသူစဉ်းစားတဲ့အချိန်မှာဟုတ်လားမှန်ပါဗျာအဲဒီတော့သူကတော်တော်ကြီးပုံရနေပါပဲအဲဒီထုတ်ပတ်တင်းနဲ့ထောက်ကြည့်လို့ရှိရင်ဟောနာကဥပ္ပရာကြီးရဲ့သားဆိုရင်တော့ဘုရားရဲ့အပုံငဲနေမှာမှန်ပါဗျာဘုရား30နဲ့9နှစ်မှာ35နှစ်မှာဘုရားပြတာကိုတကားဟောရဟုတ်လားမှန်ပါဗျာအဲ35နှစ်တဲ့ငဲနေတဲ့ပုဂ္ဂိုလ်ကတော့ ဘောရညောစွာပြာငယ်တယ်လို့တော့စဉ်းစားပြီဘူးတကားပဲနော်မှန်ပါစဉ်းစားပြီစဉ်းစားပြန်ပြူသူတဲ့ပုံကြီးနေတာပဲသူမွေးတဲ့သူမွေးတဲ့အချိန်မှာတော့ညောစွာပြာ35နှစ်ကျော်နေပြီတကားပဲဟုတ်လားမှန်ပါဗျာအဲ့တော့အခုကဘောရညောစွာပြာကတော့ငယ်လို့တဲ့သူကသူမေးတဲ့မေကွန်းမမကံကပြင်းမပြင်းနိုင်မှမလားသူကသာမယရှိနေတယ်ဟုတ်လားမှန်ပါဗျာဒါပေမဲ့လို့ညသာပြပြိဋိနိဗ္ဗာန်သံဃာနည်းညကြတော့ သူစိတ်ကူးဖြစ်လာတယ်တဲ့ငါမှဒီယုံမားလေးကရှိနေတာပဲဘောရမြတ်စွာဘုရားတော့ရှင်းနေကြတော့ရှိတာပဲခဏင်းညအဆုံးနည်းနည်းအချိန်မှာပြိဋိဘာသာမယ်လို့ကြားတယ်တော့ကြားမမေးလိုက်ပြီလို့ရှိရင်ငါတန်မြတ်မကင်းမဲ့ဖြစ်နေတော့မယ်တကယ်လည်းညတော့သွားပြီးတော့မေးအောင်ပါပဲဆိုပြီးတော့မြတ်စွာဘုရားပြိဋိဘာသာမယ်ညောင်ဆောင်လျောင်းနေတဲ့အခါကာလ သူရောက်လာတာကိုတရားဟောရနော်မှန်ပါဘူးရောက်လာတဲ့အခါကာလကျတော့ရှင်အာနန္ဒာကအဝင်ဝကနေပြီးတော့စောင့်လာတဲ့ပုဂ္ဂိုလ်တွေခွင့်ပြုခြင်းရယ်လည်းပြုမပြုခြင်းရယ်လည်းမပြုအဲစောင့်ရှင်အာနန္ဒာရဲ့တွေ့သူကရှင်အာနန္ဒာခွင့်တောင်းရှင်အာနန္ဒာရံဂေါရမနဲ့တွေ့ရင်လည်းမေးကြတယ်ခုရှိလို့တဲ့ ဝင်မရစေခွင့်ပြုပါဆိုဉာဏနာဉာဏနာကြည့်တော့ဒီတော့ပရပိုက်ကြီးတယ်ပရပိုက်ဆိုတဲ့သူတွေကတရားသာသနာနဲ့သူတို့ကဆန့်ကျင်ပဲတယ်ဒါတော့သူမင်းမာတွေလည်းတွေ့ကြတယ်ကြောက်မင်းရသော်ဘုရားလည်းပဲပြမယုံရှိမှာပါပဲအလကားပါပဲဆိုပြီးတော့ခွင့်မပြုနိုင်ဘူးကလည်းပြိတ်တာရသော်ဘုရားမညှင်းသေးပါနဲ့ဟိုမှာအားလည်းရော့နေပါတယ်အားနဲ့နေပါတယ်အဲမဝင်ပါနဲ့တော့ဟိုတည်းပြီးတော့ပြိတ်တာနှစ်ကြိမ်သုံးကြိမ်တောင်းပါတယ် အဲဒီတော့တောင်းပါတဲ့အခါမြတ်စွာဘုရားကိုနီးပါတယ်ကြီးပြတယ်ကြားပါတယ်ပဂိနာနဲ့ပဲကြားနေပါတယ်အဲဒီတော့မှမြတ်စွာဘုရားဒီသုဘပရဝိုက်ကိုဟောဝချုပ်ဖို့ရာအတွက်ရည်ရွယ်ပြီးတော့ပင်ပင်ပန်းမအဲ့ဒီပြိဋိဘာပြုကိုကြွလာတယ်ဆိုတော့တကားဝရနော်မြတ်စွာဘုရားများကရုဏာသိကြည့်တာဟုတ်လားမှန်ပါဘူးအဲဒီဝိသင်ကနေပြီးတော့ဘာဝါ မြုပ်ကနေပြီးတော့ကိုယ်သိမ့်တာရုံနဲ့ထိတာပင်ပင်ပန်းမကြွတာအဲဒီမှာကျမ်းကျမ်းမာမာကြီးတယ်မဟုတ်ဘူးပရိနိဗ္ဗာန်သံဃာနည်းဓာတ်တွေပဲဖောက်ပြန်လို့သုံးကောင်ရှိတယ်ခကြီးလို့ဆိုသုံးကောင်ဆိုတော့6မိုင်လောက်ရှိပါတယ်ဒါကောနော်အဲဒီ6မိုင်လောက်ခကြီးမှာဟိုတုန်းကလမ်းလျှောက်ကြွတာကိုသာဝရနော်ဒီလိုဖေးလို့ဆိုလို့ရှိရင်တော့ မော်တော်ကားနဲ့ဗာလဲပင်းလိုက်ရင်လွယ်လွယ်လေးရောက်မှာပေါ့ဟမ်မှန်ပါဗျာဘုရုံကမော်တော်ကားမပြောနဲ့တော့ဟုတ်လားဘာရှိသေးဘူးလဲတောင်မှခုခုလဲတွေတော့ကောင်းညင်မှာကောင်းမှာဟောလို့ဆိုဘုန်းကြီးတို့အိန္ဒိယရောက်သွားတော့ဘုရင်ကနေဘာလာလာမှုစွဲမျိုးကနေပြီးတော့ဘာဝတိဇေရုံကိုသွားတော့ပထမတစ်ချိန်သွားတော့ကအဲ့ဒီမှာသွားဖို့ရဧကဆိုတဲ့မြင်းလဲမှန်ပါဘူးဟာမြင်းလဲကလည်းတော်တော် ညွန်ညွန်နဲ့ပါတော်တော်နေရာမကြတာပဲအမိုးမရှိဘူးတကားရောဟုတ်လားကာမရှိဘူးအဲဒီမှာရှိကလည်းထိုင်နောက်ကလည်းထိုင်နေနှစ်ယောက်နှစ်ယောက်အဲနဲ့သုံးသုံးယောက်လောက်ထိုင်နေမှာပဲလို့တော်ဒီတော်ရဥစားလေးပါပဲညွန်ညွန်နဲ့နဲ့အဲ့ဒါလေးနဲ့သွားရတယ်ပြီးတော့ဟိုဟိုခေတ်တုန်းကဆိုရင်လဲတော်မှာခုဗမာပြည်ကလဲတယ်လို့သတ်သတ်ရရဟုတ်မယ်မဟုတ်ပါဘူးအဲ့တော့လမ်းလျှောက်ပြီးတော့ကြွရဲတဲ့လမ်းလျှောက်ကြွတော့ မကြမ်းမမှာဓာတ်တွေပြည့်နေတဲ့အချိန်ဆိုတော့အင်အားမရှိဘူးဘောတကာဟောရနော်အားမရှိတော့ဘောလမ်းမှာ25ချိန်နားပြီးတော့သွားရတယ်တကာဟောရနော်25ချိန်အဲတော့6မိုင်လောက်ကို25ချိန်ဆိုတော့ဝေးလို့ရှိရင်တမိုင်ကိုဘယ်လောက်ကြာမလဲတကာဟောဟင်တမိုင်ကိုရှင်းပါတော့ 25ကို6မိုင်နဲ့ဝေလိုက်လို့ရှိရင်6လေးလीဟွန်းဟွန်း24အဲ၄ချိန်လောက်ကြာမှာပေါ့ဟမ်တမိုင်ကို၄ချိန်လောက်တမိုင်ကို၄ချိန်လောက်နားသွားတယ်တော်တော်အားနဲ့လို့ဟောတကားဝယ်ရနော်တော်အားနဲ့လို့အဲလိုပင်ပင်ပမာကြီးတာပဲတခြားကြောင့်မဟုတ်ဘူးတဲ့ဒီသုဘပရရိုက်ကို ချွတ်ဖို့ရတဲ့သုဘပရပိုက်ကဗုဒ္ဓဝိနည်းဆိုကိုတကားဟောရပါဝကဝိနည်းပါဝကတွေဟောလို့ရှိရင်ကျွတ်နိုင်တဲ့ပုဂ္ဂိုလ်ဗုဒ္ဓဝိနည်းဘုရားဟောမှာကျွတ်နိုင်တဲ့ပုဂ္ဂိုလ်လို့ ပုဂ္ဂိုလ်နှမျိုးရှိတယ်တကားဟောနော်ပါဝကတွေဟောလို့ကျွတ်နိုင်တဲ့ပါဝကဝိနည်းကတော့ဘုရားဟောရင်လည်းကျွတ်တာပဲပါဝကတွေဟောရင်လည်းကျွတ်တာပဲဘုရားတို့ကိုရနိုင်တယ်ဗုဒ္ဓဝိနည်းဘုရားဟောမှာကျွတ်မဲ့ပုဂ္ဂိုလ်ကတော့ သာဝကတွေဟောတော့မကျွတ်နိုင်ဘူးတဲ့ကောင်ဟောရမှန်ပါပါဒါဘုရားတို့ပရိနိဗ္ဗာန်ဆံသွားတဲ့နောက်မှာဆိုရင်သုဘဒပရပိုက်ကြီးဘယ်သူမှဟောလို့သူကျွတ်မှာမဟုတ်တော့ဘူးမှန်ပါဒါကြီးရှိနေတဲ့ပုဂ္ဂိုလ်ပဲမှန်ပါဒါပေမဲ့လို့သူကဗုဒ္ဓဝိနည်းရှိတော့ဘုရားဟောမှပဲသူကကျွတ်မဲ့ပုဂ္ဂိုလ်ဒါကြောင့်မြတ်စွာဘုရားအဲဒီပြင်းပြင်းပန်းပန်းကြီးကရုဏာရှိထားပြီးတော့ကြွလာတာကိုတကားဟောရနော်အဲဒါကြောင့်မြတ်စွာဘုရားဉာဏနာဂမိတ်တော်မူတဲ့ အာနန္ဒာသူကပါရပိုက်ခွင့်သာပြုလိုက်သူသိလို့လို့မင်းမှာပါပဲอืมသင်္မန်းသင်္မန်းဖို့ရာမသိတော်တဲ့စကားတွေလည်းပြောမှမဟုတ်ပါဘူးခွင့်သာပြုလိုက်ပြီတော့ဆိုရင်လည်းသွားပြအမိန်ပေးလိုက်တော့ရှင်ရဏဟောဟောအဲသူကပါရပိုက်တယ်ဟောမြတ်စွာဘုရားကိုယ်တိုင်ကခွင့်ပြုပြီးတဲ့သွားပြီးတော့သွားပြီးတော့ဆိုခွင့်ပြုလိုက်တော့မြတ်စွာဘုရားကရောက်တဲ့အခါကာလမှာသူကလျှောက်တယ် အဲခေါင်းငါပြောခဲ့တဲ့ပုရဏကသဗ္ဗမဂ္ဂိကောသာလအဇိဒဒေသကမလသကုဒသစ္စာယနာမိဂာနာနတဗုဒ္ဓသင်ဇယဗေလာဒဒေသဆိုတဲ့ဂိုင်းဆရာကြီး6ခုလောကမှာပေါ်နေပါတယ်ဗျာဒီပုဂ္ဂိုလ်ကြီးကသူတို့အလုံးစုံကိုသိတယ်လို့လည်းဝန်ခံပါတယ် သူတို့ဟောတဲ့တရားတွေလည်းတစ်မျိုးစီတစ်မျိုးစီဟောနေပါပဲတခုနဲ့တူနေတယ်မတူပါဘူးတဲ့အဲဒီတော့ဒီကိုင်းဆရာကြီးတွေဒီပုဂ္ဂိုလ်ကြီးတွေဟာသူတို့ဝန်ခံတဲ့အတိုင်းအကုန်လုံးပဲသိပါသလားတဲ့ပတာယပတိညာယမိမိဝန်ခံတဲ့အတိုင်းသူတို့ကအကုန်လုံးသိတယ်လို့ဆိုတာဘောတကားဟောတာနော်မှန်ပါဗျာအဲအကုန်လုံးသိတယ်လို့သူတို့ဝန်ခံတော့အကုန်လုံးသူတို့6ဦးလုံးပဲသူတို့ဝန်ခံတဲ့အတိုင်း သိပါသလားမှန်ပါသလားတော့မဟုတ်အကုန်လုံးပဲသူတို့မသိပါပဲမသိပဲရှိပါသလားတော့မဟုတ်လို့ရှိရင်လည်းဒီ၆ဦးတဲ့ကအဲတဦးနှုတ်သုံးဦးဖြစ်စေတချို့ကသာသိပြီးတချို့ကမသိဘူးဒီလိုများရှိပါသလားလို့မေးတာကိုတော့တော်ရနော်မှန်ပါဗျာအဲဒီလိုမေးတော့မြတ်စွာဘုရားအဲဒါကြီးကဖြေးနေလို့လည်းအကျိုးများမှာမဟုတ်မြတ်စွာဘုရားလည်းပြန်မရောရှိမှာပဲ အချိန်တော့မရှိဘူးအဲဒါမြတ်စွာဘုရားအလံသုဘာရတိတေတေတံသုဘာရသုဘာပရရိုက်အလံမပင်တော်ဘူးအဲဒီတိုင်း၆ဦးတော့ခိုင်းဆရာကြီးတော့အကုန်လုံးသိပြီမသိပြီဖြူတွယ်သိပြီမသိပြီဟူသောဤမေဃပြဿနာသည်တိဋ္ဌတုပြီးပါစေရှိပါစေတော့ထားလိုက်ပါတော့ ဓမ္မံတိဒိသေသာမိသေစင်ဟာဓမ္မတရားကိုဟံငါတရားဒိသေသာမိဟောဗျာတရားပဲဟောမယ်အဲအဲဒီတရားပဲနာရီတော်သာဓုကမနတိကရောဤကောင်းကောင်းနှလုံးသွင်းပြီးတော့ငါဟောရမယ်ဆိုပြီးတော့ဒီတရားဟောတာကိုသာဝေရနော်မှန်ပါဗျာတရားပဲဟောမယ်တဲ့ပုဂ္ဂိုလ်ကိုယ်ဤသိတာမသိတာတွေငါဝေဘာမိဟောမနေဘူး တရားပဲဟောမယ်ဆိုရင်မြတ်စွာဘုရားတရားဟောတရားဟောလိုက်ရင်လည်းဟောတယ်ဖြည့်ပြီးသားဖြစ်တယ်တကားဟောရမှန်ပါဗျာသူကတရားထဲမှာဖြည့်ပြီးသားဖြစ်သွားတယ်သူကအဲ့ဒီတရားလေးကိုဟောယသမိန်ခောသူပါဒဓမ္မဝိနည်းအရိယောထိန်ကောမေကောနာဥပလည်းပဲတိသမနောပိဒါဒနာဥပလည်းပဲတိဒုတိယပိဒါဒသမနောနာဥပလည်းပဲတိတတိယပိဒါဒသမနောနာဥပလည်းပဲတိသရုတော်ပိဒါဒသမနောနာဥပလည်းပဲတိ သုဘာရသုဘာပရဝိဇာသမိဓမ္မဝိနယေခြင်းတရားဝိနည်း၌ခြင်းသာသနာ၌ခြင်းအဆုံးမသာသနာ၌အသင်္ကောအင်္ဂါ7ပါးရှိသောအရိယမေကောအရိယာမေကောနောက်ပါလည်းတိမရအာဇာသမိဓမ္မဝိနယေထိုတရားဝိနည်း၌သမနောတိကိလေသာငြိမ်းသောယဟံဂောလိနောက်ပါလည်းတိမရအာ ဒုတိယဝိသမနောဒုတိယဖြစ်သောကိလေသာငြိမ်းသောသမဏကိုလည်းနောက်ပါလဲသိမြဲအာတတိယဝိသမနောတတိယဖြစ်သောကိလေသာငြိမ်းသောသမဏကိုလည်းနောက်ပါလဲပတိမြဲအာသရုတော်ဝိသမနောသရုဒ္ဓဖြစ်သောကိလေသာငြိမ်းသောသမဏကိုလည်းနောက်ပါလဲပတိမြဲအာအင်္ဂါ7ပါးရှိတဲ့အရိယာမဲ့မရှိလို့ရှိရင်ဟုတ်လားကောမှန်ပါဗျာတို့ဟောတဲ့တရားတဲ့ သူတို့ရဲ့အကျင့်ထဲမှာအင်္ဂါ7ပါးရှိတဲ့ရိယာနဲ့မပါဘူးဆိုလို့ရှိရင်အဲဒီတရားဝီနည်းအဲဒီအကျင့်လမ်းစဉ်အဲဒီသာသနာမှာကိလေသာငြိမ်းတဲ့သမဏမရှိဘူးတဲ့တကားဟောရဟုတ်လားမှန်ပါပါကိလေသာငြိမ်းတဲ့သမဏမရှိဘူးအဲဒါကိလေသာငြိမ်းတဲ့သမဏဒါပထမဆုံးသမဏပဲဒါသောတာပန်ကိုပြောတဲ့တကားဟောရနော် ဒုတိယသမဏလည်းမရှိဘူးတဲ့သဂရာကမရှိဘူးတတိယသမဏလည်းမရှိဘူးအနာကမရှိဘူးလို့ဆိုတယ်သရုဒသမဏလည်းမရှိဘူးယဟနာမရှိဘူးလို့ဆိုတဲ့တရားဟောရနော်အဲ့ဒါဖြေးတာတရားဟောရနော်သူကတူတူလေးနဲ့ပြီးတယ်အဲမဂ္ဂင်7ပါးမရှိဘူးဆိုလို့ရှိရင်ကိလေသာငြိမ်းတဲ့သမဏတွေမရှိဘူးဆိုတော့ဘိုးဆရာကြီးဟောနေတာကိလေသာကိလေသာငြိမ်းအောင်လို့သူဟောတာမဟုတ်ဘူးတရားဟောရဟုတ်လား လက်ကြီး7ပါးမပါဘူးသူတို့ကဘာမှမပါဘူးဟုတ်လားလက်ကြီး7ပါးမပါဘူးအဲလက်ကြီး7ပါးမပါတော့อืมဒီဆရာကြီးတွေဟောနေတာကိလေသာကြီးနဲ့သမဏသူတို့စီမှာမရှိဘူးသူတို့ကိုယ်တိုင်လည်းကိလေသာကြီးနဲ့ပုဂ္ဂိုလ်တွေမဟုတ်ဘူးသမဏဆိုတာပါဠိလိုကသမဏဗမာလိုဆိုရင်ကိလေသာငြိမ်းတယ်လို့အဓိပ္ပာယ်ရှိတယ်တကားဟောရနော်ကိလေသာငြိမ်းတဲ့ပုဂ္ဂိုလ်တဲ့သမဏကိုညမှာပြန်လို့ရှိရင်ယဟန်လိုပဲညာပါတယ်

မဲခင်ဖြစ်မရဆိုတာမရှိတာပြောတာတကားပါနော်မှန်ပါဘူးဟိုခေတ်တုန်းကစကားတစ်မျိုးပဲခေတ်ပြောင်းရင်စကားတွေတော့ပြောင်းတယ်ဟုတ်လားမှန်ပါပြောင်းတယ်အဲပြောင်းလဲရှိတယ်အခုရာဇဝင်တွေဘာတွေလိုက်စားတဲ့ပုဂ္ဂိုလ်တွေကြောက်စာတွေဘာတွေလိုက်စားတဲ့ပုဂ္ဂိုလ်တွေရှိကြတယ်အဲဒါဟိုတုန်းကဗကံခေတ်တုန်းကထင်ရှားတာပေါ့လေပြည့်ရှိကြတာတွေကတော့စာဟောင်းစာမင်းတွေကသိမရှိတော့မလိုက်နိုင်ဘူးဗကံခေတ်ကရေးထားခဲ့တဲ့စာတွေကလည်း မကုလူတွေဖတ်လို့မရဘူးတကားဟောရဟုတ်လားမလွယ်ဘူးဟိုမှာသွားဖတ်ဒါတွေဘယ်လိုတတ်နေနေသူကလေးတာမထားလို့ချင်းသူ့ရဲ့ခရာတွေဘယ်လိုရေးထားမှမသိဘူးဟိုမှာပြီးတော့အဲ့ခရာရေးလို့ဖတ်တတ်စေကမူတချို့စကားလုံးတွေမှာအခုပြောတဲ့စကားလုံးတွေမတူတော့အ ਨੇ အဓိပ္ပာယ်တွေတမျိုးဖြစ်နေတယ်တကားဟောရဟုတ်လားမှန်ပါဘူးอืมသူကသိမလွယ်ဘူးခေတ်ကာလပြောင်းလဲပြီးတော့သွားတယ်ဝေးလို့ဟုတ်ကဲ့လားငါရမ်းတဲ့အတိုင်းဆိုလို့ဒီမှာ ကျောင်းတဲ့ဘုရားတော်လားဆိုအဲဒါသမဏဆိုတာဒီလေသာငြိမ့်တဲ့ပုဂ္ဂိုလ်တဲ့အဲဒါကိုဘုန်းကြီးတွေမှာဆောင်းမှုကလေးပေးထားတယ်ကောင်ပဲဟုတ်လားဒါလေးကစရမှာဒါလေးကအခြေတဲတာသူကပါဠိလိုဆိုတော့ကိုဘုန်းကြီးတို့တော့ရိုးလို့လွယ်တာပေါ့သင်မထားတဲ့ပုဂ္ဂိုလ်တွေတော့ရိုးလို့လည်းမလွယ်ဘူးရိုးပြန်တဲ့နေရာတွေတော့မသိဘူးတကားဟုတ်ရနော် ဩဗမာလိုဆိုတော့လွယ်လွယ်လေးပဲမကင်စစ်ပြာမရှိရာကိလေသာငြိမ့်သူမရှိစေဆိုတော့နားမလည်ဘူးလားဟမ်နားလည်တယ်မဟုတ်လားမကင်စစ်ပြာဆိုတာမကင်စစ်ပြာဆိုတာဒီလောက်ပြီးမှပေါ့ဘာတွေဘာတွေလဲဆိုတာတော့ချက်အောင်မှာပေါ့တကားဝရနော်မကင်စစ်ပြာမရှိရာဆိုမကင်စစ်ပြာမရှိတဲ့သာသနာမှာမကင်စစ်ပြာမရှိတဲ့အဆုံးအမသာသနာတော်မှာတရားတော်မှာနိလမှာ ကိလေသာငြိမ်းသူမရှိကြဆိုကိလေသာငြိမ်းသူဆိုတာလည်းဒါနားလည်မူလားတကားဟောရနားလည်ရမှာပေါ့ကိလေသာငြိမ်းတယ်ဆိုတာကိလေသာမရှိတဲ့ပုဂ္ဂိုလ်ပေါ့နော်အဲ့ဒါမရှိဘူးတဲ့ကိလေသာငြိမ်းတဲ့သမဏအစစ်မရှိဘူးအရိယပုဂ္ဂိုလ်မရှိဘူးလို့ဆိုတာပေါ့တကားဟောရနော်အဲ့ဒါလေးအလုံးဆိုရမယ် မကင်ရှိပြမရှိရာကိလေသာငြိမ့်သူမရှိစေမကင်ရှိပြမရှိရာကိလေသာငြိမ့်သူမရှိစေမကင်ရှိပြမရှိရာ

မဂ္ဂင်7ပါးမရှိတဲ့တရားမဂ္ဂင်7ပါးမရှိတဲ့လုပ်ငန်းမဂ္ဂင်7ပါးမရှိတဲ့ဘာသာရေးသာသနာရေးအဲ့ဒီမှာကိလေသာငြိမ်းသူမရှိဘူးတဲ့ဒါဟောနော်မှန်ပါပါဒါကသိကြတဲ့ကဟုတ်လားသိကြတယ်ဘုရားသာသနာအပြင်မဲ့ထွက်ပြီးကြာကြည့်ပါတကားဟောရနော်အဲဘုရားသာသနာအပြင်မဲ့ထွက်ပြီးကြာကြည့်ပါဘာသာရေးသာသနာရေးတွေဆိုတာ သူ့ရနဲ့သူရှိကြတာကြီးပါပဲတကားဟောရဟုတ်လားသမာဓိသွန်ဖြားမှလည်းပဲသူ့ဟာနဲ့သူဘာသာရေးဆိုတာရှိတာပဲတကားဟောရအဲနာကိုဝယ်တာတွေပါလေဆိုတာသူ့ဟာနဲ့သူရှိနေတာပဲသူတို့ဟာလည်းဘာသာရေးပဲတကားဟောရနော်ဟောအိန္ဒိယနိုင်ငံကြီးမှာတော့ဘာသာရေးအများကြီးထုံးကားတဲ့ဌာနတကားဟောရနော်အဲဒီမှာဘာသာရေးမျိုးစုံရှိတယ်အများကြီးပါပဲဟိုနောက်နိုင်ငံတွေ တကဘာလုံးပေါ့အခုတော့တကဘာလုံးကလည်းသွားလို့လာလို့ရတယ်လွယ်အဲလိုက်လာစုံစမ်းမယ်ဆိုလို့ရှိရင်ဖြစ်ရင်လွယ်လွယ်ကူကူနဲ့ရောက်နိုင်တဲ့တကဝဲရနော်မှန်ပါပါအဲဒီဘာသာရေးသာသနာရေးတွေလိုက်ချကြည့်ပါမဂ္ဂင်7ပါးရှိသလားမရှိဘူးလားမဂ္ဂင်7ပါးမရှိလို့ရှိရင်ဒီဒေသနာအတိုင်းပေါ့မဂ္ဂင်7ပါးမရှိရာကိလေသာငြိမ့်သူမရှိပြီကိလေသာငြိမ့်တဲ့ သောတာပန်တရားကအနာကယဟနာဆိုတဲ့သမဏအစစ်ယဟအစစ်တွေမရှိဘူးဆိုတာတရေချမှတ်ရမယ်တကားဟောရနော်မှန်ပါဘူးဒါပါပဲယသမိန်စာခောပနာဓမ္မဝိနည်းယသမိန်စာခောပနာသူပါရဓမ္မဝိနည်းအရိယတိန်ကောမေကောဥပလည်းပဲတိသမနောပိတထာဥပလည်းပဲတိဒုတိယပိသမနောတရဥပလည်းတတိယပိသမနောတရဥပလည်းပဲတိ သရုပ်သောတိတာရသမဏဥပလည်းပဲဒီသုဘာရာသုဘပရရာယတမိန်သာခောဓမ္မဝိနယေအကျဉ်းတရားဝိနည်းအကျဉ်းသုံးပါးသာသနာတော်၌ကအရိယထင်ကောမေကောအင်္ဂါရှိပါရှိတော်ရိယမေကောဥပလည်းပဲဒီကြ၏ယတမိန်ဓမ္မဝိနယေအထင်ကြီးကအရိယမေကိုရတော့ဝါထင်ကြီးအရိယမေရှိတော့ထိုတရားဝိနည်းသောသာသနာ၌ သမနောပိကိလေသာငြိမ်းသောပထမယဟန်ကိုလည်းဥပါဒဝတိရဟိဒုတိယပိသမနောဒုတိယဖြစ်သောကိလေသာငြိမ်းသူသမနာစိတ်ကိုလည်းလာပတိရဟိတတိယပိသမနောတတိယဖြစ်သောကိလေသာငြိမ်းသူသမနာကိုလည်းတတထောသာသနာတော်၌လာပတိရဟိသုဒ္ဓောပိသမနောသုဒ္ဓဖြစ်သောကိလေသာငြိမ်းသူယဟနာယံကိုလည်းတတထောသာသနာတော်၌လာပတိဥပါဒဝတိရဟိ မဲခင်7ပါးအရိယာမဲခင်7ပါးရှိတဲ့သာသနာရေးဘာသာရေးမှာကိလေသာငြိမ်းတဲ့သမဏတွေရတယ်ကိလေသာငြိမ်းတဲ့သမဏစိတ်တွေရှိတယ်တဲ့ကားဝဲတာနော်အဲ့ဒါကမူချတာမြတ်စွာဘုရားမူဟုတ်လားမြတ်စွာဘုရားရဲ့သာသနာကိုဒီထဲမထည့်သေးဘူးဟုတ်လားဒါကပါဉ္ည မဂ္ဂင်7ပါးရှိတဲ့သာသနာမဂ္ဂင်7ပါးမရှိတဲ့သာသနာဒီလိုနှမျိုးခွဲလိုက်တယ်မဂ္ဂင်7ပါးရှိတဲ့သာသနာကဘယ်ဟာလဲမဂ္ဂင်7ပါးမရှိတာကဘယ်ဟာလဲဆိုတာမဆုံးဖြတ်သေးဘူးအဲဗာမင်းညအခြေတည်လိုက်မဂ္ဂင်7ပါးမရှိရင်အဲအရိယာအစ်မရှိဘူးဒီလေသာငြိမ်းတဲ့သမဏအစ်မရှိဘူးမဂ္ဂင်7ပါးရှိရင်ဒီလေသာငြိမ်းတဲ့သမဏအစ်ရှိရဲ့ဒါမူလေးခြိုက်တာကိုတကားဟောရနော်အဲဒီမှာ ဒုတိယပိုက်ကကားပဲမကင်ရှိပြာရှိရာမှာကိလေသာငြိမ့်သူရှိနိုင်ပေမကင်ရှိပြာရှိတဲ့နေရာမှာမှကိလေသာငြိမ့်တဲ့ပုဂ္ဂိုလ်ရှိနိုင်တယ်တဲ့ကဲဆိုရမယ်မကင်ရှိပြာရှိရာမှာကိလေသာငြိမ့်သူရှိနိုင်ပေကိလေသာငြိမ့်သူ မကင်စေပြာသိယာမသိလေသာငြိမ့်သူရှိနိုင်ပေမကင်စေပြာသိယာမသိလေသာငြိမ့်သူရှိနိုင်ပေသိလေသာငြိမ့်သူရှိနိုင်ပေ ပြီးတဲ့ကမြတ်စွာဘုရားကသူသုံးမဟောကြားတဲ့သာသနာမှာမဂ္ဂင်7ပါးရှိတယ်။ဒါကြောင့်ဒီမှာပဲဒီရတာငြိမ်းရဲ့သမဏစိတ်တွေရှိတယ်ဆိုတာကိုနောက်ဆုံးအဆုံးဖြတ်ချက်အနေနဲ့မြတ်စွာဘုရားကဆက်ပြီးတော့ဟောပါတယ်ကောရနော်။ဒီမှာသမိန်ခောသုပါရဓမ္မဝိနည်းအရိယောထိန်ကောမေဘောဥပါဒရတိဣတိဝ သမနောဣရေဝသမနောဣရဒုတိယသမနောဣရတတိယသမနောဣရသုရောသမနောသုဘာရသုဘပရဘိုင်ဣမသမိန်ခောဓမ္မဝိနယေဤငါဘေယဟောကြားတော်မူသောတရားဝိနည်းအာရယသွန်သင်သုံးမှသောသာသနာတော်၌ကအရိယောတင်ကောမေကောအင်္ဂါ7ပါးရှိတော်ရိယမေကိုဥပါဒပတိရ၏ ဣရိဝဤငါပြားဤသာသနာ၌သာလင်သမနောကိလေသာငြိမ့်သူပထမယဟစေကိုဘာလည်းပဲပြရအာဤဒုတိယဘိသမနောဒုတိယသမဏကိုလည်းဣတိဝဤသာသနာ၌သာလင်ကြ၏တတ္တိယပိသမနောတတ္တိယသမနာကိုလည်းဣတိဝဣတာသနောနဲ့ကလည်းရအာယိသရုဒ္ဓပိသမနောသရုဒ္ဓပြေသော ကိလေသာငြိမ့်သူယဟနာယဟံကိုလည်းဣရေဝဤသာသနာတော်၌သာလည်းဥပါလာပဲဤရာဤမြတ်စွာဘုရားဆုံးဖြတ်ချက်ဟောတယ်တကားပါနော်ငါဗျာသာသနာမှာမဂ္ဂင်7ပါးတရားရတယ်မဂ္ဂင်7ပါးတရားရှိတယ်တဲ့မဂ္ဂင်7ပါးတရားဆိုတာမြတ်စွာဘုရားအစဟောကလေးကဒီတရားကစတည်ဟောလာတာတကားပဲနော် ဓမ္မစကြာတရားထဲမှာတရားဟောတော့လဲရုပ်တဲ့တွေ့နေမှာပါပဲအဲမေဇိမသတိပဒါတဲ့ကာမဒုက္ခလီကာနိယောကကာမဂုဏ်အာယုန်တွေသုံးဆောင်ခါးကားနေတဲ့မိလားအာတာကိလမထာနိယောကမိမိကိုပင်မအောင်ကျင့်တဲ့နိလားလောကမှာချမ်းသာရေးလိုက်တဲ့ပုဂ္ဂိုလ်တွေနိလားနှမျိုးရှိတယ်တဲ့ကောင်နော်တချို့ကတော့ ကာမဂုဏ်အာယုန်တွေသုံးဆောင်ခံစားနေတာချမ်းသာတာပဲကောင်းတာပဲဒါပြင်မရှိဘူးဆိုပြီးဒီနိလနဲ့လိုက်အဲကာမဂုဏ်အာယုန်နဲ့သူ့ချမ်းသာတင်တယ်လို့တော့ချမ်းသာတာပေါ့ဒါပေမဲ့လို့ဦးချင်းကင်းရနာချင်းကင်းရသိချင်းကင်းရတရားတို့တရားမြတ်တော့မရနိုင်ဘူးတကားဟောရနော်ကာမဂုဏ်အာယုန်နဲ့လိုက်စားနေလို့ရှိရင်ဦးချင်းကင်းရနာချင်းကင်းရသိချင်းကင်းရထားအောင်တော့ သူကတိတော်ရောက်ဖို့ရသိမလွယ်ဘူးတကားဝဲဟုတ်လားကာမဂုဏ်တွေလိုက်စားကြည့်တဲ့ပုဂ္ဂိုလ်တွေကမကောင်းမှုအကုသိုလ်တွေလည်းပြုတာပဲတကားဝဲဟုတ်လားမပြုလည်းမဖြစ်ဘူးသူကကာမဂုဏ်အာယုန်နေတဲ့ဆိုတော့မပြုလို့တချို့ကမဖြစ်ဘူးရှောင်းလို့ကမရဘူးအဲဒီတော့မကောင်းမှုအကုသိုလ်တွေပွားပြီးပယ်လေးပါတဲ့ကြရတဲ့တကားပေါ့နော်အဲဒီတော့ကာမဝါယုန်နဲ့ချမ်းသာတယ်ဆိုတာကအခုခေတ္တခဏလေးပဲ အဲတသက်လျာလက္ခဏာလေးပဲနောင်တမယာတွေမှာချမ်းသာဖို့ရမရှိဘူးဆင်းရဲဖို့ရအကြောင်းဖြစ်တယ်တခါဒီကာမဂုဏ်တွေခံစားသုံးဆောင်နေတဲ့အတွက်ပြင်းများတယ်မျက်မှောက်လည်းပဲပြင်းများတယ်နောင်တမယာလည်းပြည့်စည်တယ်ဒါတွေကြောင့်ကျင်ပြီးတော့ကိုယ်ပင်မအောင်လုံးမပဲဒီကိုချမ်းသာတာမွေးမြူလာလို့ရှိရင်ကာမဝါယုန်တွေပါရလိုက်တောင်းလာလိုက်နဲ့ ကိလေသာတွေပွားတယ်ပြီးတော့ဒီကိုနှိမ့်စက်မှပဲဆိုပြီးတော့တချို့ကဒီလိုသိကူးရပြီးတော့ကိုပင်မအောင်ကျင့်တာကိုတကားဟောရနော်အဲဘုရားလက်ထက်တုန်းကကိုပင်မအောင်ကျင့်တဲ့နည်းတွေရှိပါတယ်အမတအေးတဲ့ဆောင်းရာတွေညမှာရေစိမ်တဲ့တကားဟောရနော်ရေစိမ်တော့ခိုက်ခိုက်ကြုံချနေတဲ့အခါကာလမှာကာမအာယုန်တွေကြံပြီးစိတ်တော့သက်သာခွင့်ရမှာဟောတကားဟောနော် ရမှာပေါ့ဒါကတော့ဒါပေမဲ့လို့လောဘຢာကလုံးဝကင်းတယ်လို့တော့မဆိုနိုင်ဘူးတကားဝရနော်အဲဒီတော့ချမ်းနေတဲ့ပုဂ္ဂိုလ်ကပူအနွေးလေးမလိုချင်ပဲဘူးလားလိုချင်ပါဗျာအဲပူအနွေးလေးတောင်းတာပဲချိုင်းတာပူအနွေးလေးမိလေးလိုချင်ပါပြီးတော့လေတောင်းလေးချုပ်ပြီးနေချင်ပါပြီးတော့လေဒီလိုຢာကမဖြစ်ပဲဘူးလားဖြစ်မယ်အဲ့ဒါကိုသူတို့ကຢာကမှမသိဘူးတကားဝနော်အေး ကာမအာယုန်တွေသုံးဆောင်ခံစားတဲ့အမှုတွေကိုသာလည်းသူတို့ကကာမဂုဏ်အာယုန်အောင်းမဲ့ပြီးတော့အဲ့ဒီကာမဂုဏ်စိတ်တွေပြောက်လို့ရှိရင်ကောင်းတယ်လို့သူတို့ကထင်ပြီးတော့ရေးစိမ့်တာကိုတကားဟောနော်နေပူတဲ့အခါနွေရည်ကြတော့လည်းပဲနေပူလားနဲ့တကားဟောနော်နေပူလားရောမကောင်းမိလေးမိလေးကိုမိလေးကအလဲနဲ့ နေကလည်းပေါ်ကပူတော့သင်္သာတပခေါ်တာကိုအပူငါးခုခံတာလေတကားဝဲရနော်အဲဒီလိုပူလောင်နေတော့အဲဒီအချိန်မှာကာမဂုဏ်အယုန်တွေသုံးဆောင်ခံစားဖို့ရစိတ်တော့ကြောက်မယ်ဆိုကြောက်နိုင်တယ်တကားဝဲရနော်ဘာလို့လဲဆိုသူ့ဟာပူပြီးဒုက္ခရောက်နေတာကိုဒါပေမဲ့လို့အဲဒီလိုပူတဲ့အတွက်အဲလေအေးလေးကိုတောင်းတာမှုရေအေးလေးချိုးခြင်းမှုအေးမြတ်မြတ်နေရာလေးနေခြင်းမှုဆိုတဲ့ကိလေသာစိတ်တွေမဖြစ်ပေဘူးလားတကားဝဲရ ဖြစ်တာပဲဒါတွေကဖြစ်တယ်ဟိုကကြောက်သွားတရားကဖြစ်တာဒါတွေသူကကိလေသာမှမသိဘူးအဲဒီတော့ကိုပင်မအောင်လို့ယုံတယ်သူကကိလေသာကင်းတယ်လို့ထင်တယ်တချို့ကဆောင်းဆောင်ကြီးတွေထိုင်နေတချို့ကလည်းမတ်တပ်ကြီးရနေဒီလိုဟာတွေရှိတဲ့ကောင်ကနော်အဲ့ဒီမှာလည်းပင်မမှုတွေကြောင့်ပင်မနဲ့ခိုက်တာမှာကာမရာကကာမဂုဏ်အယုန်တွေဟုတ်လားယောက်ျားမိန်းမနဲ့စပြီးတကလားကာမဂုဏ်အယုန်တွေအဲ့ဒါတွေမဖြစ်ဘူးပေါ်တကားဟောနော် အဲဒီကာမဂုဏအောင်တောင်းတမှုတွေမဖြစ်တာနဲ့သူတို့ကကိလေသာကြီးနဲ့အောင်းမေ့အဲဒီလိုကျင့်ကြတာအဲ့ဒါမိမိကိုပင်မအောင်ကျင့်တဲ့ကျင့်တဲ့ဒီလိုကျင့်ကျင့်ယုံတယ်လည်းပဲသင်ရဲ့ခါသိမငြိမ့်နိုင်ဘူးတဲ့တကားဟောရနော်မှန်ပါအခုလောလောဆယ်ကသူဒုက္ခရောက်နေတာပဲအဲနောက်ကြရင်လည်းပဲဒီအယူအကျင့်ဖြင့်နာမည်က လွတ်မြောက်တယ်လို့ယူဆလို့ရှိရင်ဒါကအစွဲလန်းကိုတကဟောရနော်အဲ့ဒီအစွဲလန်းအကြောင်းပြုပြီးတော့ပြေသွားလို့ရှိရင်တဲ့အပယ်လေးပါးကြားတတ်တယ်တဲ့မြတ်စွာဘုရားဟောတယ်တကဟောရနော်အဲ့ဒီတော့ကာမအာယုန်တွေကိုခံစားတဲ့အကျင့်ကာမအာယုန်တွေမသုံးဆောင်ပဲနဲ့မစားပဲမသောက်ပဲကိုချမ်းသာအောင်မနေပဲနဲ့ဆင်းရဲအောင်လုပ်တဲ့အကျင့်အဲ့ဒီအကျင့်နှစ်ပါးကိုပယ်ပြီးတော့ အလယ်လမ်းဖြစ်တဲ့မေဇိမာပရိဒါအကျင့်ငါဗျာတွေ့လာပြီဓမ္မစကြာတရားမြတ်စွာဘုရားဝန်ခံတာဟုတ်ကြရောနော်မှန်ပါဗျာအဲ့ဒီမေဇိမာပရိဒါအကျင့်လားဘာလဲဆိုလို့ရှိရင်ဒီမဲ့ကြီးစေပါတရားပဲကြရောနော်မှန်ပါဗျာအဲကာမရိတိသမာသင်္ကပ္ပစသည်ချင်းအဲ့ဒီဓမ္မစကြာရတဲ့ပုဂ္ဂိုလ်ကနှုတ်တဲ့နေမှာပါဒါပေမဲ့လို့တရားဟောတဲ့အခါကျတော့ ဒါလေးရတယ်ထည့်ပြီးဟောရသေးတာပဲကောင်ရနော်အဲအခုလည်းပဲအဲဒီမဂ္ဂင်7ပါးပြရထည့်ပြီးဟောရလိမ့်မယ်မဂ္ဂင်7ပါးရှိရာမှာမဂ္ဂင်7ပါးရှိရာမှာကိလေသာငြိမ့်သူရှိနိုင်တယ်မဂ္ဂင်7ပါးရှိတဲ့သာသနာမဂ္ဂင်7ပါးရှိတဲ့ဘာသာရေးမဂ္ဂင်7ပါးရှိတဲ့အကျဉ်းလားအဲဒီအကျဉ်းနီလာမှာကိလေသာငြိမ့်တဲ့သမဏအစစ်တွေရှိတယ် သောတာပန်သမဏရှိတဲ့သရဂံသမဏရှိတဲ့နာဂံသမဏရှိတဲ့ယဟနာသမဏရှိတဲ့ကောင်ပါနော်အဲ့ဒါမဲခင်7ပါးဆိုတာဘာတော့ဆိုလို့ရှိရင်ဒါနှုတ်တဲ့ယာပြီးသားပုဂ္ဂိုလ်လည်းရှိပါတယ်ဒါပဲမဲ့လို့ဒီတစ်ခေါက်တော့ဆိုလိုက်ကြအောင်ဆိုတဲ့ကားရသမာဓိကြီးသမာဓိကြီးမှန်စွာမြင်ခြင်းမှန်စွာမြင်ခြင်းသမာသင်္ကပ္ပသမာသင်္ကပ္ပ

ဖွဲ့ပြီးတော့ဟောရတယ်အဲ့ဒီသမာဓိဋ္ဌိနဲ့ပြောင်းပြန်ကမိစ္ဆာဒိဋ္ဌိတဲ့ကဟောရနော်မိစ္ဆာဒိဋ္ဌိမိစ္ဆာဆိုတာကမှားတယ်ဒိဋ္ဌိကမြင်တယ်မှားစွာမြင်ခြင်းအလွဲမြင်ခြင်းနော်အဲသမာဓိဋ္ဌိကအမှန်မြင်တော့ဟောကအလွဲမြင်တာဘောတကဟောရနော်အလွဲမြင်တဲ့အမှန်မြင်တစ်ခုပဲမိစ္ဆာဒိဋ္ဌိဆိုတာအလွဲမြင်တာအဲ့ဒါကိုအယူတွေလည်းပဲ ဗိဇ္ဇာဒိဋ္ဌိခေါ်ပါတယ်မှားတော့အယူတဲ့လွဲမှားတဲ့အယူတဲ့ကာမဒိဋ္ဌိဆိုတော့မှန်ကန်တဲ့အယူတဲ့ဟုတ်လားပြီးတော့ကာမဒိဋ္ဌိတစ်ခုကနေပြီးခွဲလိုက်လို့ရှိရင်နောက်ကပြန်တဲ့မဂ္ဂင်ခုနှစ်ပါးတရားတွေလည်းပဲကာမဒိဋ္ဌိနဲ့အတူတပါးလေးပေါင်းပြီးတော့ပါလာပါတယ်ကောနော်အဲဒါအချိန်ရှိလို့ရှိရင်တော့တစ်ခုချင်းတစ်ခုချင်းဟောရပါတယ်အခုလို့ဒီနေ့တည်းနဲ့ပြီးအောင်ဒီတရားဟောရမယ်ဆိုတော့ အဲတကူစီတကူစီဟောလို့မပြည့်ဘူးတော့ဟုတ်လားတကူစီတကူစီဟောနေရနေရသုံးရဟောလို့လည်းပြီးအောင်မဟုတ်ဘူးအဲ့တော့ဒီတကူပဲဟောရမယ်ကာမရိဓိဆိုတာကာမတတသမာရိဓိကတစ်မျိုးဇာနာသမာရိဓိကတစ်မျိုးဝိပဿနာသမာရိဓိကတစ်မျိုးမေရသမာရိဓိကတစ်မျိုးဖလသမာရိဓိကတစ်မျိုးဘယ်နှမျိုးရှိကြုံကြတော့ အဲ၅မျိုးရှိတယ်တဲ့ကာမဗေဒသမာဓိဋ္ဌိ1နော်ဇာနာသမာဓိဋ္ဌိ2ဝိပဿနာသမာဓိဋ္ဌိ3မေဃသမာဓိဋ္ဌိ4ဖလသမာဓိဋ္ဌိ5အဲဟုတ်ပြီအဲဒီသမာဓိဋ္ဌိ5ပါးနောက်တစ်ခုထည့်ရင်6ပါးတော့ရှိပါတယ်အဲ့ဒါတော့ထားပါတော့သစ္စာခဏသမာဓိဋ္ဌိဆိုတာရှိတယ်သူကသိမပြတ်ထားမှာပေါ့

အဲ့ဒီထဲမှာလည်းမေဃသမားလေးကြီးကအရေးကြီးတယ်ကောနော်အရိယာမဲ့ရအောင်ကျင့်ပါအရိယာမဲ့ပြည့်စုံပါဆင်းရဲခါသိင်းကြီးနဲ့နိဗ္ဗာန်ကိုရောက်တယ်အရိယာမဲ့မပြည့်စုံသေးလို့ရှိရင်မရောက်ဘူးအဲ့တော့နိဗ္ဗာန်ကိုရောက်ခြင်းရင်ဘယ်သမာဓိတိကိုအာထုရမလဲဆိုရင်မေဃသမာဓိတိကိုအာထုရလိမ့်မယ်နော် ဒါပေမဲ့မေဃသမားရိတိမေဃစပြီးအထုတ်လို့ဖြစ်သလားလို့မေးတော့မဖြစ်ဘူးတကားဟောရနော်မေဃစပြီးအထုတ်လို့မဖြစ်တာမဟုတ်ဘူးအခြေခံကစပြီးအထုတ်ရမေဆိုတာကနိဗ္ဗာန်အာယုံပြုပြီးတော့ဒီချိန်နဲ့ဖြစ်တာတကားဟောရဟုတ်လားဘုသူရရှိတဲ့ပုဂ္ဂိုလ်စာပေကျမ်းကသင်ထားတဲ့ပုဂ္ဂိုလ်တွေအကုန်လုံးသိပါတယ်လောကုတ္တရာမေဆိုတာဒီချိန်နဲ့ဖြစ်တယ်ဟောတာပါတိမေ စိတ်ကလေးတစ်ကြိမ်နဲ့ဘာမှမကြောက်ဘူးတစ်စက္ကန့်တော့မကြောက်ဘူးများမြန်ပါပြီနဲ့တခဏလေးနိဗ္ဗာန်မြင်သွားတာလေတခဏလေးပဲရာမိမဲ့အနာဂါမိမဲ့အရဟတမဲ့ဆိုရယ်မဲ့လေးခုဟာတစ်ကြိမ်နဲ့ဖြစ်တာအဲ့ဒီမဲ့လေးခုဖြစ်နေတဲ့အခိုက်အတန့်လေးကိုမဲ့ပုဂ္ဂိုလ်၄ပါးတော့ခေါ်တဲ့တရားဟောရနော်အဲ့ဒီမဲ့ပုဂ္ဂိုလ်၄ပါးဟာလည်းပဲအဲသူတို့အသက်တူဆုံးလို့ဆိုရမှာပေါ့တရားဟောနော်စိတ်ကလေးတစ်ကြိမ်ပဲရှိတယ်သူတို့အသက်က မဲစိတ်ကလေးဖြစ်နေကြဟာမဲပုဂ္ဂိုလ်ပဲမဲစိတ်မဖြစ်ခင်ကလည်းမဲပုဂ္ဂိုလ်မဟုတ်သေးဘူးမဲစိတ်ဖြစ်ပြီးတော့ဆုံးသွားတယ်နဲ့ဖိုစိတ်ဖြစ်တယ်ဖိုစိတ်ဖြစ်တော့ဖိုပုဂ္ဂိုလ်ဖြစ်သွားတယ်တကားပေါ့နော်အဲ့တော့မဲပုဂ္ဂိုလ်ဆိုတာ၄ပါးအဲ့ဒီ၄ပါးဟာဖြင့်အသက်ဟာအတူဆုံးပဲတဲ့ဘာဖြစ်လို့လဲစိတ်တစ်ကြိမ်နဲ့ပဲရှိတယ်နော်အဲ့တော့အဲ့ဒီမဲစိတ်ကလေးကစပြီးအားထုတ်လို့တော့ဖြစ်ပါမလားတကားဝဲမဖြစ်ဘူးဟုတ်လား ဖြစ်ဘူးမသိကစပြီးအားထုတ်လို့ဖြစ်လို့ရှိရင်တကဟောနဲ့လူတွေအကုန်လုံးနိဗ္ဗာန်ရောက်ကုန်မှာတကဟောရဟုတ်လားမလွယ်ဘူးတချို့ကလေနိဗ္ဗာန်အာရုံပြုပြီးတော့တရားထုတ်ရတယ်တကဟောရဟုတ်လားအဲယုံနာနေရှုနေရင်ဒုက္ခသစ္စာတရားတွေရှုရင်ဒုက္ခတွေတွေ့နေမှာပေါ့ဒီလိုဟောတယ်ကိုတကဟောရနော်ဒါကဒါကဟောကြားဘူးလားမကြားဘူးလားမသိဘူးဘုန်းကြီးကဖောက်တယ်ဆရာဦးမှာ ဘုန်းကြီးတို့ကတော့တရားစုံတွေကိုယ်တိုင်ကြားရတာလည်းမဟုတ်ဘူးပေါ့လေချို့လည်းသင့်လာပြောလို့ကြားရတယ်အချို့အချို့လည်းကိုယ်တိုင်ကြားပါတယ်အဲ့တော့ယုံနာနဲ့အဖြစ်အပျက်တွေဒုက္ခသစ္စာတွေရှုနေလို့ရှိရင်ဒုက္ခတွေတွေ့နေမှာပေါ့ဒုက္ခကဘယ်နဲ့လွတ်နိုင်မလဲဒုက္ခကလွတ်ချင်ရင်နိဗ္ဗာန်အာရုံပြုဒီလိုဟောရဖို့တကားဟောရအောင်မယ်သူဥစားဘုသူဒ္ဓမရှိတဲ့ပုဂ္ဂိုလ်ကသဘောကျကြပဲတကားဟောရဟုတ်လားဒုက္ခ ဒုက္ခအလွတ်ချင်းတာဒုက္ခရှုတယ်ဆိုတော့ဒုက္ခတွေတွေ့မှာပေါ့သူပြောတာဟုတ်တယ်လို့လို့မရှိသေးဘူးလားအဲဘုသူရမရှိတဲ့ပုဂ္ဂိုလ်အဲဒီလိုဖြစ်မယ်နိဗ္ဗာန်အာယုပြုဒုက္ခကလွတ်တဲ့နိဗ္ဗာန်အောင်ပြုမှာသင်္မသံဃာဝဆင်းကလွတ်တယ်ဒီလိုဟောတာဟောတကားဟောရအခုပြိဿတဲ့လည်းဒီလိုကြားကြားဘူးတဲ့ပုဂ္ဂိုလ်တွေရှိမှာပဲတကားဟောအဲကြိုက်တဲ့ပုဂ္ဂိုလ်တွေတော့ရှိရင်ရှိနေမှာတကားဟောရဟုတ်လားအဲရှိရင်ရှိနေမှာ

တ္တဝါတွေကနိဗ္ဗာန်အကုန်လုံးရောက်ကုန်မှာတခါဟောရဟုတ်လားအဲမြတ်စွာဘုရားတော်မှာအဲ့လိုလိုမဟောနိုင်ဘူးတခါဟောရဟုတ်လားဟောနိုင်ဘူးမြတ်စွာဘုရားတော်မှာမဟောနိုင်ဘူးအဲ့တော့နိဗ္ဗာန်အာရုံပြုပြီးအရိယာမေကစပြီးအာထုတ်လို့ကတော့မဖြစ်ဘူးတဲ့တကားဟောနော်အဲအရိယာမေကပြည့်စည်ခြင်းလို့ရှိရင်အရိယာမေကစ၍

အဲရှင်းဥစွာဘယ်ဟာစရတော့ဆိုသီလဝိတ္တရိယစရတယ်တကားပေါ့နော်အဲသီလမရှိဘဲနဲ့အားလုံးလုံးမဖြစ်ဘူးတဲ့တော့မြတ်စွာဘုရားလက်ထက်ကတရားနာရင်မဲ့ဖို့ရောက်သွားတဲ့ပုဂ္ဂိုလ်တွေတော့ရှိပါပဲတကားပေါ့နော်အဲ့ဒါကတော့မြတ်စွာဘုရားဟောနေရင်ပဲတရားနာရင်နဲ့သူတို့စိတ်ထဲမှာကာယကမှုဝစီကမှုမသိတဲ့မှုတွေရှောင်ကျင်ပဲဆိုတဲ့စိတ်ကလေးဖြစ်တဲ့ကိုတကားဟောရနော် တရားနာနေတဲ့အခါကာလကျတော့စိတ်ကဖြောင်းဆင်းသွားတာတကားဟောရဟုတ်လားစိတ်ကလေးကဖြောင်းသွားမတော်မသင့်တာတွေငါငါရှင်းတုန်းကဘယ်လိုဘယ်လိုပြုခဲ့တယ်မတော်မသင့်တာတွေဘယ်လိုဘယ်လိုပြောခဲ့တယ်ဒီလိုပြောပြုတယ်ယခုဒီကရှင်းမပြုတော့ဘူးဆိုတော့သင်ကျဲတဲ့စိတ်ကလေးဖြောင်းမတဲ့စိတ်ကလေးဖြစ်တဲ့ကိုတကားဟောရနော်အဲဒီလိုစိတ်ကလေးဖြစ်တဲ့အချိန်ကစပြီးသီလပြည့်စုံသွားတာတကားဟောရဟုတ်လားလူမာတော့ကိုသီလမဆောက်တည်လည်းပဲစိတ်ထဲက

ပရိဝမာနတွေဆောက်တည်ပြီးမှသီလစင်ကြယ်နိုင်တဲ့သီလအဲသိက္ခာပုဒ်တွေရှိတယ်တကားဟဲ့နော်အဲ့ဒါတွေကတော့ပြည်ပြလဲရတယ်ဒါကတော့ကိုခုလိုမကောင်းမှုတွေမပြုတော့ဘူးဆိုတဲ့စိတ်ကလေးဖြစ်ုံနဲ့မပြီးဘူးတကားဟဲ့နော်ကျေဥစွာသီလစင်ကြယ်အောင်လုပ်ရတယ်အဲ့ဒါကြောင့်သီလစင်ကြယ်အောင်လုပ်ဖို့အရေးကြီးတယ်ကောင်နော်တကားဟောတော့လူတွေတော့သီလဆောက်တည်လိုက်တယ်ဆိုလို့ရှိရင်သီလစင်ကြယ်တာပဲနော်အဲနောင်ကုန်မပြုတော့ဘူးဆိုတဲ့စိတ် အဲ့ဒါစင်ကြဲနေတဲ့ကာလပါလုံးကတရားထုတ်နေတာဘောတကားပဲနော်အဲဒီတော့ရှင်းဖို့ကသီလစင်ကြဲဖို့ရလို့တယ်သီလကမဟုတ်ဘူးတဲ့အယူမှန်ဖို့ရလဲလိုသေးတဲ့တကားပဲနော်အဲယဟန်တစ်ပါးမြတ်စွာဘုရားဓမ္မကမ္မထံတောင်းတယ်မြတ်စွာဘုရားတဲ့တတိတော်တရားထုတ်ခြင်းပါတယ်အကျဉ်းချုပ်သင်္ခေပအားဖြင့်ကမ္မထံတရားဟောတော်မူပါလို့ပြောတော့မြတ်စွာဘုရားက အာရိမေယဝိသောတေဟိကုသလေသူဓမေသူဘိက္ခုယဟသတ္တမထောသောသင်္ကတရားထုတ်ခြင်းသည်အချင်းချင်းဟောတော်မူပါဟု၍လျှောက်ထားသောအကြောင်းဘိက္ခုယဟတွင်ပင်သည် အာရိမေဝအစပိုင်းကိုသာလဲဝိသောတေဟိသုတ်သင်အစဉ်ကျဲလေဟုအစပိုင်းကလေးစင်ကြအောင်လို့လေပါဟုတ်တဲ့ကောသာရီ ကုသလနာဓမ္မနာကုသလနာဓမ္မနာကုသိုလ်တရားတို့အာရိအစပိုင်းငါကောပဲဘေဝါနိဟုမူကသီလံစာသူဤသုဒ္ဓဒိဋ္ဌိစဥစုကသီလံစာသီလသည်သည်သူဤသုဒ္ဓကောင်းစွာဆင်ကြယ်သည်ဒိဋ္ဌိစအယူသည်လေးဥစုကံဖြောင်းမသည်အတ္တဖြစ်ရာ၏သီလလည်းဆင်ကြယ်ရမယ်အယူလည်းပဲဖြောင်းမရမယ်နှမျိုးကိုတကားဟောတာနော် အဲ့ဒါစပိုင်းပဲတရားအားထုတ်ခြင်းဖြင့်မဲမရောက်ဖို့ရောက်တရားအားထုတ်ခြင်းလို့ရှိရင်သီလစင်ကြယ်ပါစေတဲ့စပိုင်းစပိုင်းအယူမှန်ပါစေတဲ့သမာဓိရှိဘောတကားဝဲရနော်အဲ့ဒီသမာဓိကဘာလို့ဆိုကာမတေတာသမာဓိတိကံကံရဲ့အကျိုးရှိတယ်လို့ယုံကြည်သိမြင်တဲ့သမာဓိတိဟုတ်လား

ပြင်းရောက်တယ်ဘာဖြစ်လို့လဲမြတ်စွာဘုရားကအာဟုသို့ကျင့်ကြံရမယ်အာဟုသို့မကောင်းကျိုးပေးတယ်အာဟုသို့ကျင့်ကြံရမယ်ကုသိုလ်ဟာကောင်းကျိုးပေးတတ်တယ်ကုသိုလ်ပြုရမယ်ဘယ်လိုကောင်းကျိုးပေးတတ်တော့ရမောက်မှလည်းပဲအသက်ရှင်ခြင်းနာကင်းခြင်းစာရတော်ကောင်းကျိုးတွေပေးတတ်တယ်။နောင်တမယဘဝတွေမှာလည်းလူဘဝနာဘဝသုတိဘဝတွေရောက်စေတတ်တယ်။ နောက်ဆုံးဗာမယဝဆင်းကလုံးမြောက်ရည်ရွယ်ပြီးတော့ပြုလို့ရှိရင်ဒါနသီလဘာဝနာကုသိုလ်တွေဟာနိဗ္ဗာန်ကိုလည်းရောက်စေတတ်တယ်မြတ်စွာဘုရားဟောတာတကုတ်တကာပဲနော်မှန်ပါဗျာအဲဒါဗုဒ္ဓသာသနာဝင်ပုဂ္ဂိုလ်တွေဆိုရင်ဒီလောက်တော့ကြားဘူးကြမှာပါပဲတကာပဲနော်အေးအာကုသိုလ်ပြုရင်အာကုသိုလ်ဖြစ်တယ်မျက်မှောက်မှာလည်းမကောင်းကျိုးကိုပေးရတယ်ပယ်လေးပါးလည်းကြစေတတ်တယ် ကုသိုလ်ပြုလို့ရှိရင်ကုသိုလ်ဖြစ်တယ်မြတ်မောင်မှာလည်းကောင်းကျိုးကိုပေးတာတဲ့နောင်သာမယားဘွားတွေမှာလည်းလူဘွားနတ်ဘွားရောက်စေရတဲ့နိဗ္ဗာန်ကိုလည်းရောက်စေနိုင်တယ်နော်အဲ့ဒါဘုရားသာသနာဝင်ပုဂ္ဂိုလ်တိုင်းများတော်ချင်းကြားဘူးမှာဘောတကားဟောရနော်သိပြီးတော့ဟိုတော့ဆွန်ဖြာကြနေလို့တရားမနာရဘာမနာဒီလိုပုဂ္ဂိုလ်ကတော့ရှိရင်လည်းရှိဦးမှာတကားဟောနော်အဲရှိပါလိမ့်မယ်တချို့ကတော့တရားမနာဘူးတော့မှဟောမယ်ဘုံကလည်းသိမရှိဘူးတကားဟောရနော် အဲ့တော့မြတ်စွာဘုရားအဲ့ဒီလိုဟောတာတဲ့ကုသိုလ်အကုသိုလ်အကျိုးရှိတယ်ကုသိုလ်အကုသိုလ်အကုသိုလ်ကျင့်ဆောင်ရမယ်ကုသိုလ်ကျင့်ရမယ်ကုသိုလ်ကျင့်ရင်မျက်မှောက်လည်းကျိုးရှိတယ်နောင်တမရလည်းကျိုးရှိတယ်နိဗ္ဗာန်လည်းရောက်နိုင်တယ်ဒီလိုဟောတာကမူလားတကားဟောနော်ကုသိုလ်အကျိုးမရှိဘူးအကုသိုလ်အကျိုးမရှိဘူးကုသိုလ်အကျိုးမရှိဘူးယူလိုက်လို့ရှိရင်အကုသိုလ်လည်းကျင့်ဆောင်ဖို့လိုပါဦးမလားတကားဟော ကုသိုလ်လည်းပြုဖို့ရလိုပါအောင်မလားကုသိုလ်အကျိုးမရှိဘူးဆိုတော့ကုသိုလ်မပြုဘူးကုသိုလ်မပြုတဲ့ပုဂ္ဂိုလ်ဟာသောတာပရာဘဝတွေမှာဒုက္ခရီဘဝတွေရောက်ပါအောင်မလားတကားဝရယခုရနေတဲ့လူဘဝမျိုးထပြီးရပါအောင်မလားမရဘူးတကားဟောဟုတ်လားမရဘူးယခုဘဝမျိုးမရတော့ဘူးอืมနောက်ပြီးတော့ အဲ့ဒီကုသိုလ်ကမက်ဖို့နိဗ္ဗာန်ရောက်စေရတယ်လို့ဆိုတာသူကမယုံမဲဖို့တကားဝဲရနော်ကုသိုလ်အကျိုးမရှိဘူးယူလိုက်တော့အဲ့ဒါကုသိုလ်သူမပြုဘူးဟုတ်လားမညာဘုရားနိဗ္ဗာန်အကြောင်းဖြစ်တဲ့ကုသိုလ်ဒါနာကုသိုလ်လည်းမပြုဘူးသီလလည်းမစောင့်တည်ဘူးမကျင့်သုံးဘူးဘာဝနာလည်းပွားများအထုတ်ခြင်းမရှိဘူးဆိုဒီပုဂ္ဂိုလ်နိဗ္ဗာန်နဲ့တော့ဘယ်နည်းနဲ့မှမနိစ္စနိုင်တော့ဘူးတကားဝဲရနော်နိဗ္ဗာန်နဲ့ဝေးတယ်အဲ့ဒါ ဗုဒ္ဓသာသနာအပြင်မဲ့ရောက်သွားတာတကားဟောရဟုတ်လားဗုဒ္ဓသာသနာအပြင်မဲ့ချိုးခုနိခါကာလဒီလိုဟာတွေဟောတာရှိတယ်ဟုတ်လားအဲဟောတဲ့ပုဂ္ဂိုလ်ကဟောတယ်ကဘုရားတရားအနေနဲ့သူတို့ကဟောတယ်ဗုဒ္ဓတရားအနေနဲ့ဟောတယ်ပြီးတော့ဗုဒ္ဓတရားမဟုတ်ဘူးဗုဒ္ဓတရားနဲ့ဆန့်ကျင်ပဲပဲအဲကုသိုလ်အကုသိုလ်အကုသိုလ်အပြစ်မရှိကုသိုလ်အကျိုးမရှိအဲအကုသိုလ်ရှောင်ဖို့မလိုကုသိုလ်ပြုဖို့မလိုဒီလိုဟာတွေဟောလို့ရှိရင်လေ ဒါကတော့သာသနာပြင်ဘက်ကပဲသူဘာသာတစ်ခုပေါ့ဟုတ်လားဘုရားသာသနာပြင်ဘက်ကသူဘာသာတစ်ခုလည်းအောင်မရအဲအခုမြတ်စွာဘုရားဤဒေသနာအရကုသိုလ်အကုသိုလ်ကလည်းမကောင်းကျိုးပေးရတယ်ကုသိုလ်ကလည်းကောင်းကျိုးပေးရတယ်လို့တကအောဆိုသိနေတယ်မို့လားသိပါဗျာအခုတရားနာတော်ကိုပုဂ္ဂိုလ်တွေအကုန်လုံးသိပြီးသားတယ်တကပါနော်အဲဒါကာမတ္တရာသမာဓိကြီးတကဟောရနော်ဒီသမာဓိကြီးဟာ သင်ကြရမယ်တဲ့ဖြောင်းမရမယ်တဲ့ဖြောင်းမနေပြီမိုးလားတကားဟောရသိနေရကြပဲအခုအခုတရားနာလာတဲ့ပုဂ္ဂိုလ်တွေဒီသမားလေးတွေလည်းဖြောင်းမနေပါပြီတကားဟောနော်ဒီပြင်လည်းတချို့မလာနိုင်တဲ့ပုဂ္ဂိုလ်တွေလည်းရှိတော့ရှိပါသူတို့လည်းဖြောင်းမနေပါပဲဘုရားသာသနာဝင်ဆိုရင်များသောအားဖြင့်ဖြောင်းမနေပါတဲ့တကားဟောရနော်အဲ့ဒါစာပိုင်းသင်ကျင်းနေတာတဲ့သီလကလည်းပဲသောက်တည်ခြင်းသုံးထားလို့၅ပါးသီလဆိုရင်ပြည့်စုံတာပါပဲတကားဟောနော် အဲ7ပါးသီလဆိုတော့အခုတရားနာနေတဲ့အတွက်သိနေရကြတာပေါ့ဟုတ်လားရသဗျာဟောတဲ့တရားတွေကိုလည်းမွန်မြတ်တင်နာရတယ်အဲဒီလိုနာခံတဲ့ခါကလာမိမိကလည်းပဲအထူးသဖြင့်စင်ကြယ်တဲ့7ပါးသီလနဲ့ကိုတကဟောရနော်အဲ7ပါးသီလနဲ့ဟိုလူလူပြိဿပွဲနေပွဲရနေသွားတဲ့ခါတကာဩတော့အဝတ်ကောင်းနေဝတ်ရတယ်မဟုတ်လားဝတ်ရပါဗျာအဲအိမ်မှာနေတဲ့တုံတန်ဟိုကလေးနဲ့သွားလို့ဖြစ်ဘူးတကာဟောရနော်မဖြစ်ဘူး အဲမင်္ဂလာဆောင်တို့ဘာလို့ဒီလိုဟာဒီခန္ဓာတွေရှိတာပေါ့အဲဒီမှာတခါလဲအဝတ်ကောင်းတွေဝတ်လည်းဝတ်လည်းစားတယ်အဲဆင်းပြင်းပြီးတော့ဟုတ်လားမျိုးသမီးတွေဘာလဲဆွန်းတရားတွေဘာလဲလိမ့်ပြီးတော့တခါလဲအဲတင်းနေတယ်သွားတာဟိုးတကားဟိုရနော်အဲ့ဒါလိုပဲအခုတရားဟောလို့တရားနာနေတဲ့အတွက်စေပါသီလနဲ့ဆိုတော့အမတန်ကောင်းတဲ့အမြတ်ဆုံးသီလတွေနဲ့ဆင်းရဲတွေဆင်းပြီးတော့ခုတရားနာနေရတာဟိုတကားဟိုရနော် မမနာကောင်းပါရဲ့တရားနာနေတဲ့အတွက်ဒီပါတိရာဆောက်တည်ပြီးတော့အဲတရားနာနေလို့ချင်းကောင်းတယ်တကားပဲနော်တရားနာပြီးတဲ့ခါကာလကျတော့တောင်းမှမရှိပါဘူးဒါပေမဲ့လည်းမကျူးလွန်တဲ့သီလကြီးကမပြည့်ဘူးတကားပဲမပြည့်ဘူးသူစားဝန်ပွဲသွားမကြည့်လို့ရှိရင်ပွဲကြီးနဲ့ဆိုင်တဲ့သီလကပြည့်တာမဟုတ်ဘူးဒါရောတော့လည်းရကြည့်တဲ့ပုဂ္ဂိုလ်ကပွဲစားရကြည့်တာမဟုတ်တော့ဘူးဟင်အဲမကြည့်တော့ဘူးမကြည့်တော့အဲ့ဒီဟာကတော့ဒီသီလကရှိနေတာပဲဟုတ်လား အဲတော့ကံကံရဲ့အကျိုးရှိတယ်လို့ယုံကြည်ပြီးမြင်တာကကံကံရဲ့အကျိုးရှိတယ်လို့ယုံကြည်ပြီးမြင်တာကကာမပေဒသမာဓိဋ္ဌိအဲဒါအစပိုင်းတဲ့ဒါသင်ကြရမယ်တဲ့အဲဒီအစပိုင်းသင်ကြတဲ့အခါကလာဘာလို့ရမလဲဆိုတော့သီလနိဗ္ဗာယ သီလကိုမီ၍သီလေပရိဒါယသီလ၌တည်၍သတ္တရောပရိဇာနေလေးပါးသောပရိဇာတို့ကိုဘာဝေယသိပွားလေလောရသော်ပြကမ္မထာပိသီလလည်းစင်ကြယ်ပြီးအယူလည်းဖြောင့်မှန်နေပြီဆိုလို့ရှိရင်တဲ့သီလတည်ပြီးတော့သီလတည်တယ်ဆိုသီလစင်ကြယ်တာပြောတာပါပဲအဲ့ဒါသတ္တရောပရိဒါနေပရိဒါလေးပါးတွေကိုပွားရမယ်လို့မြတ်စွာဘုရားက ကမ္မထမ်းပေးတယ်တကားဟောရနော်အဲကိုမူရာယုတ်ပေါင်းကိုကိုမူရာယုတ်ပေါင်းမျှပဲအနိစ္စဒုက္ခအနတ္တသဘောမျှပဲသိအောင်ရှုဝေဒနာသဘောတရားတွေကိုအမှန်တိုင်းသိအောင်ရှုစိတ်သဘောတရားတွေအမှန်တိုင်းရှုသိအောင်ရှုဓမ္မခေါ်တဲ့သဘောသဘာဝတရားတွေလည်းပဲအနိစ္စဒုက္ခအနတ္တသဘောတရားမျှပဲလို့သိအောင်ရှု တတိပဌာန်၄ပါးကိုတကားဟောရနော်မှန်ပါပါအဲဒီတတိပဌာန်၄ပါးရှုလေလို့ကမ္မထာပေးတယ်ကောဟောနော်မကြဘူးခဏလေးဟုတ်လားခဏလေးကမ္မထာပေးလိုက်ပြီးတော့အဲ့ဒီရဟသွားပြီးတရားအထုတ်အာထုတ်တော့သူပါရမီအားလျော်စွာပေါ့ဒါကတော့အဲရပိုင်းဒီရနေ့ဖြစ်ခြင်းလည်းဖြစ်မယ်ခုနှစ်ဖြစ်ခြင်းလည်းဖြစ်မယ်15ရက်ဖြစ်ခြင်းလည်းဖြစ်မယ်တစ်လဖြစ်ခြင်းလည်းဖြစ်မယ်ပေါ့ဟုတ်လားမှန်ပါဗျာအဲဒီအတွက်မှတရားသူတွေရလာတာတကားဟောရနော်မှန်ပါအဲဒီတော့ပထမဆုံး မဲခင်တရားပွားရင်လို့ရှိရင်ဘယ်ကစပွားရမလဲဆိုရင်ကာမတတ္တသမာဓိဋ္ဌိဆိုတဲ့ဒီအခြေခံမဲခင်ကစပြီးပွားလိမ့်မယ်တကားပဲနော်အဲဒီကပွားတော့အခြေခံတဲ့ကာမတတ္တသမာဓိဋ္ဌိနဲ့ပြည့်စုံတော့သီလလည်းစင်ကြယ်တယ်သီလစင်ကြယ်တော့တရားထုတ်လို့ရှိရင်ဇာယံအောင်အထုတ်ရင်ဇာဇာနာသမာဓိဋ္ဌိဖြစ်မှာပေါ့တကားပဲနော်အဲဇာရတာမရတာကတော့ယဉ်ပြုရရင်လည်းကောင်းပါတယ်ဒီလိုကဇာကို စိတ်ထုတ်ချပြီးတော့သမထလုပ်ငန်းတွေနေရာမပြဘူးဆိုပြီးတော့တချို့ကပြောကြတယ်ဒီလိုမဟုတ်ပါဘူးသမထလုပ်ငန်းလည်းကောင်းပါတယ်တကားဟောရနော်အေးသမထလုပ်ငန်းအားထုတ်နိုင်ရင် ပို့ပြီးတော့ကောင်းတယ်တကားဟောရဟုတ်လားဘုန်းကြီးတို့ကတန်နိုင်လို့ချင်းကောင်းပါတယ်လို့ဇာနေရပြီးတော့အဲဇာနေရပြီးတော့ဇာအခြေခံပြုဝိပဿနာရှုနိုင်ရင်ပိုကောင်းတာပေါ့လို့မတတ်နိုင်လို့ခုအဲဝိပဿနာတက်တက်ရှုကြတာလို့ဘုန်းကြီးကလည်းဒီလိုဟောပါတယ်တစ်ဖက်ကတိတ်မဟောပါဘူး သက်သာမဟုတ်ဘူးဘုန်းကြီးကတော့ဒါတန်းနဲ့ကိုတန်းနဲ့လည်းလို့ကိုလောက်ရတာပဲကိုမတန်းနဲ့လည်းလို့ဒီမကောင်းဘူးလို့ဒီလိုဝေဘာနာကတော့နေရာမကျဘူးကောရဘုန်းကြီးတို့မဝေပါဘူးကိုမတန်းနဲ့လည်းလို့ဒီသူများလုပ်နေတာကောင်းတာပဲတော့ရှင်းရှင်းပါတယ်အဲ့တော့ဇာရဟောအထုတ်ဇာရတဲ့ခါကလာဇာနဲ့ရှင်တဲ့အပညာပါတဲ့ဇာနာသမารိကြီးရဲ့သူကတော့ဇာရယုံဆိုရင်ထူးထူးခြားခြားမရှိပါဘူး ဒါပေမဲ့အဘိညာဉ်တိအောင်ရလို့ရှိတော့သူကအမြင်ကြားတွေပါတယ်ပေါ့ဒီကိုယ်တွေဖန်ဆင်းနိုင်သူများစိတ်တွေလည်းသိအာသူကတော့ဖြီးရောက်ပါတယ်တကားပေါ့နော်အဲ့ဒါကဇာနာသမာဓိကြီးတဲ့အဲ့ဒီဇာကအခြေခံပြီးတော့ဝိပဿနာကျุလိုက်တဲ့အခါကျဝိပဿနာသမာဓိတိတဲ့ပုဗ္ဗဘာကမဲ့ဖြစ်တယ်တကားပေါ့နော်အဲ့ဒီပုဗ္ဗဘာကမဲ့ကရင်းတန်ပြည့်စုံလာတဲ့အခါကျတော့အရိယာမဲ့ဖြစ်တယ်တဲ့အဲ့ဒီအဆင့်၃ခုရှိတာဟောတကားဟောရနော်အဲ့ဒီသမာဓိတိကို ပွားများရမယ်အဆင့်က၃ခုရှိတယ်ဒါကြောင့်ပွားစေရမည်မဲ့ခင်၃ဆင့်ဒီမတတ်တဲ့ကောင်နော်မူလာပုဗ္ဗာအရိယ၃ဝမဲ့ခင်မြတ်ပွားစေလည်းဤမဲ့ခင်ပြေဝင်နိဗ္ဗာန်သာအဲ့ဒါလေးဆိုရမယ်လွယ်ပါရဲ့ ကုလဘုရားအရိယာသုံးဝမဲ့ခင်များဖြစ်ပွားစေလင်ဒီမဲ့ခင်ဖြေဝင်နိဗ္ဗာန် မူလပုဗ္ဗာမူလပုဗ္ဗာအရိယာအရိယာသုံးဝမဲခင်များသုံးဝမဲခင်များဖြစ်ပွားစေလင်ဖြစ်ပွားစေလင်ဤမဲခင်ပြေဝေနိဗ္ဗာန်သာမူလပုဗ္ဗာမူလပုဗ္ဗာအရိယာအရိယာသုံးဝမဲခင်များသုံးဝမဲခင်များဖြစ်ပွားစေလင်ဖြစ်ပွားစေလင်ဤမဲခင်ပြေဝေနိဗ္ဗာန်သာ ရင်ဆိုသားမဘုရားဘုရားဒီညာဘုရားမေတ္တာဒီဝါဒီ မဲ့ခင်တဲ့တမျိုးနော်တကားဟောမှန်ပါဗျာမူလဥပ္ပဥပ္ပဘာကမဲ့ခင်တဲ့ပုဗ္ဗဆိုတာရှင်းဘာကကဖို့ရှင်းဖို့မဲ့ခင်အရိယာမမဖြစ်သေးခင် तू ကအရင်ဖြစ်ရတာကိုတကားဟောရနော်ရှင်းကဟိုတဲ့တတံပုဂ္ဂိုလ်ကြီးတွေသွားတဲ့ခါကာလကြတဲ့ရှင်းကတဲ့လမ်းပြနဲ့လမ်းရှင်းတဲ့ပုဂ္ဂိုလ်နဲ့ဒီလိုရှိတယ်မို့လားတကားဟောနော်ရှိပါဗျာအဲ့လိုပဲ အရိယာမဲ့ဖြစ်ဖို့ရရှိကလမ်းရှင်းပေးရတာကိုဝိပဿနာမဲ့ကအဲဒါပုဗ္ဗဘာကမဲ့ခေါ်တဲ့ကောင်ရနော်နောက်ဆုံးကြတော့ပုဗ္ဗဘာကမဲ့ဝိပဿနာကရင့်တာနဲ့အချိန်မှအရိယာမဲ့ကနိဗ္ဗာန်မျက်မှောက်ပြုတာလေးရတော့တစ်ချက်တည်းပဲကောင်နော်ခုနကပြောတဲ့စိတ်ကလေးတစ်ချိန်နဲ့ဘာမှကြာတာမဟုတ်တစ်ချက်ပြီးပြီးသွားတာပဲအဲဒီအဆင့်၃ဆင့်ဒီတိုင်းပွားများရ ကာမတတာသမာဓိတိဆိုတာကမူလမူလမဲ့ခင်ဘောတကားဟောရနော်မှန်ပါဗျာအဲကံကံရကျိုးရှိတယ်လို့သိနေတဲ့သမာဓိတိအဲဒါကုသိုလ်ပြုတဲ့ပြုရင်ပါတယ်တကားဟောရနော်မှန်ပါဗျာအဲကံကံရကျိုးရှိတယ်လို့သိပြီးတဲ့သိပြီးပြုတဲ့ကုသိုလ်ဟူသမျှညာနာသားမျိုးကုသိုလ်ခေါ်တယ်တကားဟောရမှန်ပါဗျာညာနာကံကံရကျိုးရှိတယ်လို့သိတဲ့ဉာဏ်လေးနဲ့တွဲပြီးတော့ဖြစ်တာဒါကတော့ ဘုရားရှိခိုးတဲ့ခါကာလကုသိုလ်ရတယ်ကောင်းကျိုးပေးနိုင်တယ်လို့ဒီလိုသိရမို့လားကောသိပါဗျာဒီလိုသိပြီးတော့ဘုရားရှိခိုးတယ်ရဟန်းတော်တွေအယိုသေးပေးတဲ့ခါလည်းပဲကုသိုလ်ရတယ်ကောင်းကျိုးပေးနိုင်တယ်ဒီလိုသိတယ်မို့လားသိပါဗျာအဲ့ဒါကာမတရာသမာဓိတိပဲကောရနော်မှန်ပါဗျာအဲကိုတော်မြတ်ဆုံးကကြွလာပြီဆိုဆုံးလောက်လိုက်ကြပြီအဲဒီဆုံးလောက်တဲ့ဆုံးတဲ့ဆုံးကလည်းပဲ လူဘဝနာဘဝကောင်းမြတ်တဲ့ဘဝတွေရောက်စေနိုင်တယ်ဒီလိုမသိဘူးလားတကားဟောသိပါဗျာရောက်လဲရောက်တယ်တကားဟောရနော်မှန်ပါဗျာသာသာပြလဲတဲ့တော့ခါကာလတုန်းကရာဇုံမျိုးမှာအိန္ဒကဆိုတဲ့လူတယောက်ရှိတယ်မှန်ပါဗျာအဲအိန္ဒကဆိုတဲ့လူတယောက်အရှင်ဟုတ်တာဆုံးမသွားတဲ့ခါကာလသူကဆုံးလုံးဆုံးလောင်းတာကိုတကားဟောရနော်မှန်ပါဆုံးလုံးဆုံးလောင်းပြီးတော့သူအသက်တန်းရှိတဲ့ညနေပြီးသေသွားတဲ့ခါကာလကျတော့ တာဝိမာနပြည်ရောက်တယ်တဲ့တကားဟောနော်မှန်ပါဘူးသုံးသုံးလောင်းလို့တယ်တကားဟောရဟုတ်လားမှန်ပါသုံးသုံးလောင်းလို့တဲ့အဲလောင်းလူခံတဲ့ပုဂ္ဂိုလ်ကရဟနာပုဂ္ဂိုလ်ကိုတကားဟောရနော်မှန်ပါဘူးအဲ့ဒါကတော့ကျိုးပေးရတော့သူပြောကြမလို့အဲဒီကျပုဂ္ဂိုလ်တွေလည်းပဲရဟနာလူသလိုပဲကျိုးများနိုင်တဲ့အလူရှိပါတယ်တကားဟောရနော်မှန်ပါဘူးဘာငါအောင်ပြုလို့လို့ရှိရင်ရဟနာလူလာတဲ့တောင်ကျိုးများတယ်လို့မြတ်စွာဘုရားဟောထားပါတယ်ဟုတ်လားမှန်ပါ ။သံဃေဒိဏမဟာဗလနဲ့သံဃေသံဃာနဲ့ဒိဏပိလူဝသောလူသည်မဟာဗလံကြီးများသောကြီးများသောအကျိုးရှိ၏။သံဃာအယူပြီးတော့သံဃာတော်ကလူပါ၏။သံဃာဆိုတာမြတ်စွာဘုရားဒီကိုတကားဟောရနော်။အဲဘသူရဲ့ဘေဝါရဲ့မဟုတ်ဘူး။ကြီးတယ်ငယ်တယ်မဟုတ်ဘူး။အဲဂုံကျော်သောတယ်မကျော်သောတယ်လို့မဟုတ်ဘူး။မြတ်စွာဘုရားဤဒီပဲ။မြတ်စွာဘုရားသုံးတဲ့ဆုံးမတဲ့အတိုင်းသီလသိက္ခာသမာဓိသိက္ခာပညာသိက္ခာတွေထိုက်ပြရလို့ဆိုတာ ကျင့်သုံးနေတဲ့ပုဂ္ဂိုလ်ပဲလောဘဒေါသမောဟကင်းအောင်ကျင့်နေတဲ့ပုဂ္ဂိုလ်ပဲလို့ဒါလို့အာယုံပြုတ်ပြီးတော့သံဃာအနေနဲ့လူလိုက်တယ်တဲ့ကောင်နော်မှန်ပါဘူးအဲ့ဒါလည်းပဲဌာနာသူသာတဲ့တောင်ကျိုးများတယ်လို့ရသော်ပြဟောထားပါတဲ့ကောင်ရနော်အဲ့ဒီသံဃာဂုံလေးလည်းပဲသိထားဖို့အရေးကြီးတယ်ကောင်ရအဲတခါတော့ဘာငါကုံဆိုတာပဲနှစ်ပါးရှိတယ်လေဆိုလို့ရှိရင်ကိုးပါးရှိတယ်နော်မှန်ပါဘူးပါကိုးပါးရှိတယ် တရားကုံက9ပါးတရားကုံက6ပါးသံဃာကုံက9ပါးနော်ဒါပေမဲ့လို့9ပါးကဏ္ဍနဲ့ပြီးနေလို့လည်းမဖြစ်သေးဘူးအဲအ ਨੇ ဒိဗ္ဗေလည်းဒီဥမှာပါဠိတော်တွေရကြတတ်ပါတယ်ဣတိပိသောဘဂဝါရဟံဣတိပိသောဒီထဲမှာသံဃာကုံတွေလည်းပါတာပဲတကားပါနော်သုတိပန္နောဘဂဝါတော်သာဝကသံဃောဘဂဝါတော်အပုံတော်၆ပါးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားဤသာဝကသံဃောအစွေဒီမှာဆိုရင်ဘုရားဟောရဟုတ်လားอืมရှိတယ်

ဒီလားသောက်တည်တယ်ဆိုတော့ကုသိုလ်ရတယ်ဆိုပြီးသောက်တည်တာမဟုတ်လားတကားပါနော်အဲဒီလားသောက်တည်ရမှလည်းပါတယ်ဘာဝနာအားထုတ်ရတာသူပြောကြမရှိဘူးဘောတကားပါရနော်အဲဒီမှာကုသိုလ်ကံနဲ့ကုသိုလ်မှုတွေပြုတိုင်းပြုတိုင်းကာမသရသမာဓိကြီးကိုပွားတယ်နော်ဟုတ်လားဒါဟိုမူလမဲ့ခင်ပွားနေတာတကားပါရဆရာတော်ဥဇဏကတောင်မြို့ဆရာတော်ဥဇဏကအင်းလုံးမဲ့ခင်ဆိုပြီးနာမည်တတ်တာအိမ်မှာနေပွားတဲ့မဲ့ခင်ကိုတကားပါရဟုတ်တယ်သူကအိမ်မှာနေရင်တော့ တရားကြီးခိုးလိုက်တရားပန်းလူလိုက်ခင်မိလူလိုက်ဟာအဲရေးလူလိုက်အဲဂျိုသေးပေးနေတဲ့မိဘတွေပါလေဂျိုသေးပေးလိုက်ဝကြီးငယ်ပြုလိုက်အဲကုသိုလ်တွေပွားတယ်ဒါဟိုမူလမဲ့ခင်ပွားနေတာတကားရောရဆရာတော်ဥဇဏကတောင်မျိုးဆရာတော်ဥဇဏကအိမ်လုံးမဲ့ခင်ဆိုပြီးနာမည်တတ်တာအိမ်မှာနေရင်ပွားတယ်မဲ့ခင်ငိုးတကားရောရဟုတ်တယ်သူကအိမ်မှာနေရင်တော့တရားကြီးခိုးလိုက်တရားပန်းလူလိုက်ခင်မိလူလိုက်ဟာ အဲရေလူလိုက်အဲယူသေးပေးတဲ့မိဘတွေပါလေယူသေးပေးလိုက်ဝကြီးငယ်ပြုလိုက်အဲကုသိုလ်တွေပွားတယ်နောက်ပြီးတော့ရောက်လာတဲ့ဘင်္ဂါတော်တွေပါလေယူသေးပေးလိုက်သုံးလောင်းလိုက်အဲလူဒါနပြုလိုက်နောက်၅ပါးသီလသရုံ၃ပါးနဲ့၅ပါးသီလဆောက်တည်လိုက်အများကြီးရောက်တယ်ဟုတ်လားဒီနေ့မဟုတ်ဘူးတရားဒုက္ခသာပုဂ္ဂိုလ်တွေမှာအများကြီးရောက်ပါတယ်အိမ်ရောက်လိုက်ဈေးရောက်လိုက်လုပ်ငန်းအလုပ်ငန်းဌာနတွေရောက်တယ်ဝလူတိလူနဲ့တွေ့လိုက်ဒီကုတွေအများကြီးရှိတယ်ကောင်ပဲဟုတ်လား အဲ့ဒီစိတ်တွေငြိမ့်တော့မှထွက်တာအဲ့ဒါတွေငြိမ့်တော့တဲ့ခါကျတော့အဲ့ဒီဘယ်မှမသွားဘူးသွားတယ်ဆိုလို့ရှိရင်ကြွတယ်လှမ်းတယ်ချတယ်ယူတိုင်းယူတိုင်းသာလေးပဲသိနေတာအဲ့ဒီတော့သိပြီးကြောက်တာသိတဲ့စိတ်တွေလည်းသိပြီးကြောက်သွားအဲ့ဒါလေးတွေသိရတယ်ကိုယ်တကားပဲနော်အဲ့ဒါလည်းပဲအကြောင်းနဲ့အကျိုးမျှပဲရုပ်ကြီးကကိုယ်ပဲညာနဲ့သိတာဒါသူတို့သာသင်ထားတာမဟုတ်ဘူးရှင်းရှင်းနဲ့သိပါတယ်ဒါတော့နော်အဲ့ဒီတော့သိဖို့ရတယ်လိုပါတယ်ဒီလိုမသိဘဲနဲ့မဲ့ဖို့ရောက်အရိယာဖြစ်နေကြတော့ ဒါတွေကသဘာဝမကြသေးဘူးပါပဲနော်သိကြအောင်မယ်ဒီဥစ္စာကိုအဲ့ဒါသိပြီးတော့ဖြစ်ပြီးတော့ပြောက်လာဖြစ်ပြောက်လာနိစ္စလက္ခဏာဒုက္ခလက္ခဏာတို့ကြတော့ဟောရမယ်အဲ့ဒါတွေလည်းပဲပြီးပါတယ်တကားဟောရနော်အဲ့ဒီလိုပြီးအောင်လို့အားထုတ်ရတယ်တဲ့မူလမဲ့ခင်အခြေတည်ပြီးတော့ဝိပဿနာမဲ့ခင်ဥပဘာဒမဲ့ခင်ကိုပွားရတယ်။ပွားတဲ့အခါကာလမှာမြတ်စွာဘုရားရဲ့တိဋ္ဌာန်ကြီးတိုင်းသွားရင်သွားတာကိုမှရရင်ရတာကိုမှ ထိုင်ရင်ထိုင်တာကိုမှလဲလျောင်းတယ်လဲလျောင်းတာကိုမှဒီတွဲမှာကိုယ်မူရည်ယထာယထာပဏအပြင်ပြင်ချင်းရအောင်ဘယ်လိုကိုယ်မူရည်ဖြစ်ဖြစ်တိုင်းတိုင်းမှာကိုယ်မူရည်ရှုမှတ်ပြီးသိရမယ်ကုံရောမူလာတော့ပဲမကျွမမလို့ရှိရင်သွားနေတဲ့ခါလဲငါသွားတယ်တော့မသိမြင်ဘူးလားညာနေတဲ့ခါလဲငါရတယ်တိုင်းတဲ့ခါလဲငါတိုင်းတယ်လဲနေတဲ့ခါလဲငါအိတ်နေတယ်အဲဒီတိုင်းရင် အိမ်ရင်သွားရင်လည်းကိုယ်မူအပြည့်ပြင်မှုတွေဖြစ်မဲ့ကြပါရဲ့နော်အဲ့ဒါလေးလည်းငါပဲငါလုပ်နေတာငါကိုယ်ရဲ့ငါဆန်းတဲ့အစပြုဖြစ်ပြီးတော့အစွဲလမ်းတွေရှိရကြပါရဲ့နော်အဲအဲ့ဒီအစွဲလမ်းတွေအကုန်လုံးပြောက်အောင်လုပ်တာလေအရိယာဘုံ၄ပါးအကုန်လုံးရှိရမယ်ဆိုတာဒီကဟောတာကြတာပဲနော်ဒါမှအသေးစိတ်ကိုမသိဘဲနဲ့ဆိုတော့တဏှာမြတ်စွာဘုရားကသံပညာပိုင်းဆိုတော့ဟောညာတယ်ဗိက္ခာနေဖြစ်ဖြစ်တဲ့ရှိတော့ဗိက္ခာနေနောက်ဆုံးသုတ်တွေရှိတော့သံသနာကာရီပညာရှင်ပြုလို့ရှိသေးပါ သိတဲ့ကြည့်တဲ့ရှိရင်ဟောဒီပြေကြီးသိတော့သွားခြင်းနောက်တော့ဆိုခြင်းတွေကိုအသိနဲ့ပြုပါတဲ့မသိပဲနဲ့မပြုပါနဲ့အဲ့ဒီမှာအသိကလေးမျိုးရှိရဲ့တဲ့ဒါဝယ်ပါဋကသံသင်သဗ္ဗယသံသင်ဂောသရသံသင်အသမောဟသံသင်၄ခုရှိတယ်အဲမာရကသံသင်စအကျိုးရှိသလားမရှိသလားစဉ်းစားပြီးအကျိုးရှိရင်ပြုပါတဲ့အကျိုးမရှိရင်မပြုပါနဲ့သွားမယ်ဆိုရင်ရုပ်ပြပြုံးရမသွားလိုက်ပါနဲ့ဟုတ်စဉ်းစားပါဦး သွားသွားပြင်လားမသွားပြင်လားအကျိုးရှိလားမသိဘူးစဉ်းစားပါအောင်နဲ့အဲဘုံမကိစ္စတခုရှိရင်တော့သွားမှာပေါ့ကောနော်အဲအကျိုးရှိရင်သွားအကျိုးရှိကြတော့လည်းသိရလားမသိရလားစဉ်းစားလိုက်ပါအောင်နဲ့ဒီချိန်ကကာလသွားလို့သိတော်လားမသိတော်လားစဉ်းစားပါအောင်သိတော်ရင်သွားဖို့တယ်နောက်ပြီးတော့ဘောဓရသာမဏေဆိုတာကတော့ဘုံသမထအာယုဝိပဿနာအာယုမှာအများအားကျက်စားပြီးတော့နေတာကျွတ်မှသိမှုတွေအများကြီးနေတယ် နွားစစ်တွေထဲမှာနွားတွေဝင်ပြီးတော့စားတော့နေတာလို့ပဲရှုမှစရာအရင်ကအများအားရှုမှနေတာဂေါတရသမင်းခေါ်တဲ့ကောင်ရနော်နောက်ဟောစရာဒီလိုဘုန်းကြီးကသူတို့ပြောတာဗျအဲဂေါတရသမင်းအဲဒီဂေါတရသမင်းကရင့်တန်လို့သမာဓိညာအားကောင်းတဲ့အခါကျတော့အာသမောဟသမင်းမတွင်ငွေပြီးတယ်ခေါင်းကပြောတဲ့အတိုင်းသွားတဲ့အခါကလည်းသွားတယ်သွားတယ်မှန်နေနဲ့သွားခြင်းနဲ့စိတ်ကြောက်သွားရဲ့ကလေးတွေဖြစ်တယ်သူခိုက်တာနဲ့သူဖြစ်ပြီးတော့ ကြောက်သွားတဲ့မမြဲတဲ့တရားတွေပဲအဲမမြဲတဲ့တရားတွေသင်္ချီတိကျချင်းနဲ့ဆင်းရဲကြီးတွေပဲသူသဘောတဲ့သူဖြစ်တဲ့နတ္တတရားကြီးတွေပဲလို့အဲဒီလိုသိရဲအဲဒီလိုသိတာကအဘမောဟသံစဉ်တဲ့ကောင်ကနော်အဲဒီအတိတွေအစဉ်တိုင်းဝိပဿနာဉာဏ်နဲ့တက်သွားတဲ့အခါကလည်းအရိယာမဉ္ဇဏ်ဖြစ်တယ်အရိယာမဉ္ဇဏ်ရဲ့နိဗ္ဗာန်ကိုမြင်မောက်ပြုတယ် အဲ့ဒီအစဉ်သုံးခုတိုင်းပွားရမှာကိုတကားပါနော်အဲမဲ့ခင်7ပါးမဲ့ခင်7ပါးရှိတဲ့သာသနာမှာရှိတဲ့သာငြိမ်းတဲ့ဗျာသမဏအစီရဟန်းလေးမျိုးရှိတယ်မဲ့ခင်7ပါးမရှိတယ်အဲဒီသမဏမရှိဘူးမဲ့ခင်7ပါးဘာတွေလဲဆိုတော့ဓမ္မလေးတွေစိုက်ကြလို့7ပါးဒီမှာပေါ်ပြရတာအဲဒီမဲ့ခင်နဲ့ဘယ်လိုပွားရမလဲ3ဆင့်ရှိတယ်မူလမဲ့ခင်ကဓမ္မသုတ်စပြီးတော့အိမ်လုံးမဲ့ခင်ရမ်းဝင်ရတယ်ဟုတ်လား ဒါတွေမူလမင်းရင်ပွားရမယ်အဲအချင်းတို့အနေနဲ့တို့ကြွားနေတာကာမကာမတရတညာပေါ့ကံကံရဲ့အကျိုးရှိတယ်ဆိုတဲ့အသိဉာဏ်နဲ့ကုသိုလ်ကောင်းမှုတွေပြုရမယ်ဟုတ်လားဆရာတော်ကပြောဒါနာကုသိုလ်ပြုတဲ့ဒီလားကုသိုလ်ဆောက်တည်တိုင်းဘာဝနာကုသိုလ်တွေပွားများတိုင်းမူလမဲ့ခင်တွေဖြစ်တယ်ဘုရားဘာသာမဲ့ခင်ကတော့ဝိပဿနာရှုတဲ့အခါကလည်း ဗမာရိတွေစကြည့်တော့မဂ်ကင်တွေပြည့်တဲ့နောက်သားကျမှပြောရမယ်။အဲဒီမဂ်ကင်တွေဘုရားဘာသာမဂ်ကင်တွေကျင့်တာပါတဲ့အခါကျအရိယမဂ်ကင်အရိယမဂ်သမာဓိတွေစရမဂ္ဂင်7ပါးဖြစ်တယ်အဲဒီလိုဖြစ်လို့ရှိရင်အရိယာမရောက်တော့နိဗ္ဗာန်မျက်မှောက်ပြုလို့လာတယ်မဟုတ်လားတခါပဲဟမ်မှန်ပါဗျာဒါကြောင့်ပြပွားစေလည်းဤမဂ္ဂင်ပြေဝင်နိဗ္ဗာန်ဒါတကယ်တစ်ခေါက်ဆိုပြီးတော့ရှင်းသွားရမယ် မူလဘုရားကရိယာသောဝမေခင်မြတ်ဖြစ်ပွားစေလင်ဒီမေခင်ရေဝင်းနိဗ္ဗာန်သာမူလမေခင်ဘုရားဘာသာမေခင်ရိယာမေခင်ဒီမေခင်ဖြစ်ပါသုံးစဉ်အစဉ်တိုင်းပွားများလို့ရှိရင်နောက်ဆုံး အရိယာမဂ်ဖြစ်ပြီးနိဗ္ဗာန်နဲ့ပြည့်ဝင်သွားပါတယ်။ဒါတော့ဆိုရင်လည်းတရားကပြည့်စုံနေတာတကားပါပဲနော်။ဒါပေမဲ့လို့အသေးစိတ်ကလေးတွေပြီးတော့အောက်ကခိုးပါပါကဝိပဿနာမဲ့ကိုဝါစီဘုံနဲ့ခိုးပါပါကဝိပဿနာပွားများတော့ဘယ်လိုလုပ်ပွားများရမလဲ။ဝိပဿနာပွားများပေါ်များနေရ။တချို့ကလည်း စာရဲပေတွေကပါတဲ့အတိုင်းတရုပ်တွေခွဲပြီးစဉ်းစားဆင်ခြင်နေလို့ရှိရင်ယုံနာနေခွဲရင်ယုံနာနေခွဲရင်နာမရူပပရိစ္ဆရာညာဖြစ်တယ်အကြောင်းကျိုးတွေဆင်ခြင်ပြီးပြီးလို့ရှိရင်ပစ္စယပရိက္ခညာဖြစ်တယ်လိစ္ဆာရပနာတာနဲ့သုံးသဆင်ခြင်နေစိတ်ကူးပြီးတော့သုံးသဆင်ခြင်နေလို့ရှိရင်သမဏညာဖြစ်တယ်အဲဒီလိုသဘောကျတဲ့ပုဂ္ဂိုလ်တွေလည်းတော်တော်များများရှိပါတယ်တကားပဲနော်မှန်ပါပါရှိတယ်အဲဒါတချို့ ဝိပဿနာဉာဏ်นี่ပွားများကြတယ်ဘယ်လိုပွားတော့ဆိုခဏနာမရူပပရိစ္ဆေကညာပွားမယ်ဆိုရင်နာယုတ်တွေပေါ့ရှုတာပေါ့တကားပဲသင်ရင်ပြီးတော့ဒီစာပရိကညာပွားမယ်ဆိုရင်အကြောင်းကျိုးတွေသူတို့သိုလ်လေးတွေရှိပါတယ်သိုလ်ပြီးသင်ရင်ပြီးရှုသမထနာညာပွားမယ်ဆိုတော့လည်းရှင်းတိတ်ကဖြစ်ခဲ့တဲ့ယုတ်တရားတွေအားယခုဘဝမှာရောက်ထုတ်ပြသွားတဲ့ကြောင့်အိဋ္ဌာအိဋ္ဌာဒုက္ခဒုက္ခအနတ္တအနတ္တစသည်ဒီလိုသင်ရင်ပြီးပွားတယ်မှန်ပါဘူးဝိရိယဉာဏ်ကြတော့ ယုံနာခန္ဓာတွေခဏမပြည့်ဖြစ်ပြနေတဲ့ဖြစ်ပြနေတဲ့ဖြစ်ပြနေတဲ့လို့ဆိုပြီးတော့ပွားတယ်အဲဒီလိုဖြစ်ပြနေတယ်လို့ဆိုတဲ့အချိန်စဉ်းစားတဲ့အချိန်မှာဘယ်ဟာတွေရှုတာတော့မေးလို့ရှိရင်လေအဖြစ်ခက်တယ်တကားဝယ်ဟုတ်လားသူကစာရဲကနာမည်တွေဖြစ်ပြနေတာတည်းသူတွေးတာမဟုတ်ဘူးအဲ့ဒီအချိန်ကိုခေါင်းထဲကဖြစ်ပြသားလားလက်ထဲကဖြစ်ပြသားလားကိုယ်ထဲကဖြစ်ပြသားလားဘယ်နာကဖြစ်ပြနေတာတော့ ရုပ်ဖြစ်ပြနေတာလားနာမ်ဖြစ်ပြနေတာလားဘယ်ဟာတော့ခုတ္တနာငါလားသူမြတ်တနာငါလားဘယ်ဟာဖြစ်ပြနေတာတော့ဆိုဘယ်ကအာမမဟုတ်ဖြစ်ပြတယ်ဆိုတာလေးမှန်ပြီးတော့သုံးတာကိုတကောဟုတ်လားအဲဒီတော့အဲ့ဒါကသဘာဝမကြဘူးလို့ခွန်ကြီးတို့ကယူဆပါတယ်ဟုတ်လားဒါပေမဲ့လို့အဲဒီတန်ကျွနေတဲ့ပုဂ္ဂိုလ်လည်းပဲအစင်တဲ့အချိန်မှာအရိယာမင်းကမဖြစ်ဘူးလို့တော့မပြောနိုင်ဘူးတကောဟုတ်လားဟုတ်ပါဗျာဘာလို့လဲတော့ဆိုရင်ဖြစ်ပြတဲ့ဖြစ်ပြတဲ့ရွှေရွှင်းနဲ့ ဖြစ်ဖြစ်တယ်လည်းရှုတဲ့စိတ်ကလေးရဲ့ဖြစ်ဖြစ်သူသဘောကျရင်ကြတော့မှားတာဟောရမှန်ပါဗျာအဲဒီတော့သဘောကျသွားရင်တော့ဟာသဘောလမ်းမှလည်းဟုတ်လားကြောင်းနေတော့ကြောင့်ခွန်ကြီးကသူများဥစ္စာတွေအကုန်လုံးမှားတယ်လို့ပြောပါဦးသဘောမှမကျဘူးလို့ကဒုက္ခကိုင်မို့ဒါပေမဲ့လည်းအဲဒီတော့ရှုရင်းနဲ့ပါဠိပြုတဲ့ပုဂ္ဂိုလ်ကတော့ရှုရင်းနဲ့မက်ကိုရောက်မယ်ဆိုတော့ရောင်းနေတဲ့အကြောင်းတော့ရှိတယ်လို့ခွန်ကြီးကတော့ဒီလိုပဲပြောပါတယ်ဟုတ်လားအဲတော့နောက်အဲ့ဒီဖြစ်ပြတာ ရှုပ်ပြီးတော့သင်္ကားကျန်အပြက်ကြီးတယ်အပြက်နေတယ်ပြက်နေတယ်အပြက်မပါဘူးဆိုရှုတယ်အဲဒီလိုချင်းနဲ့ဘာတွေပြက်နေမှမသိဘူးသူကသိကူးနဲ့ရှုနေတာကပါနော်မှန်ပါနောက်ကဘုရားညာနဲ့တွေ့ပြီးကြောက်စရာတွေစဉ်းစားအာရိနဝညာနဲ့အပြည့်တင်ပြီးတော့စဉ်းစားနေဗိနာညာနဲ့သူပြင်းစရာကောင်းတဲ့ညီညီငွေစရာကောင်းတဲ့ဘယ်အမှပါရစရာမရှိဘူးသူစဉ်းစားအဲစဉ်းစားတဲ့အချိန်နေဗိနာညာနဲ့ဖြစ်တာတော့ဖြစ်ပါပဲဟုတ်လားမှန်ပါဗျာကြီးညီငွေတယ်တော့သူကညီငွေလောက်အောင်လို့စဉ်းစားကြရလေးတွေပြထားတယ်အဲတော့စဉ်းစားနေဗိနာညာဖြစ်တယ်ဆိုပြီးတော့ ဒါကပြီးတော့မောသီတုခန္ဓာညာလွံ့မြောက်ခြင်းတဲ့သဘောဒါကလည်းဆိုလေးတွေနဲ့သင်္ခါပဋိသင်္ခါညာလည်းပဲဆိုလေးတွေနဲ့သင်္ခါရုပ္ပခါညာလည်းလိမ့်လိရှုပုံနဲ့ဆိုလေးတွေနဲ့ရှုလို့ကိုယ်တကာပဲသင်္ခါရုပ္ပခါညာဟိုဘက်ကြတော့သူကရှုတာခက်တယ်လို့ပြောတာဟုတ်လားဟိုကြတော့နုလောမညာတိကြီးမဲ့ညာတက်မယ်ဆိုတော့တခဏလေးတက်လိုက်ရမှာအဲ့ဒါကတော့အဆိုးနဲ့တော့မပြည့်ဘူးမပြည့်တော့ဘယ်နဲ့လောက်ကြရလဲဆိုတော့ ဝိပဿနာတစ်ပါးသုံးသွားပြီကဲနာမရူပပိစယညာပြန်ရှုရမယ်ဒီလိုကိုတကဟုတ်ဟုတ်လားအဲဒီလိုရှုရတယ်ဟုတ်မဲ့ညာတော့သူကတက်လို့မဖြစ်မဲ့ညာကိုတက်ချင်လို့တက်လို့ဖြစ်သိညာတွေလည်းကိုတက်ချင်လို့တက်လို့မဖြစ်ပါဘူးတကဟုတ်ဟုတ်လားအဲသူစင်တဲ့တမာရိညာအင်အားကောက်သွားသူတက်သွားတာနာယီအညောင်များလို့အဲဒါကတော့မောရကားများမှာမောရအပိကလေးတွေပေါ့လေစက်ကောင်းလေးတွေဒီမှာအင်ညောင်လေးတွေရှိတယ်အဲအနည်းများနှုံးလေးတွေပြထားတာ ကားကမြန်မြန်သွားရင်အညောင်းကတက်တယ်ကားအနှေးသွားရင်အညောင်းကကျလာအဲဒီလိုပဲသမာဓိညာအားကောင်းတဲ့အခါကလာဉာဏ်တွေကဆင်းတိုင်းတက်တယ်သမာဓိညာညော့သွားပြီဆိုရင်ညော့ကျသွားတယ်သူကမြေရတီးနေတာမဟုတ်ဘူးအဲဒီတိုင်းသွားအဲဒါကြောင့်ဝိပဿနာဒီလိုတရားဖြစ်ဖို့ကတော့ဘယ်ကစပြီးတော့ပွားရမလဲဆိုရင်သဘာဝသဘောတရားအထေကိုကိုရှိရမယ်အထေကိုသိပြီးတော့မှအထေကိုရဲ့အချင်းညာတွေသိမယ်ဘုရားတရားဝဲ အဲသင်္ကောင်မမြင်သေးပဲနဲ့သင်္ကောင်ဟာခေါင်းကဘယ်လိုနေလဲခြေထောက်ကဘယ်လိုနေလဲကိုယ်ကဘယ်လိုနေလဲဆွဲကဘယ်လိုနေလဲလို့မှားစပြီးတော့ကြည့်လို့ရှိရင်သင်္ကောင်ရဲ့တကယ်အချင်းရာတွေကိုမသိနိုင်ဘူးလားဗျာဟုတ်လားမသိနိုင်ဘူးမြင်ပြီးတော့မှသိတာဟုတ်လားပုံစံရေးကြည့်ရင်တော့ဒါတော့သိမှာပေါ့ဒါပေမဲ့လို့ တကယ်ဆင်းရဲအခြေအနေတော့မဟုတ်ဘူးကွာဟုတ်လားတကယ်ဆင်းရဲအခြေအနေပြီးရင်တော့ရှင်ဆင်းကြီးကိုအသွားကြီးမှာဖြစ်တယ်ဟုတ်လားဆင်းကြီးသွားပြီးဒေချာမျိုးပြင်းရစကြည့်လိုက်ဒါကြာကြာမကြည့်ရပါဘူးဆင်းကြီးမြင်လာတယ်ပြီးဩဆင်းသွားဒီလိုကောင်းကြီးပဲဆိုမသိဘူးလားအဲ့လိုပဲသဘာဝပြီးပြီးမှသို့သဘာဝရဲ့အဖြစ်အပျက်ကိုသိရမှာကိုဒါပဲဟုတ်လားသာသနာ့ရိသနာမှာသဘာဝတရားတွေကယုံနေတာအကျဉ်းချုပ်အရင်နှစ်ပါးပေါ်တာနော် ယုတ်တရားတွေလည်းခဏမစဲဖြစ်ပြနေတယ်နာတရားတွေလည်းခဏမစဲဖြစ်ပြနေတယ်အဲဒီဖြစ်ပြတဲ့ခါကလာဖြစ်ပေါ်လာတော့တော့ရှိရမှားတယ်ကောဟုတ်လားစိတ်တိုင်းတိတ်တိုင်းကလေးရှိမှသူ့သဘာဝအပြီးမှာဟုတ်လားအဲလောဘတရားလိုချင်တယ်ဆိုတာလိုချင်တုံးလေးရှိမှလိုချင်တဲ့သဘောလေးသိချပြီးမှာဒေါသပြင်းမာတယ်ဆိုတော့သူဖြစ်နေတော့လေးရှိမှသဘောအဲဒါဒေါသကိုပြီးမှာအေးခုနကရုပ်ထဲကဝါရောတာတောင်းနေတဲ့သဘောဆို တောင်းနေနေတော့ရှိမှပဲဟုတ်လားငါမှသိနိုင်တယ်ပူတယ်ပြင်းတယ်ရောက်ရှိတယ်ဒီသောတာအဲပူနေတော့ရှိမှငါမှသိနိုင်တယ်ထဲမှာကျမ်းလာတဲ့ဘောလည်းထဲမှာကျမ်းလာတာတွေ့နေတော့ရှိမှတာပဲဟုတ်လားမြင်ရတဲ့အဆင်းကလည်းမြင်လို့ရှိမှကြားရတယ်ဒါလည်းကြားလို့ရှိမှအဲစိတ်ဓာတ်စိတ်ဓာတ်ကလေးတွေရှိမှသဘာဝကိုသိတယ်စိတ်တရားလေးတွေကစိတ်ကူးဖြစ်တော့ဖြစ်တော့ရှိမှသိတဲ့သဘာဝသိဝေဒနာလည်းဖြစ်တော့ဖြစ်တော့ရှိမှဝေဒနာရဲ့သဘာဝသိတယ် ။ညောင်းတာပူဇာနာတာကျင်နာကြိုက်ခဲ့တာလေဒုက္ခဝေဒနာတွေမဟုတ်လားတကားပါ။အဲသူဖြစ်တော့ရှုမှာဟုတ်လား။ကိုယ်မဖြစ်ဘဲနဲ့ဆိုရင်ဒါမသိနိုင်ဘူးတကားပါဟုတ်လား။အဲလူတယောက်မှာသွားနာတယ်လို့ပြောတယ်။လူတယောက်ကသွားမနာဘူးဆိုရင်သွားနာတာဘယ်နဲ့ယူရလိမ့်လို့ဆိုသိပါမလားကော။မသိဘူး။မသိဘူးကိုယ်နာဘူးမှသိတာဟုတ်လား။ဒုက္ခခေါင်းကြိုက်တယ်။ခေါင်းမကြိုက်ဘူးတဲ့ပုဂ္ဂိုလ်ကခေါင်းကြိုက်တာဘယ်လိုနေပါလိမ့်လို့မသိဘူးတကားပါဟုတ်လား။ အဲဘုန်းကြီးတို့ငယ်ငယ်တုန်းကလေနာပဲတရားနဲ့ဆိုတာမသိဘူးဒီနာတွေလေနာပဲတရားနဲ့ပြောတယ်မသိဘူးနောက်တော့ကိုကလေနာလေးအောင်တာဩဒီနာတွေလေနာတွေအောင်ဆိုတာဒါကိုလို့ဒီမှာသိတာဟုတ်လားဟုတ်လားမသိဘူးရင်မသိနိုင်ဘူးမစားဘူးလေစာဟာရတယ်ကောမစားဘူးပဲနဲ့ဆိုရင်သူရဘယ်လိုအရတာကောင်းပါလေပြောနေနေကောဒီရတာပေါ်ပါမလားစားမှာမစားရဘူးဟုတ်လားကိုကြီးကံများရဲ့ထဲထားအောင်တော့စားပြရ သူများကချိုးတဲ့စိတ်နဲ့စသည်ဖြင့်ပြောနေတယ်လို့အဲ့ဒီရတာသင်္စိတာတော့မပေါ်သေးဘူးတကားပဲဟုတ်လားဒါကဝဆရာတော်သင်ကြည့်တဲ့ခါကျရင်သူရတာပေါ်လာတယ်မဟုတ်လားပေါ်လာပါဘူးအဲ့ဒါလိုပဲစိတ်ကစိတ်ကသဘောတရားလေးတွေရှိရင်သဘာဝကိုသိရဲ့တဲ့ဒါကြောင့်စိတ်ခိုင်ရှင်မှာသဘာဝအမိုးချသိနိုင်ပြီတဲ့အဲဆိုမယ်စိတ်ခိုင်ရှင်မှာသဘာဝ မောချပြီးနိုင်သည်သစ္စာရှုမှာဘာဝမောချပြီးနိုင်သည်သို့ စိတ်တိုင်းစိတ်တိုင်းပြုရမယ်စိတ်တိုင်းဆိုတာဘယ်နှခုရှိရောဆိုသိနေပါခြင်း၆ခုရှိတယ်ဆိုတာပဲနော်ဒါဟောသန္တာမှာတရားဘောက်က၆ခုရှိတယ်အဲဒီတရားဘောက်၆ခုကနေဒီအာယုန်တွေဝင်လာအသိစိတ်တွေကဒီအဆွဲနေတာကိုတရားဟောရဒါတော့အိမ်မှာတရားရှိတယ်မို့လားအဲဝิญဉ္ဇရှိရင်အပြင်ကလူဝิญဉ္ဇအဲ့ဒီဘောက်ကဝင်ရတာဟုတ်လားဆွဲကျင်ရင်အဲ့ဒီဘောက်ကဆွဲရတယ်ဒါကပိတ်ထားပြီဆိုရင်ဝင်နေမလွတ်နိုင်တော့ဘူးဟုတ်လားအဲလူတဏ္ဍာမှာလည်းပဲ အာယုန်တွေဝင်ဖို့ညာစိတ်ကလည်းဆက်ပြီးအာယုန်ပြုလို့ရဒါကတော့၆ခုရှိပြီနော်ဘာရောဆိုမျက်စိကတစ်ခုနော်မျက်စိကမြင်ကြကြည့်တော့မမြင်ဘူးလားမြင်ပါရဲ့အဲမြင်တော့အာယုန်ကမျက်စိရဲ့ဝင်လာတဲ့သဘောရှိတာဟောတာပဲအဲပြီးရဲ့စိတ်ကနေမျက်စိကထွက်ပြီးတော့မျှော်ကြည့်တဲ့သဘောရှိတာပေါ့ဟုတ်လားအဝေးကနေပြီးတော့တောင်ကြီးတော့သေကြီးတော့ဝေးကနေကြည့်လိုက်မြင်ဘူးလား ဝေးကြီးပဲဝေးကြီးပဲတော့မျက်စိကရောက်စိတ်ကလည်းပဲဝေးကြီးပဲသူကဒီကနေပြီးတော့ငင်းတော့သိသွားဟိုထွက်ပြီးတာနဲ့မတူဘူးလားညာခါကာလဆိုရင်လာတာတော့လာကြီးကြည့်လိုက်လို့ရှိရင်လေအဝေးကြီးပဲလားဆိုတော့အဲအဝေးကြီးပဲလားဟာမျက်စိထဲရောက်ပြီးတော့ဒီမှာမြင်ရတယ်အဲဒီကပြီးတဲ့စိတ်ကလည်းဒီအသာကြီးဝေးကြီးကိုလှမ်းပြီးတော့ဒီကမြင်တယ်ဆိုတော့ အပြင်ကအာယုံကမျက်စိရဲ့ဝင်လာတယ်လို့ကိုယ်ရဲ့ဝင်လာတယ်လို့ဖြစ်တယ်အတွင်းကစိတ်ကအပြင်ထွက်ပြီးတည်လာလို့ဖြစ်တယ်ဒါကြောင့်မို့မျက်စိဟာတကားပေါက်တစ်ခုပဲဟုတ်နားကလည်းဒီတိုင်းပဲတကားဟောရနော်အသားနေဒီကဝင်လာတယ်အပြီးကဒီကနေပြီးတော့ပြီးထွက်ပြီးတယ်နှာခေါင်းကလည်းပဲထို့သူပဲအနံ့နေဒီကဝင်လာတယ်ဒီကနေပြီးတော့အနံ့ကိုထွက်ပြီးတယ်လျှာကဒီပေါ်မှာအရာကကြားရောက်လာတယ်ဒီကနေပြီးတော့အရာကိုထွက်ပြီးတယ် ဟုတ်လားအာယုံနဲ့အပိနဲ့အာယုံနဲ့အပိနဲ့ဒုံဒုံကအဝင်ထွက်တွေဖြစ်နေတာကဟောနော်ဒီမှာတွေ့ဆုံနေကြတာဘုရားအာယုံနဲ့ဝဲလာတရားအပိနဲ့တွေ့ဆုံပြီးတော့သိပြီးသွားတာကိုကတဲ့ကိုဆိုတာကတော့ကိုလုံးပေါ်တာဟောနော်။ဒါရတတာရခေါ်တယ်ကိုကြည်ရုပ်တဲ့တွေ့ရှိတယ်ကဖမ်းနိုင်တယ်ကိုကြည်ရုပ်ဒီကိုလုံးမှာရှိတယ်။ အသွေးသားကောင်းတဲ့နေရာတွေမှာလည်းညဘယ်နေရာလိုရှိတယ်ကောနော်အဲခြေခြေကနေပြီးတော့ကောင်းရောက်အဲတွင်းရောက်ပြင်းရောက်အကုန်လုံးနေရာရှိတယ်အစာတွေကလည်းရှိတာဦးရဲတဲတွေကလည်းရှိတာပဲအသားတွေအကျိုးတွေအရိုးတွေအကျိုးတွေကလည်းရှိတာပဲအဲနေရာကနေပြီးတော့အသွေးတွေကိုဖမ်းနိုင်တယ်ကာယပဒါရခေါ်တယ်ကိုရုပ်ကလားကိုရုပ်လို့ခေါ်တယ်ဒီကောင်းတဲ့ကြည့်ပြောတာတော့မဟုတ်ဘူးအဲဒီကိုရုပ် ကိုရုပ်ကြောင့်သူပြီးအပြင်ကအတွေ့အထိတွေကိုယ်ထဲဝင်လာတဲ့သဘောရှိတယ်။ကိုယ်ထဲကအပြီးကလည်းအပြင်ကအတွေ့အထိကိုထွက်ပြီးတော့ပြီးတဲ့သဘောရှိတယ်။ဒီဆိုရင်လည်းကိုယ်ထဲရင်လည်းပဲရှိတာပေါ့အတွေ့အထိတွေဟုတ်လား။အဲတော့အဲ့ဒါဒီပါတဲ့ကားပေါ်တစ်ခုပဲ။သိတဲ့ဒီကုသနာကြံကြည့်တာကတော့ဒီပါတော့ဘယ်အချိန်မှဆိုဒီကုသနာကြံကြည့်တာဖြစ်နေတာပဲကားပါရနော်။ဘယ်အယုံမဆိုဘလောက်ဝေးဝေးပဲ။ မာကြီးတယ်မလားဘူးအနောက်နိုင်ငံစဉ်းစားလဲရောက်တာပဲအေးကျောင်းဒီဘူးတဲ့နာပြည်စဉ်းစားလဲရောက်တာပဲအဲဓမ္မပြည်စဉ်းစားလဲရောက်တာဟိုစက်ကြောက်လားဒီစက်ကြောက်လားစဉ်းစားလဲရောက်သေးတာပဲတော့ရနော်ရှင်ကအာယုံရှင်ကအသိနဲ့ဒီမှာဝင်ထွက်တယ်ရှိတယ်ဒါကြောင့်မို့တရား၆ပါးမျက်စိနားနှာခေါင်းလျှာကိုယ်စိတ်လွဲသွားရတာပါနော် ဘာမေ့ကြံပြီကိုယ်သာလာကြည့်နေတာပဲဟုတ်လားရည်ပြီးတော့နားနားပြီးတော့နှာခေါင်းနှာခေါင်းပြီးတော့လျှာလျှာပြီးတော့ကိုယ်ကိုယ်လုံးကိုယ်ကိုယ်လုံးပြီးတော့အတိစိတ်ထောက်ထံနာမို့လားအဲဒီထောက်ထံနာကနေပြီးတော့စစ်တာတွေ6မျိုးကိုတကားဟောရနော်အချင်းမျိုး6မျိုးပဲရင်ခိုက်ကိုရှိရမယ်ကြားခိုက်ကိုရှိရမယ်နားခိုက်စားခိုက်သူသိခိုက်ရှိရမယ် ဒီကုသနာကြာပြီးတဲ့ရှိရမယ်သောကနာဟုတ်လားစိတ်ခိုက်စိတ်ခိုက်ယူတာဒါပဲမြင်ပြီးစိတ်ထားရှားပြီးစိတ်ရှားပြီးစိတ်ထားရှားပြီးစိတ်ဖြစ်တိုင်းနာပြီးစိတ်ဖြစ်တိုင်းသာပြီးစိတ်ဖြစ်တိုင်းတွေ့ပြီးစိတ်ဖြစ်တိုင်းတွေ့ပြီးဆိုတဲ့နေရာမှာကိုယ်ကဆန့်တာပုတ်ကြတာသွားတာလာတာထိုင်တာထားတာအကုန်လုံးဘောတာဟောရနော်ကိုယ်မူရာတွေအကုန်လုံးဘိုက်ကနေပြီးဖောင်းတာပင်တာတွေတွေ့ပြီးတယ်ဟောနော်အဲဒီမှာပါတာလည်း ဒီကုစဉ်းစားကြံစည်ကြတဲ့၆ဌာနမဟုတ်လားအဲဒီ၆ဌာနရှိရမယ်ဆိုတာဘယ်ဟာရတော့ဆိုသတိရနေသနာတော်အပြတော်တာကိုတော်ရနော်သစ္ဆန်တော်ဟာသွားပြီးရှိတော်လေသစ္ဆန်တော်သွားပြီးသွားတယ်တဲ့သွားနေတော့နဲ့သွားသရဏိယနဲ့ဓမ္မကနဲ့အာတပစ္စည်းနဲ့အာတပစ္စည်းကဘုဒ္ဓမာနဖြစ်သေးနဲ့ကိုဟောတယ်သွားနေတော့သွားပြီးရမဟုတ်ဘူးသွားပြီးတဲ့ဥစ္စာကျတော့စကြလို့ခေါ်တယ်

ဒီကုသနာကြံစည်ရမှာဒီကုသနာကြံစည်ပြီးဟုတ်သိရောင်းတဲ့သူတွေမှာရောင်းတယ်သူသိဒါပဲမှာဒါသိသိသိကျက်စမှာသိကျက်ပြီးသိဝါသာပဲမှာဝါသာပြီးသိစတယ်သွားရောက်တော့ဟောနော်အဲစိတ်ခိုက်တယ်အဲဒီစိတ်ခိုက်ကိုသူဟာဘုရားအဲဒီစိတ်ခိုက်ကိုသူ့ရတယ်ညကြတယ်စိတ်ခိုက်ရှိလို့ရှိရင်သူဖြစ်ပေါ်တဲ့သဘာဝသိတယ်တဲ့ဒါဟောတော့ ကောင်းငင်မှာလျှက်ပြီးလက်တယ်ဆိုတာမြင်မှုမှာပေါ်တာပဲမြင်မှုပါပဲမျိုးရှိတဲ့ပုဂ္ဂိုလ်မမြင်ဘူးလို့မြင်မှုတဲ့ပုဂ္ဂိုလ်လည်းမရှိပါဘူးမြင်မှုကကြီးရပါတယ်အဲ့ဒီလျှက်ပြီးကလက်နေတော့ကြီးမှမြင်တာတကားဟောနော်မလက်တဲ့အချိန်သွားကြည့်မြင်မှာမလားမလက်ခင်ကဒီနေရာလက်လိုက်မယ်လို့မှတ်တာလို့ရှိရင်မှန်မှန်မလားမှန်မှုလက်ရှင်လည်းလက်မှာမလက်ရှင်လည်းမြင်မှာဟုတ်လားအဲလက်ပြီးတော့ပျောက်သွားမှသိနေတယ်နားလည်းလည်းဆိုတာသိပါအောင်မလား ဘယ်လိုလက်သွားလဲဆိုတော့သိပါအောင်မလားမသိဘူးဟောလက်နေတော့ကိုကြည့်မှာကိုကြည့်နေတဲ့ခိုင်းနဲ့ဟောလက်ကြည့်လက်တဲ့ခါနဲ့သူကဒါလည်းမဆင်းပါဘူးမိုးရတဲ့ခါလက်ကြည့်ရမပြတ်လို့လက်နေဟုတ်လားအဲလက်နေတဲ့အချိန်မှကြည့်လိုက်တော့ဟောလက်ကြည့်ဆိုတာလင်းရမောင်နေပြောက်သွားတာပဲအဲလင်းပြီးတော့မောင်နေထောက်တဲ့သဘောပဲဆိုတာမသိဘူးလားအဲဒီလျှာစီးရဲ့ဘုံမသဏ္ဍာန်လည်းပဲသိတဲ့ကောင်ပဲဟုတ်လား သူကတရားကသူကကျေကျေသူကပေါက်ပေါက်လေးလေးပါတဲ့ကောင်နော်ဒါကြတဲ့ကြည့်တဲ့ပုဂ္ဂိုလ်သိကြသိပါအဲဒီလိုပဲကိုယ်တဏ္ဍာမှာဖြစ်တဲ့ယုံနာကိုစူးစိုက်ပြီးရှုအားတဲ့သူတို့ရှင်သဘောတော်ကအမှန်လေးကိုသိရဲ့ကိုယ်ထဲမှာမြောင်းလို့သွားတော့တကားရနော်မြောင်းတဲ့နေရာလေးစကြည့်ခုဆိုင်တာကြတော့မြောင်းဘူးလားမြောင်းတာရှိတယ်မြောင်းတဲ့နေရာလေးစကြည့်တော့မြောင်းတယ်မြောင်းတယ်မြောင်းတယ် ဟုတ်ဒါကသူလာကတော့ဒါလေးမပါလို့ရှိရင်အမေဆရာမဖြစ်လို့ပြောရတယ်ကောနော်မဆရာကလည်းအဲ့ဒီစိတ်နဲ့စိုက်ကြည့်နေတာလေးနဲ့လူရင်းပါပဲဒီရလူရင်းမဟုတ်ရောင်းတယ်ဆိုတာကလူရင်းမဟုတ်သိတာကလူရင်းပဲဒါပေမဲ့လည်းအညီလေးမပါလို့ရှိရင်စိတ်ကအာယုစိတ်နဲ့ကောင်းမကပ်နေတာဒါကြောင့်မို့အညီနဲ့စိတ်ကြည့်နေတဲ့ထဲရညောင်းညောင်းညောင်းညောင်းညောင်းရတယ်ဘယ်လိုမလုပ်အောင်ဟုတ်လားလူငါမျိုးတော့ဒေချာစိုက်ပြီးတော့သူကညောင်း ရောင်းရောင်းသူလို့ပြင်တယ်သူတယ်သူတယ်နားလို့ပြင်တယ်နားတယ်နားတယ်အဲ့ဒါလေးတရားစိုက်ပြရှိရတယ်စိုက်ပြီးတော့ရှိတော့အဲ့ဒါဒုက္ခခံခဲ့တဲ့ဘဝလေးပေါ်မလာဘူးလားဟောတယ်ခံခဲ့တဲ့ဘဝလေးပေါ်ရတာပဲဒီကိုယ်ကအတွေ့အကြုံကောင်းတဲ့ဟာမှတခါကြတယ်ကောင်းတဲ့ဘဝပေါ်ပါတယ်စိတ်ထဲမှာစိတ်ပြစိတ်နှလုံးမသာတဲ့အခါကြတော့စိတ်ပြတဲ့စိတ်နှလုံးမသာဘူး စိတ်ညစ်တယ်စိတ်ပြက်တယ်စိတ်ညစ်တယ်အဲဒီတော့ဒီနေ့မှလည်းစိတ်ထဲကခံခဲ့တယ်လို့ပေါ်လာတော့တာပဲနော်ဒါတော့ပေါ်ပါလေဒီကြပြရည်စိတ်ညစ်ကြရည်များလိုက်တယ်မြန်မာကြီးပေါ်လေလေပဲသူအဲဒီလူကြီးကစိတ်ပြက်နေပုဂ္ဂိုလ်ရှိတာဟုတ်လားဟောနော်ဒါကလည်းကျွေးနေလို့သိပေါ်လာပေါ့သိဆိုတဲ့ခံခဲ့တဲ့ဘောတွေအဲစိတ်ထဲကဝမ်းမြောက်ဝမ်းသာဖြစ်တဲ့ခါတွေဝမ်းမြောက်တယ်ဝမ်းသာတယ်မှလည်းသူလည်းပေါ်လာပဲကွာနော်အဲဒါဝေဒနာသင်ကြားတဲ့ဝေဒနာဒီဥပ္ပခါကတော့ တကယ်ကြတော့အခုတရားရတဲ့ဆိုပြောလို့ပြီးနားမလဲဘူးအားရအောင်လို့တော့သူကရုပ်တွေနဲ့ဒီတိုင်းပဲစိတ်တိုင်းစိတ်တိုင်းရှိရင်သူသဘောတွေပေါ်တယ်အဲသွားတဲ့ခါကာလမှာသွားတယ်သွားတယ်ကြွတယ်လမ်းတယ်ချတယ်မှတော့တယောက်တည်းကတောင်းတဲ့သဘောကျင်းတဲ့သဘောလှုပ်ရှားတဲ့သဘောဝါရတာတွေမပေါ်ဘူးလားပေါ်လာတယ်ပေါ်တယ်အဲလှုပ်ရှားတာမှပေါ်တာပေါ့လက်ကိုယ်ရဲ့ဆန်းတဲ့ခါကာလကိုယ်ဆန်းတယ်မှလည်းတကယ်ကနေတောင်းတဲ့သဘောကျင်းတဲ့သဘောလှုပ်ရှားတဲ့သဘောတွေမပေါ်ဘူးလား ပေါ်တယ်အဲဒီသဘောရပြအောင်လို့ဒါတွေအားထုတ်ရတာဒါတွေပုဂ္ဂိုလ်သတ္တဝါမှားနေတာဒါတွေအမြဲတည်နေသိနေတာဒါတွေကောင်းတယ်လို့ထင်နေတာဒါတွေအမှားတွေတော့ပဲနော်အဲဒီအမှားတွေပြောက်ရင်မှားသိရအောင်လို့စိတိုင်းစိတိုင်းကိုရှင်းပါတဲ့ဘုန်းကြီးတို့ဘိုက်ကနေပြီးတောင်းနေလို့ကြားရတော့မှတ်တာလည်းအတူတူပဲတော့ပဲအောင်းနေဘိနေဘိုက်တွေကတောင်းတယ်ဘောရှင်းတယ်ဘောတို့ကြားတဲ့ဘောတွေသိအောင်လို့လူတိုင်းလူတိုင်းပြောလို့ဆိုလို့ရအောင်လို့ဘုန်းကြီးကအကြသုံးစကားနဲ့ပေါင်းနေဘိနေဒီလိုပဲ ပြောပါတယ်ဟုတ်လားမြတ်စွာဘုရားဒီအသုံးစကားနဲ့ဟောတယ်ကောင်ရဲ့ဒီဇန်တော်ဟာသွားသည်ရှိသလိုကတာမီသွားသည်ဟူ၍ဗဇာနာတိသိအရာချင်းသွားရင်သွားတယ်လို့ပြောတယ်မို့လားဟင်အရာချင်းသွားရင်သွားတယ်ပြောတာပဲအဲအရာချင်းမှာတောင်းနေတင်းနေလှုပ်ရှားတယ်ဝါယောဓပဲလို့ပြောဘူးလားဝဲဟုတ်လားအာဟုတ်တယ်မပြောပါဘူးကောင်ရဲ့အဲငါဝါယောဓတွေရှင်းတယ်မပြောဘူးအဲတောင်းနေတာတွေရှင်းတယ်မပြောဘူး ဟုတ်ပြောတာပဲနဲ့ပြောရင်သွားတယ်လို့ပဲပြောအဲဒီပြောတဲ့အတိုင်းမြတ်စွာဘုရားရှုလို့ရဒီသံတော်သားကြီးရှိတယ်လည်းသံမင်းသွားပြီးဝင်ပါဇာနာရှိပြီအဲလိုရှုလို့ရမြတ်စွာဘုရားဟောတာအဲဒီဟောတဲ့အတိုင်းဘုန်းကြီးကဒီတိုင်းရှုမှာကိုပြီးလာတဲ့ဖောင်းရင်ဖောင်းတယ်မှဘိင်ဘိင်အမှဖောင်းလာတာဖောင်းဆုံးတယ်အောင်ပြီဆိုကြတော့နည်းနည်းတော့အထုအောင်မယ်။ဒါရင်ရှင်တော့တော်တော်နည်းပါ။ဟုတ်မယ်။လေးနိုင်တော့ပြီးတော့ပါပါဟင်။သန္တာဝရဆိုင်ရောက်ပုံပေါ်နေ။ဟမ်။ သာနာရဆန်ကြောက်ဖို့မိသားစုကပြီးတော့အားနဲ့နည်းတော့အထောက်အကူပဲဟုတ်လားရနာရီရကြီးတဲ့ပုံပဲအားရထိုးမှရတာအင်းဒါကတော့စီလာလည်းပဲဘာလို့ပါလဲရှင်းသေးပါဦးဆိုတော့စေခိုင်းကျူမှာသဘာဝမောချပြီးနိုင်ပြီဒီတိုင်းဒီတိုင်းလေးစေခိုင်းစေခိုင်းကျူပါအောင်းလိုက်မှာအောင်းပါကျူပိန်နိုင်ပိန်သာကျူ ကိုယ်ရဲ့ကိုယ်သာကျဆန်းနိုင်ဆန်းလာယူဒီထဲမှာစိတ်ကူးစဉ်းစားကြနေတာပေါ်လို့စိတ်ကူးစဉ်းစားကြနေတာအချူဒါပေါ်တာပေါ့နော်ဒီထဲကနေချူတတိကံ၄ပါးတော့အုံးပါတော့တာပဲဟုတ်လားဘုန်းကြီးကဒီနေရာကခြေတိုင်းကဟောင်းနာပင်နာခြေတိုင်းနဲ့တော့ပြီးအစခြေကပြုတ်ပြီးတော့မှတိုင်းနောက်ကြတော့ဟောင်းနာပင်နာနဲ့ဟုတ်ပါဘူးဘယ်နေရာကဆိုကုန်လို့မှလည်းရပါတယ်ဘာတော့ပါနေရာကမှလည်းရတယ်ကြားကမှလည်းရတယ်ဒါကပြီးရပါတယ်အစခြေထဲမှာတော့ဒီနေရာသူ့ပါတာနော်ကြံကြဲကြီးအတုံးကိုပြီးဘူး အဲဒါသဘောသိမှဥပဒေရဝိညာဉ်နေနိုင်တယ်အဲဒီသဘောသိသိမှဒီသဘောတရားလေးအစပေါ်လာတာဒီနဲ့သုံးတော်လာတယ်သိနေကြတာနော်မမပဲနေလို့ရှိရင်စာဆုံးပဲသိနေမှာတော့သာရဟမ်ကြွလာတာလေးအစာဆုံးတာကနာနာလေးအစာဆုံးတာကစာရာလေးအစာဆုံးတာမသိဘူးရှုပြီးတော့ညတက်ကဲရှုတော့မှအခုမှစပေါ်လာတယ်အခုပဲဆုံးသွားတယ်ဝေဒနာတွေညာသိနေကြတာဘောကစာမရှိသေးဘူးဝေဒနာပေါ်လာတယ် နာပဲနာပဲမှန်ရင်ကြာပြောက်သွားတာဟောဆုံးသွားတယ်အဲဒီလိုသိရတယ်လားသမထနာညာမှာခါကျဲကျဲပဲယုံနဲ့တော့ကမော်တော်လေးကြာမှပြောက်သွားအဲဒါဆိုရင်လည်းအင်းကောင်းလာပါပြီအနေစာပြီးလာပြီနောက်ဟိုဥရိယရိယညာနဲ့ကြာမြန်လက်သနာလေးချက်ချင်းဖြစ်ချက်ချင်းပြနာရလို့နာပြီးပြောက်ညောင်းလို့ဆိုညောင်းပြီးပြောက်နောက်တစ်ခါညောင်းလဲနောက်တစ်ခါညောင်းပြောနောက်တစ်ခါညောင်းလဲနောက်တစ်ခါညောင်းပြောအဲရှင်းညောင်းနဲ့တော့ညောင်းနဲ့မရောဘူးတစ်ခုချင်းတစ်ခုချင်းနေကြတဲ့ဒါတော့အပိုင်းပိုင်းနေပြပြီးတော့

အဲဒီနည်းနည်းစေပါတရားရှိသလားမရှိသလားစဉ်းစားရလိမ့်မယ်ဘုရားသာသနာပြင်ထဲမှာထွက်ပြီးကြားလို့ရှိရင်ဒီနည်းနည်းစေပါတချို့တဝက်တော့ရှိရတာဟုတ်လားနော်အပြည့်အစုံမဖြစ်တာတခုပဲတချို့လည်းရှိပါပဲတချို့ဘာသာရေးတွေမှာဒီကတချို့တဝက်ရှိပါတယ်မာသမာဝါစာတော့သမာကမ္မန္တတော့သမာအာဇီဝတော့ဆိုတာအထိုက်လျော်ရှိကြတာပဲနော်ဒီကကာမဂရိသမာသမာရိ အဲသမာဝါယမသမာဓိသမာသမာဓိဆိုတဲ့အထိုင်းပြသူတို့မှာရှိရတယ်တချို့ဘာသာတွေမှာရှိတယ်သမာဓိဋ္ဌိသမာသင်္ကပ္ပကြတော့ပြည့်စုံလို့ရှိခဲ့တဲ့တရားဟောရနော်အဲဗုဒ္ဓသာသနာတော်မှာသာလည်းအကုန်လုံးပြည့်စုံရှိပါတယ်အဲ့ဒါအရေးကြီးပါတယ်အဲ့ဒီမှာသမာဓိဋ္ဌိဆိုတော့သမာကမှန်စွာလို့အမြဲဓာတ်ရဲ့အနေနဲ့ပဲတရားဟောရနော်သမာဆိုတာမှန်တယ် အာဝိပရိဒမပေါက်ပြန်ဘူးတဲ့မပေါက်ပြန်ဆိုတာမှန်တာပြောတာကောနော်မှန်ပါဘူး။ဒါမှအာဝိပရိဒမပေါက်မပြန်ဒိဋ္ဌိကမြင်တာမပေါက်မပြန်အမှန်တိုင်းမြင်တာ။ဒါလို့ချင်းဘေးကနေကြည့်တဲ့ဟိုကအပြီးတယ်။ရှေ့ကကြော်သွားတဲ့အခါနော်ရှေ့ပိုင်းနဲ့ပြီးတယ်။အဲအကုန်လုံးသိတာတရားပါနော်။အဲ့ဒါလိုပဲ။သမာဓိဉာဏ်ထူတော်မှာကတော့သိအားမရှိသေးတယ်မမီသေးဘူးဒီတိုင်းတိုင်းစိတ်တွေလိုက်ပြီးတော့မှတော့မမီသေးဘူး။ နောက်တမာရညာအားကောင်းလာတဲ့အခါကျတော့ဟိုကစိတ်တိုင်းကျေနေအကုန်လုံးပြီးနေတာတကားဟောရဓမ္မယောဂီပုဂ္ဂိုလ်ကပြောတယ်စိတ်ကြက်တရားများနေတာတဲ့ယုတ်တရားများနေအဲမှတ်တိတာတွေကနှင်းနေတယ်မမီဘူးတဲ့နောက်ကျနောက်ကျနေဒီလိုပြောတယ်သမာဓိညာအားကောင်းလာတဲ့အခါကျတော့ဘယ်နဲ့ဒီယုတ်တရားနှင်းတယ်အတိတွေကအများကြီးပဲစိတ်ကကြိုပြီးတော့ပြီးနေတယ်လို့ပဲ အဲသူကစောစောကသိနေတာလည်းမသိတာကုန်မရှိတော့အကုန်လုံးသိတယ်တော့ဒီလိုပြောတယ်ကောင်ရနော်။ဟာယောဂီပုဂ္ဂိုလ်တွေသူတို့ကိုယ်တိုင်တွေကိုပြော။အဲဒါကြောင့်သဘောသိတော့ရှိရင်တဲ့ဥရိယဝေယအဖြစ်အပျက်ကိုမြင်ပါလေအဖြစ်အပျက်နေအိဋ္ဌသိရောဘောတကာဟောရနော်ဖြစ်ပြီးတော့ကြောက်တော့တာဒီမှာအိဋ္ဌမမြဲဘူးလို့ဆိုတာဘောတကာဟောနော်ဒါကြောင့်ဖြစ်ပြက်မြင်ပါအိဋ္ဌဒိဋ္ဌပြီးနိုင်ပြီအိဋ္ဌအိဋ္ဌသိုးနေုံနဲ့တော့ကိုယ်တိုင်မဟုတ်ဘူးတကာဟောရနော် အဲကာရဲကပါတယ်တဲ့သူကကြားမှုလို့ပြီးတာမြတ်ပြောတဲ့ပြီးတာကိုစဉ်းစားသိရင်လို့သဘောကျလို့ပြီးတာဒါတော့ရှိမှာပေါ့ဖြစ်ဖြစ်ကိုမြင်ပါတဲ့ပေါ်တိုင်းပေါ်တိုင်းသဘောတရားကိုမှသဘောတရားရဲ့အစအဆုံးလေးတွေသိတာတော့ပြီးပေါ်လာပြီးကြောက်ပေါ်လာပြီးကြောက်သိလာတယ်ပေါ်ပြီးကြောက်တာတော့အနိစ္စမမြဲတဲ့တရားပဲဆိုတော့ကိုယ်ပိုင်ညာဖြစ်လာတယ်အဲ့ဒါမှအနိစ္စဒိဋ္ဌိပြီးနေတာဒါကကိုယ်တိုင်တွေ့ကြည့်တာမဟုတ်လားဟင်ကိုယ်တိုင်တွေ့ကြည့်တာဟုတ်လား သူများပြောလို့မဟုတ်ဘူးစာရဲပေတွေကပြောလို့မဟုတ်ဘူးဆရာသမားပြောလို့မဟုတ်ဘူးကိုယ်တိုင်တွေ့သိရမှာအဲ့ဒီအသိဖြစ်မှာဝိပဿနာညာအသိဖြစ်တာတကားဟောရနော်အဲ့ဒါပြောင်းလို့ဘုန်းကြီးများကဒီမှာဟောပြောနေကြအာရုံတဲ့ပုဂ္ဂိုလ်ရဲ့အတိအအားထုတ်ဒီနေ့ဖြစ်ပါတယ်ဘုန်းကြီးများပြောတာကနည်းနည်းကျဲတော်ကျဲနေပါလိမ့်မယ်ယောဂီပုဂ္ဂိုလ်တွေကတကယ်ကိုသိတာဟုတ်လားတိုင်းဆိုရမယ် ဖြစ်ပြသိဖြစ်ပြမြင်မှာနိစ္စဒိဋ္ဌာသိနိုင်သည်ဖြစ်ပြမြင်မှာနိစ္စဒိဋ္ဌာမြင်နိုင်သည်ဖြစ်ပြမြင်မှာနိစ္စဒိဋ္ဌာသိနိုင်သည်ဖြစ်ပြမြင်မှာနိစ္စဒိဋ္ဌာသိနိုင်သည် သာသနာညာပွားဖို့လုံလောက်ပြီးတကားဟောနော်မှန်ပါဘူးအေးနောက်ပါလေဒီကတော့အသေးစိတ်ဒီနေ့ဒါလေးတွေပါပဲဒါပေမဲ့အဲ့ဒါတွေကတော့ဘုန်းကြီးကခုသိနေရှိတော့ဟုတ်လားနင်းချုံရတော့ဖြစ်ပြတဲ့မြတ်ယုံနာခန္ဓာကအနိစ္စတရားအနိစ္စဆိုတာဘယ်လိုတရားလဲဆိုဖြစ်ပြနေတဲ့တရားတွေပါပဲတဲ့ခန္ဓာ၅ပါးတရားတွေမှတ်တိုင်းမှတ်တိုင်းဉာဏ်တိုင်းကြားတိုင်းနာနဲ့စားတိုင်းတွေ့ရသိရတဲ့ဥစ္စာတွေပေါ်တာပဲနော် အဲဒီအနိစ္စတရားဆိုတာသူ့ရဲ့မှတ်ကြောင်းအနိစ္စလက္ခဏာဆိုတာရှိတယ်အဲ့ဒါဘာလို့ဆိုလို့ရှိရင်ဖြစ်ပေါ်ပြီးနောက်ပဲပြောက်သွားတာဖြစ်ပြီးပြောက်တာဖြစ်ပြီးပြောက်တာဆိုရင်ဒါအနိစ္စမမြဲတဲ့တရားပဲဖြစ်ပြီးပြောက်သွားတာဟာသူ့လက္ခဏာပဲမမြဲတဲ့တရားရဲ့လက္ခဏာလူတွေဟာမွေးလာပြီးသေးတယ်ဟုတ်လူတွေဟာမွေးလာပြီးမသေးတဲ့နေတယ်ဆိုလို့ရှိရင်မြဲတယ်လို့ပြောမှာပေါ့တကားဝဲဟုတ်ပါဘူးတို့ကကိုယ်ကမွေးလာပြီးသေးတယ်မို့လား အဲပြီးတော့လူတွေမမြဲဘူးဟုတ်လားအိမ်တွေဆောက်လိုက်တယ်ဆောက်ပြီးတော့မပြည့်ပဲနေလို့ရှိရင်မြဲတယ်လို့ပြောရမှာပေါ့အခုတော့အိမ်တွေဆောက်လိုက်ပြည့်လာတော့ကျတော့ပြည့်တယ်မို့လားအဲမမြဲဘူးလို့ပြောအဲ့ဒါလိုပဲကျွမ်းရတဲ့အာယုန်တွေဖြစ်ပြီးပြောက်ဖြစ်ပြီးပြောက်အဲ့ဒါလေးတွေကနိစ္စလက္ခဏာတဲ့ဖြစ်ပေါ်ပြီးပြောက်သွားတာနိစ္စလက္ခဏာကျွမ်းမဇေမာပေါ်ပြောက်သွားတာကိုသိရဲမမြဲဘူးသိတာနိစ္စလူပါဒနာညာမှတ်နေရင်လည်းအဲ့ဒီ မှန်ရင်ပြောက်တာမှန်ရင်ပြောက်တာမှန်ရင်ပြောက်တာပြုလို့ရှိရင်ဒိဋ္ဌာနုပါဒနာကအစ်စ်ပဲတကားဟောနော်။ဒါဒါလေးအတူတူဆိုလိုက်ကြတယ်အချိန်ကနေပြီးတော့ဖြစ်ပြတဏှာယုံနာခန္ဓာကနေသတရားဖြစ်ပြတဏှာယုံနာခန္ဓာကနေသတရားဖြစ်ပေါ်ပြီးနောက်ဝယ်ပြောက်သွားတာက မိစ္ဆလက္ခဏာဖြစ်ပေါ်ပြီးနောက်ဝယ်ပြောက်သွားတာကမိစ္ဆလက္ခဏာကျုံမတဲ့မှာဝယ်ပြောက်သွားတာကိုတွေ့ရ၍မမြဲဘူးသိတာကမိစ္ဆာနုပါဒနာဉာဏ်ကျုံမတဲ့မှာဝယ်ပြောက်သွားတာကိုတွေ့ရ၍ မမြဲဘူးသိတာကမိစ္ဆာနုပါဒနာညာဒီမှန်နေမှန်နေကိုပြတ်ပေါ်သွားတာလေးတွေ့တော့မမြဲဘူးလို့ယောဂီပုဂ္ဂိုလ်ကသွားသူသဘောကျလာပါလိမ့်မယ်မိစ္ဆာနုပါဒနာညာတဲ့ဒါဘယ်ကစပြီးလို့ဆိုသမတနာညာပိုင်းကအစဖြစ်တဲ့ကြောင်ရနော်သင်ပြည့်ညာဉာဏ်လေးနဲ့ပြောရအောင်အခုတော့တော့တော်ပါပြီ ခြေပြီးကြောက်တာဖြစ်ပြီးကြောက်တာကြောက်တာလားလေးနေကြတာမမြဲတဲ့တရားတွေပဲတို့ရှိကမသိတာပဲဒီကိုယ်ရဲ့မြဲတာမရှိဘူးခြေပြီးကြောက်သွားတာကြီးတဲ့ပဲမြင်တာမှလည်းကြောက်သွားကြားတာမှလည်းကြောက်သွားနားနာမှလည်းကြောက်သွားအဲအောင်းနာပင်နာတွေလည်းကြောက်သွားကျောင်းသားပူဇာနာကြီးတွေထဲကလည်းဘုရားမဆိုပဲမှားရင်မှားရင်မှားရင်ကြောက်ကြောက်တော့တာကြီးတွေ့ရတယ်မသိနေတဲ့စိတ်ကလေးကလည်းတိတိကြောက်တာတိတိကြောက်တာအကုန်လုံး ကြောက်ကြောက်သွားတာကြီးတွေ့နေရတာမမြဲတဲ့တရားတွေပဲသဘောကျပြီသုံးတာဆင်ခြင်နေတာဟောဟမ်ကိုယ်ကနာမမြဲလို့မြတ်ကနာလည်းမမြဲတာတွေပဲအခုမမြဲတာလည်းရှင်းကလည်းမမြဲခဲ့ဘူးဒီလိုတရားတွေပဲတောင်လည်းရှိနေလို့ရှိရင်ဒီလိုဖြစ်တဲ့တရားတွေရှိနေမှာပဲမြဲတဲ့တရားတွေပဲလို့ယောဂီပုဂ္ဂိုလ်ကကျွေးကျွေးသဘောကျပြီးပြီးတယ်သမထနာညာခေါ်တဲ့ကောင်ရနော် အိဋ္ဌမြင်ရင်ဒုက္ခခြင်းပြီးအဲ့ဒီအိဋ္ဌမမြဲတာပြီးတော့ဒုက္ခလည်းတင်ပါလေမမြဲမှာတော့ချမ်းသာတယ်ကောင်းတယ်သိတဲ့ဆရာပဲသာဆရာပဲအားကိုးဆရာပဲလို့ဆွဲလိုက်ပြရှိပါဦးမလားကောမရှိဘူးဟုတ်လားမမြဲနေတဲ့ဥစ္စာကြီးသွားအားကိုးလို့ပဲသိလိမ့်မှာဟုတ်လားအဲကိုအားကိုးရတဲ့မိဘတို့ဆွေမျိုးတို့ရှိနေတော့အားကိုးရတယ်ကောပဲနော်မရှိဘူးသေသွားတဲ့ဘိုးဘွားတွေအားကိုးလို့ရပါလားအဲမရဘူးအဲ့ဒါလိုပဲသူကြည့်ပြောက်တာလည်းမမြဲဘူးဆိုတဲ့တရားကို နိစ္စတာယအာဂုံလို့ပဲပြနေမှာတော့အာမနိစ္စတာယအာဂုံကြာမိတာယသူ့ကိုဒုက္ခလို့ခေါ်တယ်မကောင်းတဲ့တရားပဲတဲ့အဲဒီဒုက္ခဖြစ်ပြီးကြောက်တာလည်းဖြစ်ပြမှုနေတယ်ဆင်းရဲပဲအာဂုံစရာတရားမဟုတ်ဘူးလို့သိလို့ရှိရင်အနတ္တသူ့ဘောတဲ့သူသိတဲ့နဲ့သုံးရသာတာကောင်မဟုတ်တဲ့ဘောတရားမြပဲသူလည်းလည်းဒီမှာပဲတဲ့ကောင်ရနော်ဒါကအတူတူပြောရတာဒီပြင်းတော့ဒုက္ခတယ်ဒီပြီးပြောရတယ်နေစာနင်းဒုက္ခတယ်ဒုက္ခတယ်တော့အနတ္တကို အနာဂတ်ဘာအကျိုးရှိတော့လဲအနာဂတ်ပြောရှိရင်နိဗ္ဗာန်ရောက်နိုင်ပါပြီတဲ့အဲဆိုရမယ်အိသမြင်လင်ဒုက္ခခြင်းသည်ဒုက္ခခြင်းတော့အနာတ္တမြင်သည်အနာတ္တမြင်နိဗ္ဗာန်ဝင်ဒီဝင်ဆက်ရောက်သည်အနာတ္တမြင်လို့ရှိရင်နိဗ္ဗာန်ရောက်တဲ့အခါနဲ့တစ်ခါလောက်မြင်လို့ရောက်တာတော့မဟုတ်ဘူး အခုဘုန်းကြီးပြောတာကသမထနာညာကဝိပဿနာညာအစဖြစ်ပုံလေးအစလည်းရှိသေးတာပေါ့နော်အဲနောက်အိသရပါဏတာတွေမြင်ပြီးတဲ့နောက်အသုံးလားမရှိနေတဲ့မှယုံနေမှာနေမှာဖြစ်ဖြစ်ကလေးပဲမဲကြည့်ပြီးတာအဲဒီကြတော့အရောင်နဲ့ဒီပိဋိပတ်တာကြီးဘောတာပြသိကောင်းတယ်ကောင်ရနော်ယောဂီပုဂ္ဂိုလ်တွေသိဝန်တာကသိဝန်တာသိနေသိနေတင်ရမြင်နေမှာကမာလူရှိသေးတာပြည်ဥစ္စာမျိုးတွေသိနေသိနေနေတဲ့သိဝန်တာကဒီကသိကြောခြင်းနဲ့ အဲတရားတို့ရပြီလို့လည်းထင်ရတယ်ကောဟုတ်လားမနဝန္တာပြကောင်းတယ်ဒီကြီးအဲ့ဒါကြီးပဲရေးကြီးတရားအထုတ်ဝင်မဲ့အဲ့ဒီကြောင်နဲ့ပိဋိပါဒာတွေဝန္တာပြဒီလောက်တော့မတူဘူးပဲနဲ့ဆိုရင်လားလုံးနေသေးတာကောနော်ဒါတွေကပြရဒါတွေဖြစ်ပြီးတော့လည်းလွန်မြောက်အားထုတ်သွားရမယ်အဲ့ဒီကလွန်မြောက်သွားတော့သင်္ကညာနဲ့ပြည့်ကြီးတဲ့တွေ့စာမတူဆုံးရဟောမှားလိုက်မရှိဘူးမှားလိုက်မရှိမရှိတာတွေမှတ်နေရတယ်လို့ပဲ ပေါ်လာတဲ့အာရုံတွေလည်းမှတ်မယ်လို့မရှိဘူးမရှိမှမှားရတယ်လို့ဖြစ်မှန်းလို့လည်းမှန်းတယ်မရှိမှမှားရတာစိတ်ကူးဆိုရင်စိတ်ကူးရဆိုတော့ကြည့်ဘူးမရှိမှပဲစိတ်ကူးတဲ့နောက်ကလည်းမှားရတယ်အဲဒီလိုပဲဒီတိုင်းဒီတိုင်းလေးလိုက်ပြီးတော့တခါမှိုင်ရင်မှိုင်ရင်ကြောက်ကြောက်နေတာကြီးတွေ့ပြီးနေတာရှိမှတ်တည်တဲ့စိတ်ကလေးပြီးပြီးကြောက်ပြီးပြီးကြောက်သူလည်းပဲပြီးနေတာမရှိဘူးအာယုံလည်းကြောက်အပြီးလည်းကြောက်အာယုံလည်းကြောက်ဒီလည်းကြောက်ဘာမှအထေဝတ္ထုမရှိဘူး ကိုကြီးတဲ့တစ်ကိုယ်လုံးပြောက်ကျုပ်ပုဂ္ဂိုလ်တွေကတော့ကိုကြီးတို့ဒီဓာနီတိုင်းသွားရင်သွားတဲ့ကြရင်ရတဲ့ဒါရင်ဒါရင်အိတ်အိတ်တဲ့ကိုယ်ရဲ့ဆန်းတဲ့ကောင်းတဲ့ပင်နဲ့မှတော့ဘုံသနာတရားတွေနဲ့ဒါရီကြီးရတဲ့ပဲဒါရီဟာပရမဘုံဝိပဿနာမရှိဘူးဆိုပြီးပြောတာဒီလိုအပြစ်တင်ပြီးပြောရတာဘုရားဟောရနော်ဒါကသူတို့မသိလို့ပြောတာသူတို့မှဝိပဿနာဉာဏ်ကောင်းကောင်းမရှိဘူးလို့ဘုန်းကြီးကယူဆတယ် တကယ်အားလုံးလို့ဖြစ်ဘူးလို့ရှိရင်မပြောဘူးတော့ဟုတ်လားမပြောဘူးသူကနောက်ကျရှိတော့တရားတွေကအကုန်လုံးပြောက်တာပုံသဏ္ဍာန်ထေရတွေကဘင်္ဂညာကြတော့ကြားလို့တော့မရဘူးတကယ်တော့သူကရေးရေးနဲ့ကြောက်နေရတွေ့ဘောလာပါလေလည်းပြောက်သိတာလည်းပြောက်ဘောလာလည်းပြောက်သိတာလည်းပြောက်ပုံသဏ္ဍာန်ထေရမရှိနေသမြဲကလေးဆိုတာရမရှိသူလိုက်တာလည်းသူဖြစ်ပြီးကြောက်နေရဖြစ်တာလည်းပဲအစပိုင်းတော့မတင်ကြဘူးအဆုံးပိုင်းဂုံးကုန်နေတာကြီးအထင်ရှားတယ်အဲဒီဘင်္ဂညာဘင်္ဂညာ အမြင်သားလာတဲ့ကဘုရားကြောက်ွယ်နဲ့ရှင်းလာတယ်။ကြောက်ွယ်ခြင်းတော့ပြင်းမြင်လာတယ်။အာရိနောညာဖြစ်တယ်။ပြင်းမြင်တော့ညင်းငွေတယ်။ပြင်းမြင်မှာတော့ညင်းငွေရောပဲပြောတော့မှာ။အခုလူတွေကိုယ်ရှင်နေနဲ့ကိုပြောနေတာပြင်းမမြင်လို့တကားဟောရနော်။အပြင်းမြင်တဲ့ပုဂ္ဂိုလ်တွေကဒီအိမ်မှာပြင်းနေလို့ရှိရင်အပြင်းမြင်ခြင်းဟိုကြီးကြောင်းနေပြီဟိုရကြောင်းနေပြီဟိုကြီးတော့ကြောင်းနေပြီဟုတ်လား။ အလုတ်တိုင်းနဲ့ဒီလုတ်တိုင်းနေရာမပြဘူးဆိုရင်ဟိုလုတ်တိုင်းကြောင်းညံပြီးလိုလာပါနော်လူတွေတော့သင်ချင်းပေါင်းတဲ့ဆလာရေးကအပြည့်နေနေရင်တော့ဒီလိုနဲ့ပေါင်းရတာဝတ်တာစရာလည်းပြောကြပြည့်နေတယ်နောက်ပြည့်နေလာပြီဆိုလို့ရှိရင်တခြားချွေးခြင်းမိကရောဟုတ်လားဒါရည်ခြင်းမိဟိုအိမ်တော့အိမ်တော်ဘက်တွေပါလေကိုရသေးရတော့ဒါတွေပေါ်တာရောဟုတ်လားအပြည့်မြင်လာတော့အပြည့်မမြင်ရင်ဘယ်ခွာခွဲနေမှာတော့ဟုတ်လား အပြည့်မြင်လို့ရှိရင်တဲ့သုံးလို့ရှင်တယ်လုံမြောက်ရှင်တယ်လုံမြောက်ရှင်တော့လုံမြောက်အောင်အားထုတ်ရတာပေါ့ဒါကပဲနော်ပဋိသင်္ခါညာခေါ်တယ်လုံမြောက်အောင်အားထုတ်တာပိုင်းပိုင်းနဲ့အသိဉာဏ်နဲ့ရှိလာတဲ့အခါမှာလက်တွေရှုနေတဲ့ကသင်္ခါရုပ္ပကညာနဲ့သမဏကောင်းပါတယ်အဲဒီသင်္ခါရုပ္ပကညာသမဏကောင်းနဲ့ထူးခြားတဲ့သူတော့ကျောင်းကျောင်းဆရာတွေနဲ့မသိလေသူကသူခါရတန်သွားတယ်ဒေါဏန်ကြီးကညောင်ချင်းပြင်းနာကြီးကဲချင်းပြမချင်းမရှိဘူးသနာရီသနာရီသုံးနာရီတခါလဲ အသိသိနာပဲကောင်းရဲ့သူကသူစားတယ်သိသွားတယ်ဖြစ်ဖြစ်တဲ့တရားလေးသိသိသိသိသွားတာသိလေးအာယုနဲ့တကယ်ပြောသိတဲ့ပြောအာယုနဲ့ပြောသိတဲ့ပြောတာလေဒါလေးသင်ပင်မွမွနဲ့သိသွားတာတဏှာကြီးတဲ့ကြားတယ်နာကြီးတဲ့ကြားတယ်သုံးနာကြီးတဲ့ကြားတယ်ဘာမှပင်မကြီးလည်းမရှိဘူးလားနော်မနာကောင်းတယ်အဲဒါသင်္ဃာရုပ္ပကညာပေါ့ဒီဒီမကသေးပါဘူးဒီကုန်းကြီးအများကြီးစီရီတွေမှာဝတ်တဲ့အဲဒီသင်္ဃာရုပ္ပကညာအားကောင်းတဲ့အခါမှာ နုလောမညာဆိုတာဖြစ်ပြီးတော့ဒါကကြာဘူးဒါကနာလေးပဲနိဗ္ဗာန်ကိုအတွေ့မြင်သွားတယ်နိဗ္ဗာန်ဆိုတာဖြစ်ပြနေရုပ်နာနဲ့ခါရတဲ့ငြိမ်းတဲ့သဘောပဲဒါဟောရနော်အဲဒီငြိမ်းတဲ့သဘောကိုသိညာလေးကရွှင်ရွှင်နဲ့သူ့လိုလို ရောက်သွားတာဒါဟောရနော်အဲ့ဒါနိဗ္ဗာန်ဝင်တာတဲ့ဒါကြောင့်အနတ္တမြင်နိဗ္ဗာန်ကိုပြေဝဲဆက်ရောက်ပြီးအနတ္တမြင်နိဗ္ဗာန်မြင်တယ်နိဗ္ဗာန်ရောက်တယ်ဆိုတာဝိပဿနာဉာဏ်နဲ့အစဉ်တိုင်းတက်ပြီးတော့ သင်္ခါရုပ္ပခာညာကျင့်တာတဲ့ကအနုလောမညာဖြစ်ပြီးရုပ်နဲ့ဆိုတာတဲ့သင်္ခါသင်္ခါရကြီးနဲ့နိဗ္ဗာန်နဲ့ပြည့်ဝင်သွားတယ်တဲ့အချိန်ကြီးရင်တော့ဝိပဿနာဉာဏ်နဲ့အစဉ်တိုင်းနဲ့ပြောဖို့ပါပဲအခုချိန်ကြီးတော့ဘယ်လောက်ပြောရလဲအဲဒီတော့အခုတရားအထုတ်ကြအောင်ဆိုတာပါနော်နည်းနည်းရှိတော့တယ်အဲ၄နိုင်၅ဆိုတော့ ဘုန်းကြီးကတော့10မိနစ်17မိနစ်လောက်ရှိတယ်။မှန်ပါဗျာ။အဲ10မိနစ်လောက်တော့အားထုတ်ကြရတယ်။ဒီကနေ့ခွဲတော့ပြီး10မိနစ်။မှန်ပါဗျာ။10မိနစ်ဆိုတာမှမကြာပါဘူးဟောတာ။သူ့ကိုအထုကိုပြောနေတာလည်းနည်းနည်းကြာအောင်။အာထိရထိရဘယ်လိုရှိရှိပေါ်ပြီးရပြီးရဆိုကြတဲ့တော့ဘာဆိုဆိုပြီးဟွာလို့ရင်းတာပဲဟုတ်လား။ပြီးဟွာလို့ရင်းတာ။ ဘုန်းကြီးတို့ကတော့ပေးနေကြတယ်ဖုံးကပင်သာစပြီးတော့ပေးရမယ်ဘိုက်တော့စိတ်နဲ့စိတ်ထားဆဲကျူသွင်းတဲ့ကဖောင်းတယ်တော့သင်ကြားလိမ့်မယ်ဆဲကျူတို့ကပင်ကြတာသင်ကြားလိမ့်မယ်ဒါနာဒီဝါကရှိတာပို့ပြီးတော့လွယ်ရပါတယ်သူကထင်ကြတယ်ဟောင်းတယ်ဟောင်းတယ်လည်းခါဟောင်းတယ်သိတူတွေပေါ့ဟောင်းတာကဖုံးစိုးနေရပြီဖိနေသင်ကပင်လို့နေရပြီ ဇာကသဘောမဟုတ်ပါဘူးသိပြီတွေနဲ့အောင်းနေသိနေအောင်းနေသိနေအသက်ကျူလည်းမပြင်းရဘူးပြင်းဖို့မလိုပါဘူးမြင်မှာပြစ်တာတော့မြင်တော့မောရပဲအဲဒီမောတဲ့အပြစ်တွေမရောက်အောင်လို့ပါပဲသိအကြောင်းတော့မရှိပါဘူးအောင်းနေသိနေအောင်းနေသိနေအောင်းသားကဖုံးစိုးတယ်အောင်ပြကြပြင်းတာပြီးတဲ့ဆင်လာပြီးပြီးနေတယ် အဲ့လိုရှိနေတဲ့စိတ်ကတရားထွက်သွားလို့ရှိရင်အိန္ဒိယနဲ့ပုဂ္ဂိုလ်စိတ်ရှိမှာပေါ့ဇေဝသမင်းချက်ချင်းတယ်လို့စိတ်ထဲကသမင်းချက်ပြန်နေလဲပြန်နေမယ်ဟုတ်လားအဲဒီစိတ်ကမှတ်ပြီးတော့ဒါပဲအဲစိတ်မှတ်ပြီးပြီးဖောင်းနေပိနေမှတ်နာရီယာမှတဲ့ပုဂ္ဂိုလ်လည်းမှတ်နေရင်ဒီသွားလို့ရှိရင်အသွားတဲ့စိတ်ကလေးမှအဲဒီစိတ်ကလေးမှတော့သိတာနုပဒနာခေါ်တယ်ရေးကြည့်ဒီစိတ်ကလေးပဲပုဂ္ဂိုလ်သားတော်ကသင်နေကြတာ အဲဒီတော့မှလိုက်တော့စိတ်ကလေးကခုမှဖြစ်လာတာပဲပြုလိုက်တော့မရှိရဘူးသူကမမြဲတဲ့သဘောတရားလေးပဲသိသွားတယ်အတ္တဆိုကြောက်တာတော့ကြောက်သွားတာပေါ့ဒီကလူပါကအဲဘယ်စိတ်ကူးဖြစ်တဲ့စိတ်ကူးတဲ့စိတ်တိုင်းကြောက်ကောင်းဆော့ဆော့မှပြီးတော့ကျင်ဖောင်းတယ်ပြင်းတယ်ကြာမှကိုယ်ကညောင်းတာပူဇနာကြည့်တဲ့ကဲတာဒုက္ခဝေဒနာတွေကသင်ကြားတတ်တယ်အဲ့ဒါသူသင်ကြားရင်အဲ့ဒီနေရာစိုက်ပြီးတော့ညောင်းရင်ညောင်းညောင်းနေဘူးလို့ရှင်လဲဘူးရဲဘူးရဲနာရင်လည်းနာရဲနာရဲမှ ကြောက်သွားလို့ရှိရင်ဖောင်းတယ်ပိန်တယ်မှမပြောက်တော့သိမထူရင်လည်းဖောင်းတယ်ပိန်တယ်မှအပန်ကြားလို့ရှိရင်ကြားတယ်ကြားတယ်မှအပန်ကြားပြီးစိတ်ကူးရောက်သွားလို့ရှိရင်ရောက်တယ်မှပြီးရင်ဖောင်းတယ်ပိန်တယ်ကြားမှဒါကြောင့်လည်းပါတယ်ကရာပြူလာလို့ချောင်းဆိုးကျင်တာပါတယ်ရှိတာပါတယ်အဲဒါတွေပြင်းနေမှချောင်းဆိုးရင်လည်းမှားတာအပြင်ဖောင်းတာပိန်တာပြန်မှတထိုင်တွင်းတော့တော့ပါပဲသိရင်မှားကြရမရှိပါဘူးအဲဒါလေး အတာဣမာယပရိပရာရာမရဏမပရိမုစိတ်သာမိဣမာယပရိပရာဤအကျင့်ပရိပါတိရာမရဏမှာဝေယခြင်းတရားခြင်းမှာဝါဝေယခြင်းတရားခြင်းစိတ်ဆိုတာကိုဆင်းရဲပေါင်းမဟာတာမချုပ်ရတာပရိမောစိတ်သာမိလုံးရပါလိမ့်မယ်လို့လုံးလုံးသွင်းပြီးတော့အာထုတ်ပါတဲ့ဒါကစိတ်လေးအားပေးတာဘုလိုကလည်းအသေးသေးကိုယ်ကိုယ်တော့မဟုတ်ဘူး ။သံဃာလုံးတွေ့သားမယ်။ဝေခြင်းနာခြင်းသိခြင်းဆင်းရဲတွေကလုံးရောက်ကိုအပေလေးပါးကျဆင်းသံဃာဝဆင်းရဲတွေကလုံးရောက်ကိုရအလုံးပဲဒီလိုနဲ့ကျွမ်းမနေရင်ပါရမီထူးတဲ့ပုဂ္ဂိုလ်ဆိုရင်ခုတစ်ထိုင်တွင်းလည်းတရားလူရပါနိုင်တယ်ထိုင်တွင်းမရရင်လည်းလောင်ရခြင်းအကြောင်းဖြစ်သွားနိုင်တယ်။အဲတော့အမြဲဝဆင်းကလုံးရောက်မဲ့တရားအမှန်တရားမြတ်တဲ့တရားအမှန်ကံကောင်းလို့အားထုတ်ရတာပဲလို့ အာယုံပြုတ်ပြီးတော့သက်သက်သန္တာနဲ့ပြုရမှရမယ်10မိနစ်ပြီးမှတ်သားဘယ်ဒီမှာတိုင်းမှာတိုင်းမှားရတဲ့သဘောတရားလေးတွေသိတာကတမာရိဓိခေါ်တဲ့ကောင်ရနော်အဲဘိုက်ကတောင်းရင်းလောက်ကြပါလေသိနေပါရဲ့တော့ပဲအဲဒါတောင်းရင်းတဲ့သဘောလောက်ကြတဲ့သဘောတိုက်ကြည့်တဲ့သဘောလေးတော့သိရတယ်ဒါပုဂ္ဂိုလ်တ attva မပါဘူး မှန်တိုင်းသိတာမဟုတ်လားမှန်တိုင်းသိတာကတမာရိဒီအဲဒီတော့မှန်တိုင်းသိအောင်လို့ကျောင်းရဆိုင်ပြရတယ်ကျောင်းရဆိုင်ပြနေတော့မှတ်သိမှုမပြည့်ဘူးတမာဝါယမတဲ့အဲဒီမှတ်မိတဲ့တတိလေးကမှားရတာလေးကတမာတတိရဲ့အောင်းတိုင်းပိန်နဲ့ရှူတိုင်းစိုက်တိုင်းအမှားရတဲ့တတိလေးကတမာတတိမမိဘအာယုန်လေးသုစိတ်တည်တည်တာတမသမารီကိုတရားဝဲနော်အဲမမိဘအာယုန်လေးကိုကိုတောင်းတဲ့သဘောကျင်းတဲ့သဘောအမှန်တိုင်းသိရဲ့ အခုဒီထဲမှာတရားထုတ်တဲ့ပုဂ္ဂိုလ်ကအဟောင်းကြီးလည်းရှိတော့အပြည့်ပြည့်လည်းသိတာပါပဲအနေနဲ့ဒုက္ခနာတာတွေသိတာပဲခါပဲနော်။မှားရင်မှားရင်လည်းပျောက်သွားပျောက်သွားမှားတယ်အာယုမတိတဲ့စိတ်ကလေးပျောက်သွားတော့နေသမမြဲတာပဲဒုက္ခဆင်းရဲပဲနာတာပုဂ္ဂိုလ်သားတော်မှုတော်တရားပဲအဲ့ဒါသိတာလေသမာဓိနဲ့မှန်နိုင်သိတာတွေပဲတကားပါနော်။အဲဒီတော့သိနေအောင်လို့အာယုဒီကိုစိတ်ကျတက်သွားတယ်လို့ကသမာသင်္ကပ္ပခေါ်တယ်။အဲ့ဒါလည်းမှတိုင်းမှလည်းသိနေတာပဲတကားပါနော်။ ဒါဟောတို့သီလသောက်တည်တဲ့ကသမာဝါစာတဲ့မိစ္ဆာဝါစာသူရဲ့စကားတွေမှာသင်ဆောင်ဝဲဆိုတာပြည့်စည်သွားတယ်သီလသောက်တည်တဲ့ကပါဠိပါဒဆိုင်တဲ့မိစ္ဆာကမ္မန္တမှားတော်မူတဲ့အကျဉ်းဆောင်ဝဲဆိုတာပြည့်စည်သွားပြီအဲမိစ္ဆာအာရိယမတရားပြင်တဲ့ဝိမှုကကျဉ်းဆောင်ဝဲဆိုတာလည်းပြည့်စည်သွားပြီအဲသီလသောက်တည်တဲ့ကသီလပြည့်စုံခဲ့ပြီတဲ့အဲဒီ အမောဇာသမာကမ္မရာသမာပြုအသုံးပါးနဲ့ပေါင်းလိုက်လို့ရှိရင်မင်းရှင်းပါမှုလားတကားဝရအဲအခုတကားဟောတော့ဘုရားနာနေတဲ့အတွင်းမင်းရှင်းပါတွေပွားနေတာအခုတရားတို့ရှုတိုင်းမှရှုတိုင်းတကားရှုမင်းရှင်းပါတကားရှုမင်းရှင်းပါမဟုတ်လားမှန်ပါဗျာအဲတော့မင်းရှင်းပါရှိတဲ့နေရာမှာသမဏအဖြစ်ဖြစ်နိုင်တယ်ဆိုတော့တကားဟောလို့ဒီသမဏအဖြစ်ဖြစ်တဲ့လုပ်ငန်းတွေအထောက်အကူမဟုတ်လားတကားဟောရအဲဒီတိုင်းအထောက်အကူလို့ရှိရင် ရှုရဲရှုရင်လည်းကိလေသာငြိမ်းပါတယ်ဝိပဿနာယောဂီအနေနဲ့ကိလေသာငြိမ်းတယ်နောက်နောက်ဆုံးကြတော့အရိယာမရောက်တဲ့ခါကျလို့ရှိရင်ရင်းတဲ့ကိလေသာတွေအမြင့်ပြအကုန်ငြိမ်းမယ်တဲ့ဟုတ်လားအဲကြောင့်မဂ္ဂင်ဖြစ်ပြရှိရာမှာကိလေသာငြိမ်းသူရှိနိုင်တယ်ကိလေသာငြိမ်းသူရှိတဲ့အလုံးမဟုတ်လားတကားကနော်အဲအဲ့ဒီလောက်ကိုသင်တဲ့လောက်သားရဲ့ဒါကတော့ကိလေသာငြိမ်းတဲ့အဆင့်တွေရောက်မှာပေါ့ဟုတ်လားသာဝနာပမှာတော့ အရိယာပုဂ္ဂိုလ်သီတာကြီးနဲ့ပုဂ္ဂိုလ်တွေမရှိဘူးရဲ့တုံညာပရဘဝါဒသမနေဟိအညေဟိသမနေဟိအညေဟိပရဘဝါဒတဘာသောယူဝါဒတို့သည်မင်းရှင်ပါမပါတော်တဘာသောယူဝါဒတို့သည်အညေဟိမင်္ဂသာသိကုန်သောသမနေဟိကိတရာငိမ့်သော လင်းညိုတော်ရာတို့မှလင်းညိုတော်ရာရာတို့မှသုံးညာသိသုံးကုန်၏မလေးကပါမပါတဲ့တရားဝါဒတွေမှာတဲ့အပြင်မှာတဲ့သူတို့သမာသနာတွေနဲ့ကောင်းသောနည်းနဲ့သူတို့လည်းအားထုတ်ကြပါတဲ့သူပါသနဲ့သူချင်းချင်းအားထုတ်ကြနောက်နဲ့မလေးကပါမပါတဲ့အတွက်အဲ့ဒီမှာကိလေသာငြိမ်းတဲ့ယဟန်အမှန်တိုင်းသစ္စာလေးပါးကိုသိတဲ့ယဟန်ရတော့မရှိဘူးတဲ့ အဲဒီသမဏစိတ်တွေမှာစိတ်သုံးနေဟုတ်လားတော်ရတဲ့ရောက်နေတဲ့အခါကျလူတော်တော်ကနေမကြဘူးတိတ်စိတ်မနေဘူးလားအေးအဲ့လိုပဲအဲ့ဒီရက်တွေသွားလို့ရှိရင်ဘာဝဉ္ဇဉ်လျှောက်ပြီးတော့ကြည်လာဒီကိလေသာကြီးတဲ့ပုဂ္ဂိုလ်တယောက်မှမရှိဘူးစိတ်ဟုတ်လားစိတ်စိတ်နေတာအဲ့ဒီလိုပဲသာသနာ့ဘာမှာ စေတသာငြိမ်းတဲ့ညာနေစိတ်တယ်ဒီမေသာသုဘာရကာမအိမေသာသုဘာရအိမေသာသုဘာရဘိက္ခုသမဝိရေယံအတုံယောလောကရတေအာသာသုဘာရသုဘာရရိုက်ဒီမေသာဘေကိုဤတကားငြိမ်းသောယဟန်တို့သည်ဒီမေဘေကိုဤတကားငြိမ်းသောယဟန်တို့သည်သမ္မာမှန်ကန်စွာ သေဝရယုတ်တဲ့နေကုညာလောကလောကကြီးပြီးအရဟတေယာနာပုဂ္ဂိုလ်တို့မှာအဆုံးရောက်မသိမသုံးမီအာကာဖြစ်လေရ၏အဲမဂ္ဂင်7ပါးတရားပါတဲ့နိလန်ဖြင့်ကိလေသာငြိမ်းတဲ့ယဟန်ကြီးဖြစ်တယ်တဲ့ဘောဓဘာမရာကအနာဂတ်ယဟန်သာရင်းညွတ်ဆို၄ပါးပေါ်တယ်ဘောဓဘာဖြစ်ဖို့ရှင်းပြနေတဲ့အရိယာမဲ့ရောက်နေတဲ့ပုဂ္ဂိုလ်က၄ပါးအဲဒီမရောက်ခင်ပုဂ္ဂိုလ်က၄ပါးပေါင်း12ပါးရှိတယ်တဲ့ အဲဒီ12ပါးတော့ရဟန်းနေတာမှန်ကန်စွာနေရင်မှန်ကန်စွာနေဆိုဘယ်နဲ့နေတာတော့ဆိုတော့မိမိတို့ရတဲ့တရားမိမိနဲ့စရစရတွေကိုပြောဟောပြီးတော့မိမိလိုပဲတရားပြည့်စုံတိုက်တွန်းပေးရမယ်တဲ့ဟုတ်လားဒါဟောဒီကဝိပဿနာဉာဏ်ပြည့်စုံနေရင်ကိုလိုဝိပဿနာဉာဏ်ပြည့်စုံကိုမိထွေတိုက်တွန်းပေးဖို့ဟုတ်လားအဲဒါကဟောတယောက်ကနေပြီးနှစ်ယောက်ဖြစ်မလားဘူးလားဖြစ်ပါဘူး အဲဒါကဩဃသောတာပန်ဖြစ်နေလို့ရှိရင်ကိုမိတ်ဆွေတွေသောတာပန်ဖြစ်အောင်တိုက်တွန်းပေးတယောက်ကနှစ်ယောက်ဖြစ်မလားဘုရားဖြစ်တာပါဘုရားအဲထို့သူသရာကနာနာရဟနာတွေလည်းဖြစ်တာအဲဒီတော့ဒီပုံဒီနည်းနဲ့ဆိုလို့ရှိရင်အရိယာဖြစ်တဲ့ပုဂ္ဂိုလ်တွေကသူတို့ကလည်းအရိယာဖြစ်အောင်တိုက်တွန်းဝိပဿနာရှုတဲ့ပုဂ္ဂိုလ်ကသူတို့ကလည်းဝိပဿနာဉာဏ်ဖြစ်အောင်တိုက်တွန်းပေးလို့ရှိရင်ဒီတရားထုတ်တဲ့ပုဂ္ဂိုလ်တွေကအများကြီးရှိနေမှာဘုရားတရားဟောရရှိနေပါဗျာဟောဘုန်းကြီးတို့သာသနာ့ရေးတာမှာအခုဘုန်းကြီးရောက်လာတာ20ကျော်ပါပြီ ၁၁ခုနှစ်ကရောက်လာတယ်ပထမလိုက်လာတော့ကဘုန်းကြီးတို့ရှင်ဘုံမှာလာတဲ့နဲ့ပုဂ္ဂိုလ်နဲ့တွေ့ပြီးတော့လိုက်လာပါတယ်ခဏပဲလို့တရားဟောပြီး၃လလောက်နေညမှာပဲအောင်းမယ်ပြီးတော့ဘာမှလည်းမပါပါဘူးဘုန်းကြီးသဘိနဲ့သင်္ကသာပဲပါလဲသာဝစရမပါဘူးဘာမှမပါဘာမှကိုမပါတာအဲဒါကောင်းတင်ချင်တာဘာမှမပါဘူးသဘိနဲ့သင်္ကတိုင်းလိုက်တာဒီကလည်းဘာမှအသုံးဆောင်မရှိဘူးအဲဒီကနေဒီဟောပြောတော့ တရားထုတ်တဲ့ပုဂ္ဂိုလ်တွေရောက်လာကြပထမဆုံးကအစိတ်တော်ရောက်လာအဲဒီကနေဒီသူတို့နဲ့စားတဲ့ပုဂ္ဂိုလ်တွေအဲသူတို့ကတရားထုတ်ပြီးတဲ့အခါတိုက်တွန်းနောက်တစ်ခါလည်းအမိကနေဒီ20အဲစိတ်ကနေဒီ30ပြည်40ပြည်50ပြည်ဒီလိုကျိုးလာတာတကားပဲဟုတ်လားအခုတော့များပါလေတခါတည်းဆက်ကြလို့ရှိရင်နေရူရသူဟာကြီးမြတ်ဆိုလို့ရှိရင်ပြင်း100ကျော်300ကျော်400ကျော်အားချက်ကတော့ရှိတယ်မှာတော်တော်များများရှိပါတယ်ဟုတ်လားအဲဒီလို ကြွားလာတာကဟောရဟုတ်လားအတုံရောလောကောအရဟံတေဤတဲ့တင်းအားထုတ်နေလို့ရှိရင်သောတာပန်ကနေပြီးတော့တရားဖြစ်မှာဘိုးတကာဟောရနော်ဒါကလည်းနာနာနာလေးညာနာပြရမှာတကာဟောရလူပြင်မှာမဖြစ်တော့နတ်ပြည်တဲ့ဖြစ်မယ်နတ်ပြည်မဖြစ်ရင်လည်းဓမ္မပြည်သုဒ္ဓဝါကတဲ့ဖြစ်မှာတကာဟောရနော်အဲလောကောလောကကြီးဒီကရံတေဤညာနာပုဂ္ဂိုလ်တော်အတုံရောမသိမသုံးပြီးအာကာသိလေရဤညာနာတွေမသိသုံးဘူးတဲ့ ကျင့်သွားရင်မစိတ်သုံးဘူးပေါ့တော်အဲဒီအရတဲ့ပုဂ္ဂိုလ်ကမိမိလိုပဲမြတ်တွေတည်းအောင်ဟောပြောတိုက်တွန်းပေးသာသနာမစိတ်သုံးဘူးဘောတကားဟောတာနော်ဒါဟောတော့ခုဒီမှာတရားပွဲတွေကျင်းပကြတယ်ဒါပဲတကားဟောဟုတ်လားအေးကိုကကိုတရားလို့ကိုတရားနာလို့ကိုတရားပြီးလို့သူများလည်းပြီးပါသေးဆိုပြီးတော့တရားပွဲကျင်းပနာကြအားထုတ်ကြတယ်ဒီပုဂ္ဂိုလ်လည်းတစ်ဆင့်နဲ့တစ်ဆင့်ပြက်ပြီးတော့အရိယာပုဂ္ဂိုလ်တွေဖြစ်မှာဘောတကားဟောရနော်ဒါဟောတော့အရိယာဓမ္မအုပ်ကြီးဆိုတဲ့အတိုင်း အဲဒီလိုဖြစ်မှပြကြမှာဟုတ်လားအဲဖြစ်မှာပေါ့ဖြစ်ပြီးတော့အတုံညောလောဘရန္တိအာကပြမြတ်စွာဘုရားဟောတော်မူတဲ့တိုင်းနဲ့လောကကြီးသာမယာသာသနာမသိသုံးခဲ့နေမယ်ရဟန္တာတွေမသိသုံးခဲ့နေမယ်နော်လောကကြီးတို့ပြောတယ်လူကြီးတွေတော့မပြောဘူးဆိုတာဟုတ်လားဒါတော့လူကြီးကသိတယ်ပဲသို့တော်ဝါကဓမ္မဒီတော့ကျင့်မှာပေါ့လားဗျလူကြီးမှလည်းကျင့်နေရင်တော့မသိပါဘူးဆိုတော့လူကြီးကတော့အဲလောဘဒေါသတွေကများတော့ သာသနာရှေ့လျှောက်ပြီးဘယ်လောက်များဒီပါမလို့လို့တခါတခါစဉ်းစားရတယ်။ဒါကြမ်းမဒီပါတော့လားတော့အောက်မေ့ကြကြည့်ကြပါရနော်။ဆိုရင်ကြကြီးအခုစေတနာကောင်းတဲ့ပုဂ္ဂိုလ်တွေသာသနာကောင်းတဲ့ပုဂ္ဂိုလ်တွေကကျင့်ခံနေလို့ကိုယ်ပြီးနေတာတခါပဲဟုတ်လား။ရောမွေသာသနာကွယ်ပြီးအိန္ဒိယမှာရသော်ဘုရားပြုနေတဲ့ရသော်ဘုရားဘုရားပြည့်တဲ့နေရာဌာနကြီးသာသနာအရှင်ဝါရီရှိအနန္တောက်ခဲ့တဲ့နေရာကြီးအခုယဟန်နေအိန္ဒိယကဆိုရင်မပြောဘူး။ အဲပြောကြမရှိတော့အောင်နည်းနည်းပဲရှိသေးတာပဲဟုတ်လားအဲလင်းဆယ်ဆယ်သားပြန်တော့ရှိဖို့မပေါ်ဘူးဟုတ်လားဝယ်တယ်တာပဲဟုတ်လားသာသနာပြုတာရှင်းတဲ့ပုဂ္ဂိုလ်ကြီးကွယ်တာပဲတဲ့ပြီးတော့သာသနာမကွယ်ရအောင်တို့ကတောက်ပြီးတော့သာသနာဓမ္မတွေရှင်းတဲ့ဟောပြောမယ်ဒီမှာလာမှနေအရေးကြီးတဲ့ကောင်ပဲဟုတ်လားဟာအရေးကြီးတယ်အိန္ဒိယမှာစာလုံးတရားဝါဒနဲ့မဟာယာနတွေနောက်ပေါ်လာလို့တရားဝါဒတွေပြောက်ပြီးမဟာယာနတွေဖြစ်

သခင်စိတ္တာသိရမှာသိလေသာငြိမ့်သူရှိနိုင်လေမူလပုဗ္ဗာအရိယာသုံးဝမဲ့ခင်မြတ်ဖြစ်ပွားစေလင်ဤနေခင်ဒေဝေနိဗ္ဗာန်သာနိစ္စမြင်လင် ဒုက္ခခြင်းသည်ဒုက္ခခြင်းသောအနတ္တမြင်သည်အနတ္တမြင်နိဗ္ဗာန်ဝင်သေဝင်ဆက်ရောက်သည်နိဗ္ဗာန်မြင်ကအပေမလောဘလွန်မြောက်သည်ဝိပဿနာညာသင်တိုင်းတဲ့နိဗ္ဗာန်မြင်သွားလို့ရှိရင် အောက်ထစ်ဆုံးဘယ်မှလုံးဝလွန်မြောက်သည်အဲဒါတော့တော့ရအောင်ကြည့်မှုရအရေးကြီးတဲ့ကောင်ပါနော်မှန်ပါဘူးရပါဘုရားဤသာသနာတော်ကြီးမှာနိဗ္ဗာန်မြင်မှထောက်ကြည့်ရကြတယ်နိဗ္ဗာန်မြင်နေလို့ရှိရင်တော့အခုဘုရားလေးကြီးဖြစ်တော်တော်ကြာဘုရားနဲ့ဆန့်ကျင်တဲ့ပုဂ္ဂိုလ်တွေဖြစ်ကြောင်းလဲနေတဲ့ကောင်ပဲနော်မှန်ပါဘူးအဲဘုရားနဲ့ဆန့်ကျင်တဲ့ပုဂ္ဂိုလ်တွေဖြစ်တော့ဘယ်သွားမလို့ဘယ်လေးပါသွားလိမ့်မယ်ကောင်နော်မှန်ပါဘူး အဲဒီတော့ပေဒီပါကြားလိမ့်မယ်မြတ်စွာဘုရားဤသာဝနာတော်ကြီးအမှန်သာကောင်းတော့ကျုံးနေရတဲ့ခါကလာလက်ရင်ဖြစ်ပါတရားစီတရားမှလည်းတိတိဆုံးဆုံးအားထုတ်ပြီးတော့နိဗ္ဗာန်ကိုကိုယ်ပိုင်ညာနဲ့မညာနဲ့မြင်ဖို့ရအရေးကြီးတယ်အဲ့ဒီမြောင်အားထုတ်မယ်လို့သိတယ်မှာထက်တဲ့ကံကအဋ္ဌာပြုသွားမယ်တော့နော်အဲရောက်ပြီးရပြီးသားပုဂ္ဂိုလ်တွေတော့သူပြောကြမလို့ပါဘူးဟုတ်လားကဲဒီနေ့

ရားဟောရသောကုသိုလ်တရားဟောတဲ့ကုသိုလ်သာမှန်ကျွေးကြည့်တယ်လို့ဆိုပါတယ်ကဘုရားအမြောက်ကိုလိုက်တရားဟောရသောကုသိုလ်တရားနာရသောကုသိုလ်သတိတော်ဒီကောင်းမှုကောင်း၏အဖို့ပါကားကိုအမိသားတို့အားညပေးဝေပါကောင်း၏ ဆရာသမားတို့အားမြတ်ပေးပြပါကုန်၏သေမျိုးတို့အားမြတ်ပေးပြပါကုန်၏ဤရနိုင်ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်ပေါင်းအားမြတ်ပေးပြပါကုန်၏ ဒီမှာတော့မှစရေလုံးစုံသောအတော်အပေါင်းတို့အားမြတ်ပေစွာကုန်၏လုံးစုံသောအတော်တော်ကြီးမြတ်ရကြ၏ကိုယ်စိတ်နှရာသံဃာကြပါစေကုန်သတည်းအာမြတ်မြတ် ညာသုလောသုလော